Daily City ထေရဝါဒဓမ္မသင်တန်း၌ဆက်လက်လေ့လာသင်ကြားနေတဲ့အနတ္တလက္ခဏာသုတ်တံဒီသုတ်တံကိုမစသေးမီခန္ဓာ၅ပါးဝိပဿနာရှုပုံလင်္ကာကြီးကိုရွတ်ဖတ်ပြီးတော့ပူဇော်ကြအောင်စို့ယောဟုတွင်မီခန္ဓာတိကမြင့်ရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်၏ ဖြစ်ဖြစ်နတံနေစေတံဖြင့်တရားမစေလွန်စင်းရဲ့ဤခိုင်မြေကျော်မှာနှစ်မပါဘူးပညာစက်ခုမျောထောက်ရှုသောသူတဘာဝအနိစ္စနှင့်ဒုက္ခအနတ္တမှန်လစွာဤငါငါဥစ္စာငါလိပ်ပြဘာတခုမြမဟုတ်ကြသည် ဓမ္မာတတ္တပါရကဝေဒနာမိခန္ဓာတိလေမြေရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်ဤဖြစ်ပြဏတံနှိစ္စတံဖြင့်တရားမစဲလုံစင်းရဲ့ဤခိုင်မြဲကြောမှာနှစ်မပါဘူးပညာစက်ခုမျောထောက်ရှုသော သူတဘာဝအနိစ္စနှင့်ဒုက္ခအနတ္တမန္လစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်တက်တက်ပါရကတေညာတွင်မီခန္ဓာသည်လေမြေရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်၏ ဖြစ်ဖြစ်နတံနေစေတံဖြင့်တရားမစဲလွန်ဆင်းရဲ့ဤခိုင်မြဲကြောမှာနှစ်မပါဘူးပညာစစ်ခုမျောထောက်ရှုသောသူတဘာဝအနိစ္စဒုက္ခအနတ္တလစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည် ဓမ္မာတတပါဒကသင်္ခါရမိခန္ဓာတိလေမြေရှိကာလမတိချပဲခဏဖြစ်လျက်ခဏဖြစ်၏ဖြစ်ပြနှစ်တံနှိစ္စတံဖြင့်တရားမစဲလွန်ဆင်းရဲ့ဤခိုင်မြဲကြောမှာနှစ်မပါဘူးပညာဆက်ခုမျောထောက်ရှုသော သူတဘာဝအနိစ္စနှင့်အနတ္တမှန်လှစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတသက်ဘာတကားဝိညာဉ်၆မြီခန္ဓာသည်လည်းမြေရှိကာလမတိထပဲ ဖြစ်ဖြစ်နတံနှိစေတံဖြင့်တရားမစဲလွန်ဆင်းရဲ့ဤခိုင်မြဲကြောမှာနှစ်မပါဘူးပညာစက်ခုမျောထောက်ရှုသောသူတဘာဝအနိစ္စနှင့်ဒုက္ခအနတ္တမှန်လှစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြဟုတ်ကြသည် ဓမ္မတတ္တဘာရကဒီတစ်ပတ်စာမျက်နှာ68ကပြီးခဲ့တဲ့ဘက်ကတော့နိဗ္ဗိန္ဒဉာဏ်နဲ့ပတ်သက်ပြီးတော့တော်တော်လေးအသေးစိတ်ပြောခဲ့ပြီးပါပြီဒီတစ်ပတ်တော့နောက်တစ်ခုဉာဏ် ညတစ်ခုကိုဆက်ပြီးတော့သွားကြရအောင်စာမျက်နှာ68ကလွတ်မြောက်လိုမှုမုံစိတုကမြတာညံဆိုတာအဲ့ဒါလေးကို အရင်ဖတ်ရအောင်နော်တနေရာရာ၌အပြစ်မြင်၍ က်တဲ့နေတရားတွေပေါ့နော်ဒီနေရာတွေမှာဆိုတော့မိမိတို့ကတရားဘုဒ္ဓတာရှိအောင် လေ့လာတဲ့အနေနဲ့ဦးဇင်းတို့သင်ကြားလေ့လာနေတာဖြစ်ပါတယ်တကယ်ဖြစ်စဉ်ထဲမှာကြတော့ဒါကတော့ဟောစဉ်ခေါ်မှာပေါ့နော်ဖြစ်စဉ်ကြတော့တယောက်နဲ့တယောက်မတူဘူးတွေ့ပုံကြုံပုံအဲဖြစ်ပုံတွေကအတူရှိအနေများနော်ဒါတွေမတူကြဘူးသို့တော်လည်းမိမိတို့က ဟောစဉ်တွေထဲမှာပါတဲ့ဟာတွေကိုအစဉ်တိုင်းဓမ္မဘုဒ္ဓတာဖြစ်အောင်တရားဘုဒ္ဓတာဖြစ်အောင်လို့လေ့လာခြင်းပဲဖြစ်တယ်လို့အဲ့ဒါလိုပဲမှတ်ယူထားပေါ့ဒါကအတိအကျကြီးသေးသေးချာချာပုံသေးကားချာဖြစ်တာမဟုတ်ဘူးเนาะဒါတော့အများဆုံးဖြစ်တတ်တဲ့ဟာတွေကိုဓမ္မဘုဒ္ဓတာဖြစ်အောင်လို့လေ့လာတယ်လို့အဲ့ဒါလိုမှတ်ထားပေါ့ဒါတော့ပြီးခဲ့တဲ့ဘက်တွေကနိဗ္ဗိဒဉာဏ်နိဗ္ဗိဒဉာဏ်နိဗ္ဗိဒလို့လည်းခေါ်တယ်နိဗ္ဗိဒလို့လည်းခေါ်တယ်ဒီ နိဗ္ဗိန္ဒဆိုတဲ့ညင်းငွေ့မှုညာအားကောင်းလာတဲ့အချိန်အားကောင်းလာပြီဆိုတဲ့အခါကျတော့ဒီနေရာကိုဒီရထားတဲ့ဘဝရောခန္ဓာရောဖြစ်တာတွေပြစ်တာတွေအကုန်လုံးကို တွေးပြီးတော့ညင်းငွေ့လာတဲ့ညာအားကောင်းပြီဆိုရင်တဲ့ဒါတော့မိမိရထားတာကဘဝရဲ့ခန္ဓာရဲ့နော်ဒါတော့ဒီရထားတဲ့ဒီခန္ဓာဒီရထားတဲ့ဒီဘဝ အဲ့ဒါကနေမနေကျင်တော့တာအဲ့ဒီမှာမနေကျင်တော့တဏှာယာ၌အပြစ်မြင်၍မပြောမမွေ့ညီးငွေ့ငိမ့်တယ်နော်ညီးဖြစ်ရမှာညီးငွေ့ပြင်းရည်တော်သူအားနော်ကိုတဏှာကိုရောက်လို့မနေခြင်းလို့ပြင်းတဲ့ဟာလေးနဲ့စဉ်းစားကြည့်လိုက်ခန္ဓာထဲကနေနော်ခန္ဓာကြီးရတော့ပြင်းတာမစဉ်းစားနဲ့အောင်ကိုတိပြင်းတိပြင်းနေရောက်တယ်နော်ကိုမသိတဲ့အရာတွေရောက်တဲ့ခါကျလို့ရှင်ဘယ်သူမှလည်းအပေါင်းအသင်းမိတ်ဆွေလည်းမရှိဘူးသွားစရာလည်းနေရာမရှိစကားလည်းမပြောနိုင်ဆိုရင် အဲ့ဒီနေရာဘလောက်များပြင်းစရာကောင်းလဲနော်အဲ့ဒီထဲမှာမှမိုးလေးကအုံပြီးတော့မှအခန့်နေရာလဲပိတ်ပြီးတော့နေမှဆိုလူတွေကဘာဖြစ်လဲ depression တွေဖြစ်လာမှာဒါပြင်းတဲ့တန်နော်အဲ့ဒီဟာလေးနဲ့နည်းနည်းချိန်ထားချိန်ထိုးကြည့်လိုက်ကိုဒီနေရာမှာနေရတာဒီတနစ်တာကြီးကဘလောက်လောက်ကြာသွားတယ်လဲနော်စားစရာကကိုကြိုက်တဲ့အစာဘလောက်ပဲအဲ့ဒီချိန်မှာခြားကျွေးကျွေးမစားကျင်တော့မစားကျင်တော့ဘာဖြစ်လဲလို့ဆိုပြင်းတာ哦 ဒီနေရတဲ့အနေထားယူပြင်းလာတာဘယ်ကိုသွားရင်ကောင်းမလဲနဲ့ဟောမစဉ်းစားဘူးလားအဲအဲ့ဒါရောက်ပြောတာဘယ်ကိုသွားရင်ကောင်းမလဲငါပြောမလဲဆိုတဲ့ဟာဒီမှာကတော့မဟုတ်တော့ဘလို့လွတ်ရင်လွတ်မလဲဆိုတာကိုပြောတာနော်ဒါကြောင့်မလို့အခုလွတ်မြောက်လို့တဲ့ညံကိုညင်းွက်တဲ့နေအချိန်ရင့်ကျက်တဲ့အချိန်ကနေပြီးတော့အဲ့ဒီကနေထွက်ခွာလို့တဲ့ဟာဆက်မနေခြင်းတော့တာဘာဖြစ်လို့လဲဆိုတော့အပြစ်ကိုမြင်လို့ အပြစ်ကိုမြင်တော့ရထားတဲ့ဒီဘဝဒီခန္ဓာကြီးပေါ်မှာတွေ့တာခြင်းတတ်မဲ့ခြင်းနှစ်သက်ခြင်းနောက်ထပ်ပြန်လိုခြင်းအဲ့လိုဟာတွေမရှိတော့ဘဲနဲ့ညီးငွေ့နေတဲ့အချိန်ပြင်းကြီးတော့သူအားတဲ့ထိုနေရာမှထွတ်ခွာလိုခြင်းထိုနေရာကိုစွန့်လွတ်လိုခြင်းသည်ဖြစ်မြဲဓမ္မတာပေဒီဒါလောကဓမ္မတာကိုပြောတာဥပမာအားဖြင့်မွေဤခံတွင်းသို့ရောက်နေသောဖားသည်ထိုမွေခံတွင်းမှလွတ်မြောက်လိုပြီးတကယ်သို့ပင်ဖြစ်သည်ဒါကတော့ညင်းငွေတာမဟုတ်ဘူးအမှန်တော့အဲ့ဒါတော့ကြောက်တာ နော်ကို့မှာအန်တရာဘလောက်ရင်းဖြစ်နေတယ်လဲဆိုတော့ကြောက်တာကြောက်တဲ့အတွက်ကြောင့်မလို့ဒီတစ်စက္ကန့်ကလေးနေရတဲ့အချိန်တောင်မှသူ့မှာနော်မပြောနိုင်ဘူးဒီမွေရဲ့ပါဇက်ထဲကိုရောက်နေတယ်နော်ဦးဇင်းတို့လည်းအခုပဲပါဇက်ထဲရောက်နေတင်မဲပါဇက်ထဲရောက်နေဟုတ်တော့မလားတင်မဲပါဇက်ထဲရောက်နေတာဒါတော့လူတွေက suicide ဘုံမာတယ်ကိုကိုကိုဘုံနေတက်ပြီးတော့မှတခါတည်းစနစ်တံဖြုတ်ချလဲသေမသွားဘူးလားကျုပ်တို့ဘာထူးလဲ ငါထူးလေလို့အခုမွေးလာတဲ့ရုပ်ရောနာမ်ရောနော်ရုပ်ဆိုတော့ဓာတ်ကြီးလေးပါကျုပ်တို့ဘုံဘယ်နှလုံးပါလဲလေးလုံးတောင်ပါတယ်နည်းနည်းမဟုတ်ဘူးနော်နည်းနည်းများမထင်နဲ့နည်းတဲ့ဘုံကြီးတွေမဟုတ်ဘူးအာတိဝိသောပမသုတ်ထဲမှာပြောထားတာမတွေ့ဘူးလားလို့အစိတ်ပြင်းတဲ့မွေကြီးတွေလေးခုဖက်ထားတယ်လို့ဆိုတာနော်အစိပ်ပြင်းတဲ့မွေလေးကောင်ပထူအာဘောတေဇောဝါရဒုက္ခုကိုဖောက်ပြန်ရင်အဲ့ဒီမွေပေါက်တတ်တယ်သေးတာပဲတဲ့ ဒါတော့ဦးဇင်းတို့ခုခန္ဓာကိုတိဆောက်ထားတာဒီတက်ကြီးလေးပါပေါ်မှာအမိပြုထားတာဒီပေါ်မှာ base လုပ်ပြီးတော့ကျန်တဲ့ရုပ်တွေကအပေါ်တင်ပြီးတော့မှတိဆောက်ထားတာတခုခုဖောက်ပြန်ရင်ဘုံတလုံးလုံးပေါက်တာပဲလေးလုံးမပြောနဲ့အောင်ဆိုတော့ကိုယ်ခန္ဓာကိုကဘာတွေပါလဲဆိုရင်ဘုံတွေဆင်ထားတာ ਨੇ အတူတူပဲတဲ့ဘုံတွေဆင်ထားတာ ਨੇ အတူတူပဲခင်ဗျားတို့အိမ်လှလှလေးပေးမယ်လှလိုက်တာတုတ်ထားတဲ့စင်နေရိုက်လေးလည်းကောင်းတယ်သာသာရာရှူခြင်းစပွဲနဲ့နော်ကြည့်လိုက်ရင်တော့ ဘာမှပြောမနေဘူးယူမယ်နေမယ်ပဲအိမ်လေးကတော့လှတယ်ဒါပေမဲ့ခမရတို့ပေးတဲ့အိမ်ကနောင်နှမကတ်ရက်ကလက်နဲ့ကိုတော်ယုံကြီးရှိတယ်နော်လောင်စာတွေလည်းရှိတယ်နော်အခုလိုနေနေရာဒီမိုးခေါင်ခေါင်နေရာဒီမြို့ဆိုအချိန်မရွေးထားပေါက်နိုင်တယ်နော်နောင်နာကတ်ရက်ပဲကိုတော်ကြီးတယ်အဲ့တော့လောင်စာကိုတော်တွေရှိတဲ့နေရာဆိုလူတွေက မနေချင်ကြဘူးဘာဖြစ်လဲဆိုတော့အချိန်မရွေးပေါက်ကွဲနိုင်လို့ဒါဆိုတော့အိမ်ကလေးလှတာဒီတိုင်းကြည့်ရင်တော့နေချင်စရာပဲဒါပေမဲ့နောက်ကမမြင်ရတာကနောက်ကဘာရှိနေလဲအဲဂိုတော်ကြီးထဲမှာဘုံနဲ့လက်နဲ့တည်းခဲရမိကြောက်တွေထည့်ထားတာနော်သူ့ဘာသာသူလည်းပဲဖြစ်နိုင်တယ်ဒါအခုကကိုတော်နဲ့နေတာဘုံအပြင်တောင်မဟုတ်ဘူးခုကကိုတော်နဲ့မှာဆိုတော့အဲ့ဒီလိုမျိုး ကိုနေရတဲ့ဘဝကြီးဟာအချိန်မရွေးပေါက်ကွဲနိုင်တယ်ပစ္စည်းနိုင်တယ်တနည်းသေးနိုင်တယ်လို့ပြောတာဒါတော့အဲ့ဒီကိုယ့်ရဲ့ခန္ဓာကိုယ်တိဆောက်ထားတဲ့ဒီတိဆောက်ထားတဲ့မာပါတယ်ခိုင်ပါတယ်လို့ထင်းနေတဲ့ခန္ဓာကိုယ်ဟာအမှန်ကတော့အဲ့ဒီလိုပေါက်ကွဲတဲ့ပစ္စည်းတွေနဲ့ဆင်ထားတာတဲ့နော်အကြောင်းညီညွတ်သေးလို့မပေါက်မကွဲတာနော်ဒါကြောင့်အခုတချို့လူတွေမှာခဏခဏတွေ့ရပါတယ် ဟာဒီလူဘာလုပ်နေနဲ့မတ်တက်ကြီးဘောင်းနဲ့လဲသွားတယ်ဟောတွေ့တယ်မဟုတ်လားဘိုင်းနဲ့လဲသွားတယ်တဲ့ဒါတကောင်ကတ်လိုက်တာပဲဟုတ်တယ်မဟုတ်လားဟိုမှာပြီးတော့လေတင်နှုံးဖြတ်တယ်ခေါ်တာလေနော်လေတင်နှုံးဖြတ်တယ်လို့ခေါ်တာပဲဒါကတော့ဘိုင်းနဲ့လဲကြသွားတာလုံရင်ကရင်တဲ့ကြိုတင်သိရလားဆိုတော့မသိဘူးကြိုတင်သတိမပေးဘူးအဲ့တော့ဟိုဦးဇင်းတို့မေး order တွေမှာတဲ့ခါမှာပစ္စည်းတွေရဲ့အောက်မှာနော် စလုံးလေးသေးသေးလေးနဲ့ပွင့်လေးသေးသေးလေးနဲ့အဲ့ကြော်ညာလေးအောက်မှာရှိတယ်ခင်ဗျားတို့မယုံတေချာလိုက်ရှာဖတ်ကြည့်နော်ဘာရေးထားတယ်လဲဆိုတော့သူတို့ကသူတို့ကရေးထားဒါဘလောက်ဘလောက်ဘလောက်ဘလောက်ရှော်စီအွန်စေးပေါ့အခုချိန်လေနော်ရေးထားတယ်အောက်မှာသေးသေးလေးခင်ဗျားတို့တေချာရှာကြည့်ဘာရေးထားတယ်လဲဆိုတော့ our prices are subject to change နော် without notice in advance ဟုတ်တယ်မလား our bodies are subject to change without notice in advance ကဲဟုတ်တော့မလားအချိန်မရွေး any time မှာပြောင်းသွားနေတယ်လဲသွားနေတယ်เนาะအဲ့ဒီဟာပောက်ကွဲတတ်တဲ့ပစ္စည်းလိုပဲเนาะခင်ဗျားတို့ကုံစင်းနှုံတာတခါတည်းအချိန်မရွေးချိန်နေတယ်ပြောင်းနေတယ်မဟုတ်ဘူးကိုယ်ခန္ဓာကိုယ်ကလည်းအဲ့ဒီလိုမျိုးအဲ့ဒီလိုဖြစ်လာတဲ့ခါကျတော့ဒီခန္ဓာကိုယ်ကြီးကိုအပြစ်မြင်တာအဲ့ဒီလိုမြင်တာမြင်တော့ဟာငကိုယ်တော့ကပြောခဲ့တဲ့မြရကြိုက်ခဲ့တဲ့မြမသိလို့ပေါ့လေ အခုတီးတဲ့ခါကျတော့မကြိုက်တော့ကြောက်သွားပြီနော်လူတယောက်ကိုတခါတလေနိုင်ငံရေးပြည်ရည်ရှိတာပဲစက်သားတွေလွှတ်လိုက်တယ်မပြောဘူးဒီဒီဒီဒီလမ်းကဒီ mission ကအပြန်လမ်းမရှိတဲ့ mission သူတို့ခေါ်တော့ suicide mission ဟုတ်တော့မလားသွားတယ်ဒီလူတွေသိမှဒါမှမပြောဘူးဟုတ်တော့မလားဘာထုလဲဦးဇင်းတို့ခံရရတာနော်ကုသလေးရာတော့ကတော့ तू ကသဘောကျပြောနေတာနောက်ပြီးတော့အဲ့ तू ပေးလိုက်တဲ့ဟာကြောင့်ပဲ ပြန်ပြီးသေးရတာပြန်သေးရတာဦးဇင်းတို့ဆွေးဆက်မရှင်ထွက်လာတာကိုလူကြီးကိုနော်အဲ့ဒီလိုမသိဘူးဆိုတော့ပြောတာပေါ့အပြစ်ပါမမြင်ပဲအဲ့ဒါကြောင့်မွေကတွန်းမှာနေရတယ်လို့ဆိုတာအဲ့ဒီလို ထိတ်လန့်ကြောက်ပြီးတော့ငါတို့ဟာအလင်ခံလိုက်ရပြီနော်သူတို့ကိုကိုတတ်ဆင်ပေးလိုက်တဲ့ဓာတ်တွေဟာအခုနကအစိတ်တွေနဲ့ထည့်ပေးလိုက်တဲ့ပစ္စည်းလို့ပောက်ကွဲတတ်တဲ့ပစ္စည်းလို့မြင်သွားတာ အဲ့ဒါလိုဖြစ်တော့ကိုယ့်ရဲ့ဘဝရဲ့ခန္ဓာရဲ့နေရတာရုံမပြောတော့ပဲညင်းငွေသွားတဲ့ခါကြတော့တဲ့အဲ့ဒီနေရာလွတ်ချင်တာအဲ့ဒီလိုလွတ်ချင်တော့ထို့ကြောင့်ရှုမှတ်ရသည့်သင်္ခါရအာယုံနဲ့ရှုမှတ်မှုဝိပဿနာသင်္ခါရတို့၌ကြောက်ရွံ့အဲကြောက်ဖွယ်ထင်လျက်အပြစ်မြင်ပြီးညင်းငွေမှုနိဗ္ဗိဒဉဏ်ထက်တန်စွာဖြစ်လျက်ရှိသောယောဂီအားမှတ်ရသည့်အာယုံသင်္ခါရမှတ်မှုဝိပဿနာသင်္ခါရတို့မှာ၎င်းဆင်ခြင်မိသော ဘဝဂတိယောနိစာသောသင်္ခါရတို့မှ၎င်းလွတ်မြောက်လိုမှုသဘော ထိုသင်္ခါရတို့ကိုလွတ်လွတ်မှုသဘော ဖြစ်ပေါ်လာ၏အဲ့ဒါကဘာလဲဆိုလို့ရှိရင်အခုယောဂီတယောက်ဟာအာထုတ်နေတဲ့အချိန်ခါကြလို့ရှိရင်ဉာဏ်နဲ့ရင့်တန်လို့အာထုတ်တဲ့ခါကျတော့အပြစ်သဘောကိုမြင်လာတာနော်အပြစ်သဘောကြီးပဲဆုံးတာကုံတာပြက်တာပျောက်တာတခါတလေခန္ဓာကိုယ်ရဲ့အာဖျောင်းယူကြည့်လို့တခါတည်းရည်ရွယ်အောက်ကျနေတာနော်အာအနတ်နေပါတွေထွက်နေတဲ့ပုံစံမျိုးလို့တွေ့တာ အာလောက်တွေပိုးတွေထိုးနေတာမျိုးတွေ့တာပြောင်းကြီးတို့လည်းအပေါက်ကြီးတွေဖြစ်နေတာနော်ဒီလိုတွေသွားတွေ့တယ်အဲ့ဒီထက်မှအဲ့ဒီလိုမြင်တဲ့အခါကျတော့တခါတည်းကြောက်ရွံ့ထိတ်လန့်မှုတွေဖြစ်တယ်ဆိုတော့အမြင်အာယုံနဲ့နည်းနည်းကြည့်မယ်ဆိုရင်လိုချင်စရာတတ်မြစ်စရာမရှိတော့နော်အဲ့တော့အဲ့ဒီချိန်ခါမှာယောဂီတွေကအဲ့ဒီလိုတွေမြင်ပြီးတော့စိတ်ထဲထဲမှာညင်ငွေလာတယ်နော်တရားသဘောအရာကြောက်ရွံ့မှုလည်းဖြစ်တတ်တယ်နော်အဲတခါတလေကြတော့တရားသဘောအရာကြောက်ရွံ့တာကိုဟောအမှတ်မနိုင်လို့ စိတ်ထဲမှာတကယ်ကြောက်စရာပေါ်လာတတ်တာမျိုးလည်းရှိတတ်တယ်တဲ့ဆရာတို့ရဲ့ဒါကြောင့်အဲ့ဒါလိုပေါ်လာရင်တရားသဘောကြောင့်လို့မြင်တယ်လို့သဘောထားပြီးနာနာမှတ်ပေးပါတဲ့နော်မှတ်ပေးရတယ်မမှတ်နိုင်ရင်တကယ်ကြောက်တဲ့ဟာနဲ့ရောပြီးတော့အဲ့ဒါလိုလည်းဖြစ်တတ်တယ်နော်စိတ်ဆိုတာအမတန်ဆန်းကျေတာဒီစိတ်ကအမတန်ခက်ခဲတယ်နော်ဒါကြောင့်စိတ်ဆိုတဲ့စကားလုံးဟာနော်စိတ်တရဆန်းဆန်းကျေကျေဖြစ်တတ်လို့လည်းပဲစိတ်လို့ခေါ်တယ်ပါဠိလိုနော်ဘာဖြစ်လို့ဆန်းကျေတယ်လဲဆိုဥစဉ်တို့လူတွေအခု ဒီသိပ္ပံဆရာတွေရှာဖွေတွေ့ရှိတဲ့စိတ်ရဲ့သဘောတွေဟာဘာမှမဟုတ်သေးဘူးဓာတ်တစ်ဆန့်ကျင်သေးတယ်လိုက်လို့မရအောင်ဆန့်ကျင်တယ်အဲဆိုဆန့်ကျင်တဲ့အတွေ့အခေါ်အဖြစ်အပျက်တွေကြောင့်မလို့ဒီဟာကိုစိတ်တရဆန့်ကျင်မှုလို့ပြောတာဒါကြောင့်စိတ်ဆိုတာဟာနော်ဟိုတကယ်မရှိတဲ့ဟာလည်းတကယ်ရှိအောင်ဖန်ဆင်းလို့ရတယ်ဒီဒီစိတ်တွေနဲ့ပဲဘဝတွေတီထောင်တဏှာတွေတီထောင်အဲခန္ဓာတွေတီထောင်တာမဟုတ်လားဒါကြောင့်မလို့စိတ်ရဲ့သဘောကဆန့်ကျင်တယ်လို့ဓမ္မသဘောရပေါ်လာခဲ့လို့ရှိရင် ပြင်းပြထန်ထန်မှတ်ပေးရတယ်တဲ့လက်မလျှော့ရဘူးအဲ့ဒါတော့ဒီသင်္ခါရအာယုံဆိုတာကရုပ်ကိုပဲမှတ်မှတ်နာမ်ကိုပဲမှတ်မှတ်ဒီဖြစ်တဲ့ပြတဲ့သဘောအာယုံတွေကိုဒါသင်္ခါရအာယုံလို့ခေါ်တယ်အဲ့ဒီဖြစ်ဖြစ်သင်္ခါရကိုရှုတဲ့ဉာဏ်ဝိပဿနာဉာဏ်နှစ်ခုလုံးကတော့ဟောဘက်ကလည်းယုံနဲ့နံဒီဘက်ကတော့အရှုဉာဏ်ပေါ့နော်နံတရားဒီသဘောကိုနှစ်ခုလုံးကိုတစ်ခုတည်းပြောရင်သင်္ခါရပဲဘာဖြစ်လို့လဲဖြစ်ပြီးရင် ပြည့်ရတာကြီးပဲ ဟောဘက်ကအရှုကံသင်္ခါရဒီဘက်ကအရှုဉာဏ်သင်္ခါရဘယ်ဟာကမှ မမြဲဘူးဒါတော့အပြစ်ဖြစ်ကြတော့အဖြစ်ဖြစ်ကြတော့မတူဘူးလားတူတယ်အဲ့ဒါတော့ဟောဘက်ရတူပြီးတော့သူမြင်နေပြီနော်ဒီဘက်ကရှုတဲ့ဉာဏ်ဟောဘက်ကအရှုခံယုံနံနှစ်ခုလုံးကအပြစ်တကြီးပဲတွေ့တာအဲ့ဒါလိုတွေတွေ့တဲ့အခါကျတော့သူစိတ်ထဲမှာဘယ်ဟာကမှမမြဲဘူးဆိုအဲ့ဒါကိုပြောတာငါဘက်ကရှုတဲ့ဉာဏ်လည်းမမြဲဘူးနော်ဟောဘက်ကအရှုခံရတဲ့ယုံနံလည်းမမြဲဘူး အဲ့ဒီမမြဲတဲ့သဘောတရားသင်္ခါရတွေကိုအဲယုံနာသဘောသင်္ခါရတွေကိုတွေးပြီးညင်းငွေပြီးကြောက်ရွံ့လာတယ်အဲ့ဒီတော့ယောဂီကဒီအရှုခံဖြစ်တဲ့ယုံနာသင်္ခါရရောအရှုဉဏ်ဖြစ်တဲ့ဉာဏ်သင်္ခါရနံတရားရောအဲ့ဒါတွေကဘာတွေတွေ့လဲဆိုအပြစ်တွေကိုသွားတွေ့တာအထူးသဖြင့်အပြစ်တွေပေါ့နော်မကောင်းတာတွေစိတ်ထဲမှာအာယုန်တွေထဲမှာတွေ့တယ်ဒါကိုအခြေခံပြီးတော့ဘာပြန်တွေ့တယ်လဲဆိုတော့အခုလောလောဆယ်တွေ့တာကပစ္စက္ခဉာဏ်နဲ့တွေ့တာဘာဉာဏ်နဲ့တွေ့တာလဲတိုက်ရိုက် တွေ့တာ လက်ရှိဘဝလက်ရှိအဖြစ်လက်ရှိအတိညာနဲ့တွေ့တဲ့ဟာကိုချိန်ထိုးတော့မယ်။ဩငါတို့မသိခဲ့လို့တာအတိတ်ဘဝတွေကဒီဟာတွေနဲ့ပျော်နေခဲ့တာဒီလိုပဲနေမယ်။ဟောချိန်ထိုးပြီ။အခုလည်းအရှိတုန်းကလည်းပြစ်ခဲ့တယ်။အခုလည်းဖြစ်သေးပြစ်ဆဲပဲ။နောင်လည်းဖြစ်အောင်ပြစ်အောင်မှာပဲ။ဘာမှအလားဘာမှမထူဘူးအလားတူပဲလို့အဲ့ဒီလိုတွေလည်းစိတ်ထဲမှာပေါ်တယ်။ပြီးတော့နောက်တစ်ခါကျတော့ဒီဟာရမုတ်တော်ဘက်နဲ့ ဒီဘဝကနေပြီးတော့နောက်ထပ်ဘဝတစ်ခုကိုရမယ်ဆိုရင်လေနော်ဘဝဂတိယောနိဆိုတာအဲ့ဒီကနေကာမဘုရူပဘုံအရူပဘုံဒါတွေပြောတာပါဂတိဆိုတာတော့အဲ့ဒီကနေမွေးရမယ့်ဟာတွေတန်တေတဇတတ္တဝါနော်အန္တဇတတ္တဝါအဘိဓမ္မာမှာ၄မျိုးရှိတယ်မို့လားနော်ဟောပဗရိကတတ္တဝါဆိုပြီးတော့အဲ့လိုဖြစ်ရမယ့်ဒီယောနိသဘောတွေဂတိဆိုတာရောက်ရမယ့်လူဘဝတွေနတ်ဘဝပိဋ္ဌဘဝတွေဒါမျိုးတွေပြောတာအဲ့ဒီလိုတွေဟာတွေကိုညံနဲ့ဆင်ခြင်းနဲ့အထက်မှာပေါ်လာတတ်တယ်ပေါ်လာရင်လည်းဘာမှမထူးတော့ နော်အတူတူသွားတွေ့တယ်ဒီဒုက္ခရဲ့သဘောကဘဝပြောင်းကြည့်ပုံကိုပြောင်းကြည့်တတ္တဝါပြောင်းကြည့်ခန္ဓာပြောင်းကြည့်ဒုက္ခတော့ပြောင်းရင်လားဆိုတော့မပြောင်းဘူးမပြောင်းဘူးအဲ့ဒါကိုတွေ့တဲ့ခါကျတော့ဟောတော့ကတော့ဒါလေးမကြိုက်ရင်ဒါလေးနဲ့ဆိုတာရှိသေးတယ်မဟုတ်လားအဲလူဘဝမကောင်းဘူးနတ်ဘဝလေးနဲ့ဆိုတော့ကောင်းသေးအောင်ရအောင်လေဒါပေမဲ့အခုဒီခါစစ်ဆေးကြည့်တဲ့ခါကျတော့ဘာမှပြောစရာမကောင်းတော့ဘူးပြောတာအဲ့ဒီတော့အဲ့ဒီလိုမျိုးရောက်မဲ့ဘဝတွေဖြစ်ရမဲ့အဲမွေးရမဲ့ဘဝနေရမဲ့ဘဝတွေကို ဒီသင်္ခါရတွေကိုဆင်ခြင်ကြည့်တဲ့အခါညံထဲမှာပေါ်လာတဲ့အခါတွေကြည့်တော့လေဘာတခုမှလိုချင်စရာတတ်မဲ့စရာနှစ်သက်စရာမတွေ့ဘူးမတွေ့တော့ဘာတွေပဲသွားတွေ့လဲဆိုတော့လွတ်ချင်တဲ့စိတ်တွေပဲသွားတွေ့တာနော်ဟိုကကြည့်လဲမကောင်းဒီကကြည့်လဲမကောင်းလွတ်ချင်တဲ့သဘောဖြစ်ပြီးအဲဒါကြောင့်ထိုးထိုးသင်္ခါရတို့ကိုလွတ်လွတ်မှုသဘောတွေကအဲ့ဒီမှာသင်္ခါရဆိုတော့ဘဝတွေပဲပြောကြပါစို့ဗျာနော်လွယ်လွယ်ပြောရင်ဘယ်ဘဝဘယ်ခန္ဓာဘယ်နာဘယ်ရုပ်စသဖြင့်အဲ့ဒါတွေပေါ်တဲ့ဟာတွေကိုညီငွေပြီးတော့မလိုချင်တဲ့မဲနဲ့လွတ်ချင်စိတ်တွေပေါက်တာအဲ့ဒီစိတ်တွေအာတန်လာတာနော် အဲ့ဒီတော့အဲ့ဒီလိုမျိုးအဖြစ်ပြမြင်တဲ့အခါမျိုးကိုမௌစိတုကမြတာဉာဏ်ဒီရုပ်နေဒီနာမ်တွေဖြစ်ပြနေအထူးသဖြင့်တော့မကောင်းတဲ့အဖြစ်ပြတွေကိုတွေ့တာနော်အဲ့တော့အဲ့ဒီလိုမျိုးကနေလွတ်ချင်တဲ့ဉာဏ်ကိုဘာဉာဏ်လို့ခေါ်တယ်လဲအဲမௌစိတုကမြတာဉာဏ်နော်အဲ့ဒီလိုမျိုးတွေဒါကြောင့်အဲ့ဒီလိုတွေလွတ်ချင်တဲ့အခါတွေမှာတခါတလေကြတော့လည်းပဲဘုဒ္ဓတကြွယ်ဝတဲ့ပုံကိုယ်တွေနော် စာဖတ်များတဲ့ပုဂ္ဂိုလ်တရားနာများတဲ့ပုဂ္ဂိုလ်ဉာဏ်ကြီးတဲ့ပုဂ္ဂိုလ်တွေကြတော့ပို့ပြီးတော့သူကတမ္မတနာဉာဏ်လို့သူကတော်တော်လေးသူကလည်းပဲဆင်ကျင်တယ်နော်ဆင်ကျင်တယ်ဆိုတော့ဟိုကနေချိန်ထိုးကြည့်ဒီကနေချိန်ထိုးကြည့်အဲ့ဒါမျိုးတွေဆိုတော့အများကြီးကြာတတ်တယ်တဲ့သူကလည်းပဲအဲ့တော့ဘာဖြစ်လာတယ်လဲဆိုရင်ဘာရသုတ်ထဲမှာဟောထားတာရှိတယ်နော်ကြားဘူးကြမထင်နဲ့ဘာရသုတ်ဆိုတာဒီဒီမှာဘာရသုတ်ဟောဘူးမသိရသေးဘူးနော် ဟောဘုန်းကြီးတွေဟောတတ်ပါတယ်ဘာရတုတ်ဆိုတာဝန်တုတ်ကြီးကိုပြောတာနော်ဘာရဟဝေပင်ဆက်ခန္ဓာဘာရရောစာပုဂ္ဂလောဘာရဒါနံဒုက္ခံလောကေဘာရနိခေပနံဒုက္ခံဆိုပြီးအဲ့ဒီမှာအခုနကဒီအထုပ်ကြီးကိုခန္ဓာကိုအထုပ်ကြီးနဲ့တင်စားပြောပြတာနော် तू ကဘာရဆိုတာကထမ်းထားတဲ့အထုပ်ကြီးပြောတာအဲ့ဒါဘာလဲဆိုရင်ဒီခန္ဓာ၅ပါးတဲ့နော်ခန္ဓာ၅ပါးက ဘလို့လေးတာလဲဆိုရင်တကယ်ဝန်ထမ်းသွားတဲ့ပုံကိုယ်တွေကြတော့ဒီအထုပ်ကြီးကမိမိခေါင်းပေါ်မှာမိမိပခုံးပေါ်မှာမိမိကြောပေါ်မှာရှိမဲ့ဆိုရင်ဒီခန္ဓာအဲဒီအထုပ်ကြီးကြီးရင်ကြီးသလောက်လေးရင်လေးသလောက်အောက်ကလူကမခံဘူးလားခံရတာပေါ့နော်ဒါကြီးချလို့လည်းမရဘူးလေအဲ့ဒီလိုပဲဦးဇင်းတို့ဟောဒီခန္ဓာကိုယ်ကြီးကိုရုပ်တရားဒုက္ခများလို့လို့ကွာမင်းခဏတော့အသာချနေဘူးဘေးထွက်နေအောင်နာနေပဲနေဆိုလို့ရလားဟမ်မရဘူးအချကောမခံတာနော် အာဝေဒနာဒုက္ခများတော့ကွာနာရာကျင်နာကြိုက်တဲ့ခါတာမင်းအတန်နေဦးဆိုတော့လေမရဘူးမရဘူးဆိုတော့အဲ့ဒီမရတဲ့အပြင်မှာမှသူကမူရင်းတကယ်အတွင်းဓာတ်ခံဖွဲ့စည်းထားတဲ့ဟာဖြစ်တဲ့ခါကျတော့ဒီဟာနဲ့တိဆောက်တဲ့ဒီခန္ဓာကိုယ်ကိုပဲအစွဲပြူသူပဲငါပဲခေါ်တဲ့ခါကျတော့သူ့အကြိုက်လိုက်မလုပ်ပေးရဘူးလားဟာလုပ်ပေးရတာပေါ့နော်လုပ်ပေးရတာပဲဟာတဏှာရကမြနာပြီးတဲ့ဟေ့နော် အာတခြားမဟုတ်ပါဘူးဗျာအာအခုခေါင်းတွေကြိုက်တယ်ဆိုကြပါစို့ဟာခေါင်းတွေကိုကတ်လိုက်တာပြောမနေမျိုးလုံးတွေကတော့ဝေနေတာဘာဖြစ်တယ်ညာဖြစ်တယ်လဲဆိုရင်ခင်ဗျားတို့နာစားငါဘဲမှမသွားဘဲကိုပေခိုင်းမလို့နေရလားမနေဘူးခင်ဗျားတို့အိမ်ပြန်ပြေးမှချစ်ချင်းသိကြတယ်ဆေးပြန်တောင်းပါဟုတ်တော့မလားဆေးပြန်တောင်းပါဆိုတဲ့ခါကျတော့နာပြီဆိုတာနဲ့တပြိုင်နက်ခန္ဓာကိုယ်ကိုမနာအောင်မလုပ်ရလဲဆေးသွားပြီအာမရသေးဘူးနှစ်အောင်ဟဲ့နေအောင်ဟဲ့ညောင်းဟဲ့အာမရသေးဘူးဆေးကန်သွားအောင်ဟဲ့ဟုတ်တော့မလား ဆိုတော့သူ့ကိုယူထားမှတော့နော်နန်းကိုချစ်ရင်ဟုတ်တော့မလားဒါမှဒီနိုင်ငံကြအဲ့ဒါမို့ if you love me you love my dog တဲ့ဟလာသူကခွေးမွေးတာဟုတ်သူကတော့ဘဲဘုံမစားဘူးခွေးမွေးတော့ဒီတိုင်းပဲကျုပ်တို့ကချစ်လို့ယူလာပြီလေဒါတော့ဘဲဘုံကလည်းကြက်ရတော့မှာပေါ့ဗျာနန်လည်းစားရတော့မှာပေါ့ဟုတ်တော့မလားအဲ့ဒါကိုကြည့်သူကအတွင်းတက်ခံမှာယူထားပြီဟေ့ဆိုတဲ့အခါကျတော့ကျုပ်တို့နည်းနည်းကလေးမှ ကာပြန်မငင်းရဘူးသူခန့်တဲ့မြလှုပ်ပြီးတော့ဗိုက်စားတဲ့သွားစားပြီးညောင်းတော့အနှက်ခံအောင်နော်ခေါင်းကြိုက်တဲ့စစ်တော့မရဘူးစေးုံသွားအဲသွားရတာပဲလေအဲ့ဒီလိုမျိုးဒါဝင်ကြီးတွေဟာသူ့ကိုပြုစုရတာဟာမပြီးနိုင်လို့ပြောတာ မပြီးနိုင်ဒါလေးလည်းမပြီးဒါလေးလည်းမပြီးကျန်တာနေကောင်းပါတယ်ဆိုပေမဲ့လည်းပဲတော့ကြညောင်းရင်ပြောင်းရတာပဲဗိုက်စားတော့စားရတယ်ညောင်းတော့အနှိတ်ခံရတယ်နော်ဗိုက်နာတော့ အိမ်သာသွားအိုက်ပါတယ်ရီချိုးရတယ်ချမ်းတယ်ဟီတာဖွင့်အောင်ဆုံးလားမဆုံးဘူးဒါပေမဲ့ကျုပ်တို့ပြင်းသလားဘယ်ပြင်းမလဲမောဟတလောက်ပြောလို့အဲ့ဒါပြောတာအပြစ်မမြင်တာကိုပြောတာမမြင်တော့ပြောတာပေါ့ဒါဒါပေမဲ့အဲ့ဒီအရိယာသူတော်စင်တွေဖြစ်ပြီးတဲ့ဟေးဆိုတဲ့အခါကျတော့အဲ့ဒါကိုအခုပြောတဲ့အထုပ်ကြီးလို့မြင်တော့တာဘာရာဟဝေပင်ဆက်ခန္ဓာတဲ့ငါတို့ရထားတဲ့ခန္ဓာကိုယ်ကွာတဲ့တကယ်တမ်းပြောလို့ရှိရင်အထုပ်ကြီးပဲတဲ့တော်တော်တာဝန်ကြီးတဲ့အထုပ်ကြီး ပြောမယ်ဆိုလို့ရှိရင်ခင်ဗျားတို့ကိုအလုတ်တွေအလုတ်ယုံတွေမှာသွားအလုတ်လုတ်တဲ့ခါတာဝန်တစ်ခုပေးလိုက်တယ်ဒီတာဝန်ကကိုကိုပေးလိုက်ပြီဒီတာဝန်ချထားပြီဆိုလို့ရှိရင်အဲ့ဒီတာဝန်ကြီးမပြီးမချင်းနော်ကို့မှာဘာဖြစ်နေလဲတာဝန်ရှိနေပြီလောက်ရတော့မယ်လောက်တာလည်းပဲတခါတည်းသေသက်သက်ပြီးအောင်မှသူတို့ကြိုက်တဲ့ပုံစံဖြစ်အောင်မှဟုတ်တော့မလားအဲ့ဒီလိုမျိုးဟာဒီတာဝန်ကနည်းနည်းတော့တော့တာဝန်မဟုတ်ဘူးဟာတခါတည်းညတကောင်တလွဲ့မပြီးနေဘူးအစိုးရထားသွားအောင်လောက်ရတော့ကို့တာဝန်ပြီးအောင်လေအဲ့ဒီလိုမျိုးကိုကလက်ခံလိုက်မိပြီဆိုကြတဲ့ကတည်းလို့ ပြူစုကစောင်းလျှောက်ရဟာယူရရအဲ့ဒါလေးလောက်ရတာအဲ့ဒီတာဝန်ကြီးလို့အထုပ်ကြီးနဲ့ဥပမာပေးတာနော်ကိုကလောက်ရတာဘာရာဝေပင်ဆက်ခန္ဓာခန္ဓာ၅ပါးဟာအထုပ်ကြီး၅ထုပ်လို့ပဲတဲ့သူ့ကိုပြူစုစောင်းလျှောက်တာဝန်ကြီးတယ်ဘာရာရောစာပုဂ္ဂလောဆိုတော့ဘယ်သူလဲဆိုရင်အဲ့ဒီခန္ဓာကြီးလက်ခံယူတဲ့ပုဂ္ဂိုလ်တွေကဝန်တန်းနေပဲခင်ဗျားတို့နော်အသက်လေး60 65 80တရေကုန်ပေါ့ဗျာပင်စင်ယူလို့ရတယ်မဟုတ်လားအလောက်ကရပါတယ် 80နည်းနည်းတိုးရင်တစ်နှစ်နည်းနည်းပေါ့ဒါတွေလက်ခိုင်းမကောင်းတော့ပါဘူးနော်ဒါပေမဲ့ဟောဒီအထုပ်ကြီးကိုယူထားတဲ့ပုံကိုကြတော့ကျုပ်တို့ပင်စင်ယူလို့ရလားဟာကျုပ်တို့ခန္ဓာဝန်တန်းနော်ခန္ဓာဝန်တန်းခန္ဓာဝန်တန်းမှာ no pension နော် don't expect any benefit benefit ကတော့ယောဂပဲပေးမှာပဲဟုတ်တော့မလားမပေးဘူးယောဂပဲခင်ဗျားတို့ benefit ရမယ် pension မရှိဘူးနော်အဲ့ဒါတော့ကျုပ်တို့ pension မရဘဲနဲ့ခင်ဗျားတို့ထမ်းနေရမှာ ဝန်ထမ်းတွေအဲ့ဒါကြောင့်အရိယာတွေကအဲ့ဒီလဲရောက်ရောဟာတဲ့ငါတို့မှထမ်းလဲရဒုက္ခတွေရောက်လို့တဲ့ဒါကြောင့်ဘာရာဒါနံဒုက္ခံလောကေဒါကြီးကိုမမြင်လို့နောက်ထပ်တပွားရအောင်မယ်ဆိုနောက်ထပ်ဒုက္ခယူတာနဲ့တူနေဘူးလားပေးပါအောင်ဒုက္ခနည်းသေးလို့မကျင်တတ်သေးဘူးเนาะဘယ်ပုံဘယ်ဘဝမှာပဲဘဝတစ်ခုရရကိုဒုက္ခဘယ်သူတောင်းတာလဲကိုတောင်းတာဘယ်သူမှမပြီးဘူးကိုတောင်းတာနာဂကြမှာဒုက္ခဒုက္ခ ဟိုလူလင်ညို့တို့ဒီလူလင်ညို့တို့နော်ဒါတို့သမီးတို့ယောက်ျားတို့မိန်းမတို့ဆရာဝန်တို့နော် insurance company တွေထိုးဟာပြောမနေနဲ့ထိုးလိုက်တာကိုကလွှဲကြံတာကုန်ပါတယ်ဟုတ်တော့မလားလို့ဘာရတဏ္ဏဒုက္ခလောက်ကဘာရနိခေပဏဒုက္ခတဲ့သူတို့ကြတော့ဒီအထုပ်မရှိမှဖြစ်မှာဘာမရှိမှလဲဒုက္ခပေးတာဘယ်သူကပေးလဲဒီထုတ်ဒီထုတ်ဒီထုတ်ကပေးတာနော်ဒါတော့ကျုပ်တို့ဒီထုတ်ကြီးမပြုတ်သေးသေးမြဘာရှိနေလဲ ဒုက္ခရှိနေတာအေးသူတို့ယဟန္တာတွေကြတော့เนาะအရိယာကိုရောက်တဲ့ဟာတွေကြတော့ရောက်အဲ့ဒီအရိယာနဲ့ပဲရောက်သွားပြီဆိုတဲ့ခါကျတော့ဒီအထုံးကြီးမြန်မြန်ပြစ်ချခြင်းနေပြီသိနေပြီသူတို့ကတရားတွေရင်ပြီဆိုရင်လည်းသိပါပြီဒါကเนาะကိုဒါတော့အ ਨੇ ဆုံးတော့ဘာပဲပြောပြောတရားအာဘာခေါ်မလဲတရားအားထုတ်လို့ကောင်းတဲ့အချိန်ပေါ့เนาะဒီအချိန်တွေဖြစ်တာပဲဒါခဏတစ်ဖြုတ်ဖြစ်လို့တာပေါ့လေအဲ့ဒါကြောင့်မလို့အဲ့ဒီလိုအချိန်တွေမှာအဲ့ဒီလိုအထုပ်ကြီးကိုတခါတည်းပြစ်ချခြင်းနဲ့သူလို့ ဒီကနေပြီးတော့ဘယ်ဟိုဘဲမှဘဲမှမရောက်ချင်တော့ဘဲမှလည်းဟောဘာခုံးလဲဘဲပုံပွားမှလည်းမလို့ချင်တော့ဘူးဒီကလွတ်ဖို့ပဲစိတ်ထဲမှာပေါ်တယ်အဲ့ဒါကိုဘာညာမောင်စီတုကမြတာညာနော်သူညာနဲ့သူသူ့ရဲ့အရက်အနုကွာပြီးတော့မှဆင်ခြင်မှုတွေဖြစ်တာပေါ့ညာနေထဲမှာကောင်းပြီနောက်တစ်ခုသွားကြဆုံးလို့နော်တဖန်ရှုမရမှုပဋိသင်္ခာညာဆိုတာလေးဖတ်ကြည့်ပါဦးအောက်ကထိုသင်္ခါရတို့မှာ အောင်ဆင်ញင်သုံးတတ်တာနော်ဆိုတော့ခုနလွတ်မြောက်လိုတဲ့အခါကျတော့ तू လွတ်ချင်တယ်တဲ့ဒါပေမဲ့ခက်တာကဘလို့လွတ်ရမလဲဆိုတော့ तू ကလွတ်လန်းရှာတယ်လွတ်လန်းရှာလိုက်တဲ့အခါကျတော့နောက်ဆုံးကအေးငါဒီကလွတ်ချင်ဒါတွေပဲပြန်ကြည့်ရမယ်လို့ပြောတာသူစောစောတွေ့တာကတော့ဒီမှာအပြစ်တွေကိုသွားတွေ့တယ်နော်အပြစ်တွေအပြစ်တွေသူမလို့ခြင်းစရာတွေနော်ဒုက္ခတွေအဲ့ဒါတွေကိုတွေ့တယ် ဒါတော့ဒီအဖြစ်အပျက်တွေကိုတွေ့လို့ဒီဒုက္ခတွေကိုမြင်တဲ့အခါကျတော့လွတ်မြောက်ခြင်းနဲ့လွတ်မြောက်ခြင်းငါဘာလုပ်မလဲဆိုတော့ဒီပြင်မရှိဘူးတဲ့မင်းအခုတွေ့ထားတဲ့ဒီယုတ်ဒီနံကိုပဲပြန်ပြီးတော့ဒီအနိစ္စဒုက္ခအနတ္တကိုမြင်အောင်တစ်ဖန်ပြန်ရှုအဲ့ဒီရှုတဲ့ဉာဏ်ကိုပတ္တိသင်္ခါဉာဏ်တစ်ဖန်ပြန်ရှုရတာဆိုတော့ပြောမယ်ဆိုလို့ရှိရင်ဦးဇင်းတို့ဒီ acceptance ကအသိအရေးကြီးပါတယ်ဒီအမှန်တစ်ခုရဖို့ဟာဦးဇင်းတို့က ဒါကိုလက်မခံနိုင်ဘူးနော်လက်မခံနိုင်ဘူးများသောအားဖြင့်မကောင်းတာဆိုရင် reject လုပ်တယ်လိုချင်ဘူးဥပမာထားပါတော့လူတွေကနော်မကောင်းတကယ်လဲဟုတ်တယ်ဒါပေမဲ့မကောင်းဘူးလို့ပြောထားတဲ့သေမယ်ဆိုတဲ့စကားလုံးမျိုးမသေးတော့ဘူးလားဆိုသေမှာပဲနော်ပြောတယ်ဆိုလို့ရှိရင်မင်္ဂလာမရှိဘူးဒီစကားမျိုးအခေအခြေအနေကြည့်ပြောရတာအခမ်းအနားနေရာတိုင်းသွားပြောလို့မရဘူးနော်ဆိုတော့စကားလုံးကိုကိုသူ့ကတခါတည်းတတ်မှတ်ခံထားရတာသူ့မှာအဲ့လိုလေဖြစ်လာတဲ့အခါကျတော့ဒီလိုဟာမျိုးကိုကိုက ဖြစ်မယ်လို့တိတိကြီးနဲ့ကိုမှ acknowledge လုပ်ထားတာ acknowledge လုပ်ထားတာလက်မခံနိုင်ဘူးနော်ဒါတော့အခုဒါတွေကဒီလိုဖြစ်ပါလားလို့တည်တည်ချာညံနဲ့မြင်တဲ့အခါကျအဲ့ကျတော့လက်ခံလိုက်တာ acceptance နော်ဒါတော့တစုံတစ်ခုကိုတည်တည်ချာသိကျင်ရင်သူ့ကိုလက်ခံမယ်သူဖြစ်တောင်လက်ခံဒါပေမဲ့တည်တည်ချာကြည့်ဒါမှမြင်တာမဟုတ်လားကိုကမကြည့်ဘဲနဲ့ message ဆေးဘဲနဲ့တခါတည်းအကုန်ပုတ်ထုတ်နေလို့ရှိရင်ဒီဖြစ်တဲ့သဘောတဘာကိုသိပါတော့မလား မသိဘူးပဋိသင်္ခါညာအဲ့ဒီသဘောပဲအခု तू ဖြစ်နေပြီဖြစ်နေတော့ဒါကိုတဖန်ပြန်ပြီးပြောမယ်ဆိုရင်တည်တည်ချာချာပြန် analyze လုပ်တာပဲဒါပေမဲ့ဝိပဿနာတော့ရှုတယ်ပဲပြောရမှာပေါ့နော်တည်တည်ချာချာပို့အသေးစိတ်ဒီ ठी ကို observe လုပ်တာအဲ့ဒါမျိုးဒါတော့အဲ့ဒီမှာဘာတွေ့တယ်လဲဆိုရင်ထိုသင်္ခါရတို့မှာလွတ်မြောက်လို့လင်းဆိုတော့ဒီအဖြစ်အပျက်တွေဒီဒုက္ခတွေကိုလွတ်မြောက်လို့လင်းတဲ့အခြားတစ်ပါးပြုပွဲမရှိ မင်းလွတ်ချင်တယ်ဆိုရင်ဒီပြင်လှုပ်ရှားမလို့ဘူးဒီပြင်လှုပ်ရှားလွတ်လန်းမရှိဘူးထိုသင်္ခါရတို့ကိုပဲနဲ့အနိစ္စဒုက္ခအနတ္တကိုနိုင်နှင်းစွာနိုင်နှင်းစွာသိမြင်၍အဲ့ဒီမှာ နိုင်နှင်းစွာဆိုတဲ့စကားလုံးဟာအမတန်အရေးကြီးတယ်နိုင်နှင်းစွာဆိုတဲ့သဘောဟာလုပ်ငန်းတစ်ခုလုပ်တဲ့ခါတည်းမှာကိုယ့်ဘက်ကနေအသာစီးရတာကိုပြောတာကျွမ်းကျွမ်းကျင်ကျင်ဖိဖိစီးစီးတစ်ဖက်သားဘာမှကိုမလှုပ်နိုင်ခေါင်းမထောင်နိုင်အောင်လို့ပြောတာလက်ဝဲထိုးတဲ့လူဆိုရင်ဟုတ်တယ်မို့လားအဲ့ဒီလိုမျိုးကိုပြောတာဒါတော့မနိုင်မနှင်းဆိုရင်ဖြစ်ပါမလား ပြိုင်ဘက်ရလို့ဖြစ်လာပြီဆိုရင်ကိုကပြိုင်ဘက်ကိုအလဲထိုးခြင်းနဲ့ knock out ဖြစ်အောင်လုပ်ခြင်းနဲ့ဆိုရင်ခေါင်းမထောင်နိုင်အောင်ထိုးပါရတာဟုတ်တယ်မဟုတ်လားအဲ့ဒါမျိုးအဲ့ဒီတိုင်းပဲသင်္ခါရတွေကိုရှုတဲ့အခါမှာမိမိကမဖြစ်တဲ့လောက်ကလေးနဲ့သွားရှုရင်ဘယ်ထင်မလဲတည်တည်ချာချာမြင်အောင်ကြာကြာနာနာအဲ့ဒီမှာဝိရိယတင်ရတာပြောချင်တာဝိရိယတင်ရတယ်ဝိရိယတင်ပြီးတော့ရှုရတယ်အဲ့ဒါကြောင့်မလို့နိုင်နေစွာသိမြင်၍လက်လူရှုနိုင်လောက်အောင်လက်လူရှုနေအောင်မှန်မြဲပေမပြတ်မှတ်ဖို့သာလိုပေသည်ဆိုလိုတာက ကိုမကြိုက်တော့မကြိုက်ဘူးနော်ပြောချင်တာမကြိုက်ဘူးမကြိုက်ပေမဲ့တဲ့အခုလောလောဆယ်မင်းဒါနေပဲနေအောင်ဒါကိုပဲရှုနေတစ်ချိန်ချိန်ကြလို့ရှင်မင်းဒီအခုမကြိုက်ဖဲနေရှုနေရတဲ့နယ်ပယ်ကြီးအဖြစ်ပြည့်ကျက်နေလွန်သွားလိမ့်မယ်ဒါကိုပြောတာလက်လျူရှုထားနိုင်လို့ရတဲ့အဆင့်ကိုရောက်လာလိမ့်မယ်အဲ့ဒီကိုမရောက်မချင်းဆက်ရှုဆက်မှတ်ဒါကိုပြောတာနော်မှတ်နေလို့ ဒါတော့လက်လျူရှုနိုင်အောင်မှန်မြဲပင်မပြတ်မှတ်ဖို့သာလိုပေသည်ဆက်လုပ်သွားဒါကိုပြောတယ်။သို့ဖြစ်၍မုံစိတုကမြတဉာဏ်ဤအစွမ်းကြောင့်လွတ်မြောက်လို့တဲ့ဉာဏ်ဤအစွမ်းကြောင့်သင်္ခါရတို့မှလွတ်လွတ်သောယောဂီသည်ဖြစ်ပြတိုင်းသော ထိုသင်္ခါရတို့ကိုပင်တဖန်ဆက်၍မှန်မြဲမှတ်နေမှတ်ရပေမည်အဲ့ဒါကိုပဋိသင်္ခါဆိုအဲ့ဒါကိုပြောတာတဖန်ဆက်လို့ဒါကိုပဲဆက်မှတ်နေလို့ပြောတာစောစောကလည်းဒါပဲမှတ်တာမဟုတ်လားအဲ့ဒါကိုပဲဆက်မှတ်လို့ပြောတာ ဒါပေမဲ့ယောဂီစိတ်ထဲမှာကတော့ဒီအပြစ်တွေနော်အဲလိုချင်စရာမကောင်းတဲ့သဘာဝတွေကိုတွေ့တော့ခံစားမှုအနေနဲ့ပြောရင်မကြိုက်ဘူးခံစားမှုအနေနဲ့ပြောရင်မကြိုက်ဘူးဒါမှမဟုတ်အဲ့ဒီချိန်မှာယောဂီတွေကညိုးဘာဖြစ်လဲမကြိုက်ဘူးလေ तू တွေ့ခံစားမြင်တွေ့နေရတာဟောတော့ကဥရိယပြညာအစဉ်တုန်းကတော့ဟာပေါ်လိုက်ပါလိုက်ရင်းလိုက်ရိုင်းလိုက်မြောက်လိုက်ကြွားလိုက်ဒါစိတ်တခါလဲမျိုးမျိုးတွေ့ကြအာကြက်ခဲ့တယ်အဲ့ဒီတော့အခုကျတော့ဆန့်ကျင်ပကြီးဖြစ်ပြီးတော့ ဟာမြင်ပြီးတော့နေရတဲ့မြင်ကွင်းကြီးတွေဟာတခါတည်းအကုန်လုံးပစ္စည်းနေတဲ့အရာတွေလို့အရင်တစ်ဘက်ကပြောသလိုနော်ဘုံအတန်တန်ထိထားတဲ့မြို့ပြစ်ကြီးလိုပဲ ghost town ကြီးလိုပဲနော် abandoned city လိုပဲဘာမှလူချင်းစရာမကောင်းနေချင်းစရာမကောင်းနော်နွေခေါင်ခေါင်ကြီးမှာ6သွင်းနေတဲ့တက်ပင်နဲ့အရွတ်မရှိဘဲနဲ့အကုန်ကြွေကျ6တရားမျက်ရှိသမျှအကုန်ဝါထိန်နေတဲ့မြင်ကွင်းကြီးလိုပဲဘာမှစိတ်ထဲမှာစူးစူးပြေးပြေးနှစ်သက်စရာဘာမှမရှိဘူးအဲ့ဒါကိုပြောတယ်အဲ့ဒီတော့အဲ့ဒီဟာတွေကနေပြီးတော့ အခုမြင်တွေ့နေရတာအဲ့ဒီတော့မြင်နေရတဲ့အာယုန်နေအနေနဲ့တော့မကောင်းဘူးသို့တော့သူညံအနေနဲ့ကျတော့တက်နေတယ်နော်ညံအနေနဲ့ကတော့တစ်ခုပြီးတစ်ခုတွေ့နေတာညံတက်လို့လည်းဒီဟာကိုတွေ့တာညံမတက်ရင်မတွေ့ဘူးနော်ထိုဤသို့တဖန်မှတ်သောအခါ၌အနိစ္စအချင်းရာ10ပါးဒုက္ခအချင်းရာ25ပါးအနတ္တအချင်းရာ5ပါးဤအချင်းရာ40တို့တွင်တဘာဘာကို မှတ်ချစ်တိုင်း၌ထိုင်သည့်အားလျော်စွာ ထင်ရှားသိလျက်ရှိ၏ဒါကိုစာရီမှာတော့တော်40လို့ခေါ်တယ်ဗာ40လဲတော်40တဲ့ဝိသုရိမေတ္တန်အဲ့ဒီရောက်တွေ့ပါလိမ့်မယ်နော် အာအနိစ္စတော့ဒုက္ခတော့အနတ္တတော့အန္လာတော့ကံလာတော့အကတော့အာပရတော့အော်အများကြီးပဲမှတ်မိတော့နော်အများကြီးပဲအဲ့ဒါတော့စကလုံးလေးတွေမှာတော်တော်တော်တော်ဆိုတဲ့စကလုံးလေးတွေနဲ့အဆုံးသတ်ထားလို့အဲ့ဒါကိုတော်40လို့ပြောတာအခုတော့တော်တွေလည်းမရှိတော့ပါဘူးအကုန်လုံးကကုမ္ပဏီတစ်ခုလို့ပြောင်းသွားပြီ ဝိပဿနာရှုလို့ပြောင်းတာတော့မဟုတ်ဘူးတက်တော့ခုတ်လို့ပြောင်းတာအဲ့တော့အဲ့ဒီဒေါ်40တဲကနော်အချင်းချုပ်လိုက်မယ်ဆိုရင်တော့အနေဆာနဲ့ပတ်သက်တာက10ပါဒုက္ခနဲ့ပတ်သက်တာ25ပါအနတ္တနဲ့ပတ်သက်တာ5ပါအဲ့ဒီ40တဲကတဘာဘာကိုပေါ့နော်မှတ်ချစ်တယ်မှတ်ချစ်တယ်မိမိတို့ရဲ့ဉာဏ်အားထဲမှာထင်သည့်အားလျော်စွာပေါ်နေလိမ့်မယ်တဲ့ဤဉာဏ်တို့ရောက်လျင်အနိစ္စဒုက္ခအနတ္တသဘောတရားများသည်ရှေ့ကတည်းပို၍ထင်လာ၏အထူးသဖြင့် ဘာတဲ့လဲဒုက္ခသဘောတရားအေးအဲ့ဒါဘာလဲဆိုရင်သူကဒီလိုတမတနာဉာဏ်ဆိုတာဟိုးရှေ့ပိုင်းမှာနော်နမရူပပရိစ္ဆေဒဉာဏ်ယုံနာကိုပိုင်းခြားသိတဲ့ဉာဏ်နောက်ပစ္စယပရိကဉာဏ်အကြောင်းကိုသိသိတဲ့ဉာဏ်တမတနာဉာဏ်ယုံနာတွေကိုအနိစ္စဒုက္ခအနတ္တလို့ဆင်ခြင်ပြီးတော့သိတဲ့ဉာဏ်အဲ့ဒီဉာဏ်အစာပိုင်းမှာရှိတယ်အဲ့ဒီအစာပိုင်းတုန်းကလည်းပဲယုံနာလက္ခဏာတွေကိုအနိစ္စဒုက္ခအနတ္တလို့မဆင်ခြင်ခဲ့ဘူးလား ဆင်ခြင်ခဲ့တယ်အခုတခါပဋိသင်္ခါညာရောက်တော့လည်းပဲတဖန်ပြန်ပြီးအနိစ္စဒုက္ခအနတ္တပဲပြန်ဆင်ခြင်ရတယ်သူတို့နှစ်ခုကတူသလိုဖြစ်မနေဘူးလားအဲတူသလိုဖြစ်နေတယ်ဒါတော့တူသေးအောင်အောင်ရှိပေမဲ့ဉာဏ်သဘောတရားမတူဘူးသမထနာဉာဏ်မှာရောက်တဲ့အချိန်တုန်းကလည်းပဲယောဂီတွေမှာနာရကျင်နာကြိုက်ထားကြတာထုံနာတွေဘာတွေရှိတာပဲเนาะဒီယောဒီဒုက္ခဝေဒနာတွေကိုကြော်လွန်နေတဲ့အဆင့်မမှတ်နိုင်သေးဘူးဒီလိုပဲနာရင်ကျင်တွေပဲမှတ်သွားကြတာ အဲ့ဒီဟာတွေကဥရိယပြညံတို့ဘာလို့ရောက်တဲ့ခါကျတော့ तू ကပြောင်းပြီးတော့ငြိမ့်နေတယ်နော်ဘဲကြတခါပြန်ပေါ်လာလဲဆိုဒီပဋိသင်္ခါညံကိုရောက်တဲ့ခါကျတော့အဲ့ဒီဟာတွေပြန်ပေါ်လာတယ်နာရာကျင်နာကြိုက်ထားတယ်လှုပ်လို့ရောရောပြန်ဖြစ်လာတယ်နော်ဒါတော့ဒီနေရာမှာကြဘာကွာတယ်လဲဆိုတော့အခုရှုတော့လည်းပဲအနိစ္စဒုက္ခအနတ္တမြင်အောင်ရှုတယ်ဟိုတုန်းကလည်းရှုခဲ့တယ်ဟောတုန်းကရှုတာကတော့သမတနာဉာဏ်မှာကြတော့ ဖြစ်စဉ်တစ်ခုရဲ့အစာပိုင်းအလဲပိုင်းအဆုံးပိုင်းကိုတည်တည်ချာချာထွေလေဝင်လေဆိုအစာအလဲဆုံးဖောင်းတဲ့ပင်လေဆိုရင်လည်းအစာအလဲဆုံးဒီလိုအစာအလဲဆုံးသုံးပါးလုံးကိုထင်ရှားပြီးတော့မှတွေ့ခဲ့တာเนาะဒီလိုအခုပဋိသင်္ခါဉာဏ်ကိုရောက်တဲ့အချိန်မှာကြတော့เนาะဒီတစ်ချက်မှတ်ရင်တစ်ချက်ပြတ်ပြီးတော့သွားတဲ့သဘောကိုသွားတွေ့တယ်เนาะဆိုလိုတာကဝေဒနာတွေမှတ်တယ်ဆိုရင်ဝေဒနာတွေကတောက်ချောက်ကြီးမသွားဘဲနဲ့မှတ်လိုက်တဲ့ဆိုအော်ဒါတပြက်စီတပြက်စီဆိုတဲ့သဘောပြောတာ နော်ဆိုတော့သူ့ရဲ့စူးစိုက်မှုအားကပိုကောင်းတယ်တမာရီအားကြတော့အဲ့ဒါလိုကွာတယ်နာရာကျင်တာတူပေမဲ့ရှုမှတ်မှုမှာတပြတ်ချင်းတပြတ်ချင်းဒီဘန်ရဲ့သဘောကိုမြင်တယ်တနည်းအနိစ္စရဲ့သဘောကိုမြင်တယ်ဒါတော့များသောအားဖြင့်ကနာကျင်ကြက်ခမ်းမှုတွေရှိနေတဲ့အခါကြတော့နော်ဒါကြောင့်မလို့သူကဘာထင်ရှားတယ်လဲဆိုတော့ဒုက္ခသဘောပုံများတယ်ဘာပုံများလဲဒုက္ခသဘောပုံများဒါတော့ပဋိသင်္ခာဉာဏ်မှာလည်းပဲ तू ကဥရိယပြဉာဏ်လိုပဲအနုပိုင်းအရင်ပိုင်းရှိသေးတယ် အနုပိုင်းမှာကြတော့သူကမောင်စီတုကမြတ်တညာကနေအပေါ်ကိုတက်လာပြီးပဋိသင်္ခါညာကိုရောက်တဲ့အခါသူကလွတ်ချင်တဲ့စိတ်ရှိတော်ဆိုတော့အဲရှိတယ်လို့ဆိုပေမဲ့နော်သူ့ရဲ့အထက်မှာဘာဖြစ်လာသလဲဆိုတော့ခန္ဓာကိုယ်ရဲ့အပြည့်သဘောတွေတွေ့တယ်နော်အဲ့ဒီနဲ့တစ်ချိန်တည်းမှာပဲနာရာကျင်တာကြိုက်တာကြိုက်တာပြန်ပေါ်လာတယ်ဒီနာရာကျင်တာတွေကိုပဲပြန်ပြီးတော့ရှုရတယ်များသောအားဖြင့်ဒုက္ခလက္ခဏာတွေအထင်များတယ်ဆိုတဲ့အခါကျတော့ပဋိသင်္ခါညာဤရှေ့ပိုင်းသည် နာကျင်ကြိုက်ခဲမှုဝေဒနာများနဲ့ရောထွေးပြီးတော့ရှုမှတ်နေရတာဖြစ်တဲ့အတွက်အဲ့ဒါအနုပိုင်းအဲ့ဒီပိုင်းကအနုပိုင်းအဲ့ဒါကိုပဲအခုသေးသေးချာချာလုံးလာစိုက်ပြီးတော့မှမလျှော့ဘဲနဲ့ဆက်မှတ်သွားတဲ့ခါကျတော့အဲ့ဒီအခုနကနာကျင်ကြိုက်ခဲမှုတွေတဖြည်းဖြည်းနဲ့သူကအာတဖြည်းဖြည်းနဲ့ပျော့ကျသွားတယ်သူဘာသာသူတို့ရှိလိမ့်မယ်သို့တော့မိမိကဒါဟာ ရှူရင်းမှတ်ရင်းနဲ့နာကျင်ကြက်ခဲမှုသဘောတွေကရောကြရောကြပြီးတော့နာကျင်မှုသဘောကြောင့်ဖြစ်တဲ့လှုပ်ခြင်းနဲ့ရွာခြင်းနဲ့လှုပ်စီလှုပ်စီတွေကသဘောချင်းအဲအဲ့ဒါလေးတွေတဖြည်းဖြည်းနဲ့ပြီးတော့ပြန်ငြိမ်သွားတယ်ငြိမ်သွားပြီးတော့အာယုံပေါ်မှာတည်တယ်သို့တော့အာယုံပေါ်ကိုတည်ဖို့ကတော့မိမိကစိတ်အားလေးစိုက်ထားသေးတယ်နော် စိတ်အားပြော့ရင်ဘာဖြစ်လဲပြတ်နိုင်သေးတယ်ဒါတော့ပဋိသင်္ခါညာမှာအနိစ္စဒုက္ခအနတ္တတွေလက္ခဏာတွေထင်တယ်ဆိုပေမဲ့ထင်အောင် စိတ်တွန်းအားလိုသေးတယ်နော်စိတ်ကိုတွန်းထားတင်းထားတယ်လို့ဆိုလိုတယ် အဲဒါကြောင့်ဒီညံဖြစ်ခိုက်မှာဘာရှိသေးတယ်လဲဆိုရင်မိမိစိတ်ကကြောင်ကြဆက်ရမှုရှိသေးတယ်ဘာရှိလဲကြောင်ကြဆက်ရမှုဆိုတာပြောရမယ်ဆိုတော့တွန်းအားပြောတာပါဒါလေးကိုပြတ်မတော့ကြောင်ကြဆိုင်နေရတယ်နည်းနည်းလေးစိတ်ကလေးကြောင်ကြလေးအားပေးမှုလေးပြော့တာနဲ့ပြတ်နိုင်သေးတယ်စိတ်ထွက်နိုင်သေးတယ်ဒါကိုပြောတာနော်ကောင်းပြီဒါတော့အဲ့ဒီကနေပြီးတော့မှအောက်ကသူပြောမယ်ဆိုတော့တိတ်များတယ်ဦးဇင်းတို့ဘုသူတလောက်ဆိုတာဒီလောက်ပဲသွားကြအောင်ဟလားနော် ကိုယ်တိုင်သိကျင်တော့ကိုယ်တိုင်ပဲအားထုတ်ကြည့်ဒါကြောင့်ဒီလောက်ဆိုရင်ဓမ္မတုပ္ပတုတ္တเนาะရှေ့ကိုသင်္ခါရုပ္ပခဏ်ဉာဏ်လေးကိုအဲ့ဒီကြောင်းလေးကိုပဲသွားလိုက်ပါအောင်เนาะကောင်းပြီအဲ့ဒါလေးပဲထားအောင်เนาะပြီးမှအောင်ဆက်အောင်ပရိသင်္ခာဉာဏ်ရင့်တန်လာတော့အခါဆိုတော့စောစောကဉာဏ်เนาะရင့်တန်လာတဲ့ခါကျတော့တဲ့ သူကသူ့ရဲ့ဉာဏ်ရင့်တန်လာတဲ့အခါကြလို့ရှင်ပရိသင်္ခာဉာဏ်အဆင့်မှာကတော့အားကြောင်းကြဆက်ရမှုလေးရှိသေးတယ်နော်အဲ့ဒီကနေပြီးတော့တဖြည်းဖြည်းရင့်တက်ပြီးတော့အပေါ်ကိုလာတဲ့အခါကြလို့ရှင်ဖြစ်နေတဲ့ပြင့်နေတဲ့ဒီယုံနာတွေကိုရှူရင်းရှူရင်းနဲ့အဲ့ဒီစူးစိုက်မှုအားပိုကောင်းလာတယ်စူးစိုက်မှုအားပိုကောင်းလာပြီးတော့ဟောတော့ကတော့ဒီအာယုံ object ကလေးကို မပြောက်အောင်လဲတတိထားရတယ်ဟုတ်တော့မဟုတ်လားဆိုလိုတာ object မပြောက်အောင် attention ပေးထားဟုတ်တော့မဟုတ်လား ဖြစ်တယ်ပြစ်တယ်ဖောင်းတယ်ပိန်တယ်ထွက်တယ်ဝင်တယ်အဲ့ဒါကိုပြောတာဒါလေးမပြောက်စင်နဲ့တဲ့မပြောက်အောင်ဘယ်လိုလုပ်လဲတတိကတ်ထားဘာကတ်ထားလဲအေး attention ပေးထားနော်ဒါတော့တတိကိုကတ်ထားနောက်ကလိုက်ထားအဲ့ဒီလိုလိုက်နေရတယ်ဆိုတာကြောင်းကြစိုက်တာမဟုတ်ဘူးလားအဲ့ဒီကနေပြီးတော့ तू ကတဖြည်းဖြည်းတဖြည်းဖြည်းချင်းနဲ့ကြောင်းကြစိုက်တဲ့ပမာဏ degree နှုန်းကတဖြည်းဖြည်းချင်းသူ့ကိုကြောင်းကြစိုက်ရမှာတိတ်ပေးစရာမလိုတော့များများကြီးအားထည့်ပြီးတော့ အဲကြောင်းကြဆိုင်ဆရာမလို့နည်းနည်းလေးလောက်အလိုက်တင်လေးလောက်သွားရင်ရောက်လာရလာပြီအဲ့ဒါကိုပြောတာအဲ့ဒီတော့ဖြစ်ဆက်ဖြစ်ဆက်ယုံနာတွေကိုနော်ကြောင်းကြဆိုင်တဲ့အဆင့်ကနေကြောင်းကြကိုစိုက်တဲ့နှုံလေးဖြည်းဖြည်းဖြည်းဖြည်းရော့ကြလာတာဒါတော့အာယုံပေါ်ဖို့လဲတအားကြီးကြောင်းကြဆိုင်ဆရာမလို့ပေါ်လာတဲ့အာယုံပေါ်မှာမှတ်တဲ့စိတ်ကလည်းကြောင်းကြဆိုင်ဆရာမလို့ကြောင်းကြဘယ်နှမျိုးရှိလဲနှမျိုးရှိတယ်အာယုံပြောက်မသွားအောင်လဲကြောင်းကြဆက်ရတယ်အဲ့ဒီပေါ်လာတဲ့အပေါ်မှာလဲမှတ်ရသေးတယ်ကြောင်းကြ နှစ်မျိုးနှစ်မျိုးရှိတယ်အဲ့ဒီကြောင်းကြနှစ်မျိုးလုံးဟာပေါ်လာအောင်ဆက်ရတဲ့အာယုံပေါ်လာအောင်ဆက်ရတဲ့ကြောင်းကြပေါ်လာတဲ့အာယုံကိုတည်တည်ချာချာမြင်အောင်ဒီနေ့ဘယ်အဆုံးကိုဒီနေ့အနိစ္စဒုက္ခအနတ္တထင်အောင်စူးစိုက်ပြီးမှတ်ရတဲ့ဉာဏ်ကတတ်တတ်အရှုဉာဏ်မို့လားအရှုခံကအာယုံအဲ့ဒီအာယုံမပြောက်အောင်လဲတတိထားစောင့်ကြည့်ရှုမဲ့ဉာဏ်ကိုလဲစိုက်ပြီးတော့ထိုးကြည့်ဖောက်ကြည့်ဒါကိုပြောတာနှစ်ခုမရှိဘူးလားအဲ့ဒီနှစ်ခုလုံးအလုတ်သည်တဲ့တဖြည်းဖြည်းလေးနဲ့သူဘာသာသူ automatically auto regulator တတ်ထားသလိုဖြစ်လာတာလူလှုပ်တဲ့အဆင့်ကနေတဘာဝလှုပ်တဲ့အဆင့်ကိုသွားတော့မှာနော်အဲ့ဒီလိုမျိုးပြောင်းသွားတာသူ့ရဲ့သဘောကဒါကြောင့်မလို့ယုံနာသင်္ခါရတို့ကိုလစ်လျူရှုနိုင်တော့ဆိုတာလစ်လျူရှုတယ်ဆိုတာဒီလိုဦးဇုံတို့ကလစ်လျူရှုတဲ့ဆယ်ရယ်စကလုံးကိုဗမာလိုပြောလိုက်တယ်ဆိုရင် ပြစ်ထားတာလို့အတိပ္ပယ်မရှိဘူးလားအစာမှာအဲ့ဒါပြောတာမဟုတ်ဘူးနော်အဲ့ဒီပြစ်ထားတယ်ဆိုတဲ့ဟာကတတ်တတ် အခုလက်လျူရှုတယ်ဆိုတာကကြောင်းကြစိုက်ဆရာမလိုဘူးတဲ့ယထာမောင်းတဲ့သူတနည်းရှင်းတော့ကတော့မြင်းယထာတွေမောင်းတော့မဟုတ်လားဒီမြင်းက3 2ကောင်က4ကောင်က6ကောင်ကဒီလိုရှိတယ်ဒါတော့လက်ထက်မှာကြိုးတယ်မပါဘူးလားပါတဲ့အခါကျတော့ဒီမြင်းတွေကဒီဘက်ဒီသွားနေတဲ့မြင်း2ကောင်4ကောင်သုံးဖို့6ကောင်ဟာသူတို့ခွာညီးရမယ်လို့ဆိုလိုတယ်ခွာညီးနေရမယ်ခွာမဖောက်အောင်ဒါတော့မြင်းခွာတဲ့နဲ့ညီးနေအောင်ကြိုးကင်တဲ့ယထာတွေကကြိုးကိုတေးသေးချာချာကင်ရတယ်နော်ကင်တော့ဒီဘက်ဟိုဘက်နှစ်ခုလုံး balance ဖြစ်အောင်ကင်ထားရတယ်ကင်ထားတော့အဲ့ဒီကင်တဲ့အနေထားကိုကြည့်ပြီးတော့ ဘသူကသွားတယ်လဲဆိုတော့မြင်းကသွားတာဒါတော့ဒီမြင်းချိန်မှန်အောင်ဘသူမှတာဝန်ရှိလဲမြင်းယထာတိတ်မှာတာဝန်ရှိတယ်ဒါတော့ကောင်းပြီမြင်းတွေကကောင်းတဲ့မြင်းတွေနော်ကောင်းတဲ့အခါကျတော့ကိုယ်သခင်ဘယ်သွားစီကျင်တာဘယ်ကိုသွားရောက်တယ်ဆိုတာဒီလမ်းကိုရောက်တာနဲ့သိတဲ့အခါကျတော့သူတို့ခြေသူတို့မှန်းနေအောင်နင်းပြီးတော့မှတခါတည်းသူတို့လမ်းကိုဖြောင်းနေအောင်သွားပြီဆိုတဲ့အခါကျတော့ယထာတဲ့ကကြိုကူးဆိုင်စရာလိုသေးလားကြောင်းကြစိတ်ပေးစရာလိုသေးလားမလိုတော့ဘူးနော်အဲ့ဒါဆိုတော့ဒီ ဒီမြင်းတွေကသူ့ဘာသာသူသွားတယ်လို့ဖြစ်မသွားဘူးလားအဲ့ဒါပြောတာနော်လူចောင်းကြစိုက်စရာမလိုပဲမြင်းတွေကသူ့ဘာသာသူသူလန်းသူဖြောင်းနေအောင်သွားတယ်လို့မျိုးရှုတဲ့ယောဂီဟာအာယုံပေါ်လာအောင်စိတ်ကြီးကိုအတင်တင်းပြီးတော့တတိနဲ့ကလက်ကြည့်စရာမလိုတော့ဘူးသူ့ဘာသာသူထင်ရှားလာတယ်ဒါကိုဆိုလိုတယ်နော်ရှုတဲ့ညာကလည်းပေါ်တာနဲ့တပြိုင်နက်မှတ်ပြီးသားရှုပြီးသားကပ်ပြီးသားတိလိုက်ပြီးပြက်သွားပြီးပျောက်သွားပြီးအနိစ္စသဘောဟောထင်ရှားအဲ့ဒီလိုမျိုးအာယုံကိုတအားကြီးတင်းပြီးတော့ရှုစရာမလိုပဲနဲ့ တဘာဝကလေးပေါ်လိုက်မှတ်လိုက်ပေါ်လိုက်မှတ်လိုက်ပေါ်လိုက်မှတ်လိုက်လို့အဲ့ဒီလိုမျိုးဖြစ်နေတဲ့အခါမှာယောဂီဘက်ကကြောင်းကြဆိုင်မှု အားဆိုင်မှုရောပြီးတော့သူ့အလိုက်သင်ကလေးဖြစ်သွားတာကိုခေါ်တယ်တဲ့အဲ့ဒါလေလူရှုတယ်ခေါ်တယ်သဘောပေါက်ပြီလားပြစ်ထားတာမဟုတ်ဘူးနော်အဲ့ဒါမျိုးပြောချင်တာကအာယုံပေါ်အောင်ကြောင်းကြဆက်ရခြင်းတူသောကြောင်းကြဆိုင်မှုတစ်ဖက်နော်ဒါတစ်ဖက် နော်ဟာကြောင်းကြမဆက်ရဘူးလို့ပြောလောက်အောင်ပြစ်ထားတာလည်းမဟုတ်ဘူးအတန်းရှင်းလေးတော့နည်းနည်းလေးတော့ထားလဲအောင်ဟုတ်တော့မလားမြင်းတွေကိုမောင်းတဲ့အခါမှာမြင်းကိုကျိုးဆွဲပြီးတော့မှတဲ့နေအောင်ဟိုခွာကြီးအောင်မလုပ်ရမလို့ဘူးဆိုပေမဲ့ယထာရင်းရဲ့လက်ထက်မှာတော့မရှိဖို့လိုတယ်လို့ကျိုးလေးတော့ရှိရအောင်မမလားကျိုးတော့လွတ်လို့မရဘူးလေမရှိအောင်မလဲကျိုးတော့ရှိရအောင်ပဲအဲ့ဒီလိုပေါ့နော်ကျိုးလေးလက်ထက်မှာကင်ထားသလိုကျိုးလေးကင်ထားသလိုမျိုးတတိကလေးနဲ့နော်ပေါ်လာတဲ့အာယုလေးကိုပေးပြီးတော့မှတ်လိုက်တဲ့ဟာလေးကတော့ရှိနေရသေးတယ်ဒါအောင်ပြောတာဒါတော့ အဲ့ဒီနှစ်ခုကြားမှာနော် attention ပေးတယ်လို့ပြောလောက်အောင်လည်းပြင်းပြင်းထန်ထန်ကြီးလှုပ်ဆံမလို့လုံးဝကိုလှည့်မကြည့်ဘဲနဲ့ပြစ်ထားတယ်ဆိုတဲ့ဟာမျိုးလည်းမဟုတ်ဘူးတဲ့အဲ့ဒီနှစ်ခုကြားမှာနေတဲ့သဘောကိုဥပ္ပခါလို့ခေါ်တယ်သင်္ခါရဥပ္ပခါသင်္ခါရတွေကိုသူ့ဘာသာသူကလေးနော် auto regulator နဲ့သွားနေသလိုမျိုးလေးကိုကကြောင်းကြောင်းကြကြကြီးလှုပ်ရှားလည်းမလို့ဘူးပြစ်ထားသလိုမျိုးကြီးလည်းပဲဒီလို ignore လုပ်ထားတာမဟုတ်ဘူးဒီနှစ်ခုကြားမှာသွားနေတာကိုပြောတာအဲ့ဒါကိုသင်္ခါရတွေ ဥပမာညီညီမျှမျှရှုတဲ့ဉာဏ်ကို သင်္ခါရုပ္ပခာဉာဏ်အဲ့ဒီနှလုံးကိုဆက်ထားတယ်သင်္ခါရနဲ့ဥပ္ပခာကိုဆက်ပြီးတော့ဗာဉာဏ်ခေါ်မလဲအေးသင်္ခါရုပ္ပခာဉာဏ်လို့ခေါ်တယ်အဲ့တော့အဲ့ဒီဒီသင်္ခါရတွေအဖြစ်ပြတဲ့လက္ခဏာတွေကိုဒီဖြစ်တဲ့သဘောဖြစ်ပြီးလဲဆိုလို့ရှိရင်အဲအာယုံ object ပေါ်လာအောင်လဲတအားကြောင်းကြဆိုင်ဆရာမလိုဘူးပေါ်လာတာလေးကို သူ့ဘာသာသူ လွယ်လွယ်ကူကူပေါ်လာတယ်အာယုံထဲမှာမြင်ရတယ်ပေါ်လာတဲ့အာယုံရဲ့ပေါ်ပြီးရင်နောက်ကဘာလိုက်လာလဲအပြစ်ပေါ့နော်ဖြစ်ပြီးရင်ဘာလိုက်လဲအဲ့ဒီအပြစ်ကိုလည်းပဲသေးသေးချာချာမြင်အောင်စူးစိုက်ကြည့်စရာမလိုတော့ဘဲနဲ့အလိုက်တဲ့ဖြစ်ပြီးတာကိုမြင်တာနဲ့တပြိုင်နက်နောက်ကဘာလိုက်လဲဆိုတော့အပြစ်ကိုလည်းမြင်တယ်တဲ့အပြစ်ကိုမြင်အောင်ဆိုတော့စိုက်လဲကြည့်စရာမလိုတော့လွယ်လွယ်ကလေးနဲ့မြင်နေပြီဒီပေါ်လာတဲ့သင်္ခါရအာယုံတစ်ခုဟာ အနိစ္စဒုက္ခအနတ္တလက္ခဏာ၃ပါးတဘာဘာလည်းမိရအောင်မလားဒါလည်းပဲမိတယ်တဲ့သူကတအားကြီးမြင်အောင်စိုက်ပြီးတော့ကြည့်စရာမလိုအဲ့ဒီလိုမျိုးလေးလွယ်လွယ်ကူကူပေါ်ပေါ်ပါပါလေးနဲ့အမတန်ကောင်းတဲ့မြင်းမြင်းနေတက်ထားတဲ့နော်ယထာကြီးကိုမြင်းထားတဲ့ကကြောင်းကြစိုက်စရာသတိထားစရာမလိုပဲနဲ့အလိုက်တင်ကလေးကျိုးလေးလက်ထက်မှာရှိနေတယ်ဆိုရင်မြင်းနေသွားနေတယ်လို့မျိုးပေါ်လာတဲ့အာယုံသင်္ခါရနော်ပြီးတော့မှတ်တဲ့သင်္ခါရတွေရညီညီမျှမျှလေးသွားနေတယ် အဲ့ဒီလိုချင်းခါမှာအခုပြောပြီပဋိသင်္ခါဉာဏ်တော့ကဒီယုံ nant တဘာဝတွေကိုအနိစ္စဒုက္ခအနတ္တလို့မြင်တဲ့အခါမှာတမ္မတနာဉာဏ်မှာ မြင်တော့ကထက်ပဋိသင်္ခါဉာဏ်မှာမြင်တဲ့ဟာကပို့ပြီးတော့ထင်ရှားတယ်ပို့ပြီးတော့ပြတ်သားတယ်ဆိုတဲ့အခါကျတော့ဒီရှုတဲ့အရှုခံယုံ nant ရော အရှုဉာဏ်ရောနန္တရားရောဘာပဲမြင်တော့တယ်လဲဆိုလို့ရှိရင်ဟောဘက်ကအရှုခံသင်္ခါရ ဒီဘက်ကအရှုဉဏ်သင်္ခါရဟောအဲ့ဒီတော့အဲ့ဒီမှာယောဂီရဲ့စိတ်ထဲမှာဘာအားကောင်းလာတယ်လဲဆိုတော့ဦးဇင်းတို့တစ်ချိန်လုံးနော်တွေးသမျှကြံသမျှပြောသမျှဆိုရသမျှတွေထဲမှာကငါဆိုတဲ့အရှိကလေးနဲ့ပြောကြံတွေးဆလောက်ကြတာမဟုတ်လားအေးငါအရှိနဲ့ပြောတာငါအရှိနဲ့ပြောတာအဲ့ဒါတော့ဒီငါအရှိဆိုတာဒီကိုအခုညံအသိနဲ့ထိုးဖောက်ပြီးတော့ ထိုးပေါက်သိတဲ့အခါကျတော့တကယ်အရှိနေရာမှာငါမတွေ့ရဲဘာပဲတွေ့လဲဆိုတော့ရုပ်နဲ့နာမ်ပဲတွေ့တယ်ဟောတကယ်အရှိနော်တကယ်အရှိရုပ်နာမ်သူ့ရဲ့အဲလက္ခဏာတွေကဘယ်လိုရှိတယ်လဲဆိုတော့အိဋ္ဌာလို့သဘောရှိတယ်ဒုက္ခဆိုတဲ့သဘောတွေ့တယ်အနတ္တဆိုတဲ့သဘောတွေ့တယ်ဆိုတော့တကယ်အရှိရုပ်နာမ်ကိုဖြစ်ဖြစ်ကိုလည်းမြင်တယ်နော်သူတို့ရဲ့လက္ခဏာသဘောတဘာဝတွေရဲ့မမြဲတဲ့အိဋ္ဌာသဘောနော်အဖာမှနှိမ့်စစ်နေတဲ့ဖြစ်ဖြစ်နဲ့အဖာမှနှိမ့်စစ်တဲ့ဒုက္ခသဘောငါအကောင်အစိုးရတဲ့သဘော နော်ဒီအနတ္တသဘောပေါ့နော်အတ္တမရှိတဲ့အနတ္တသဘောကိုလက္ခဏာ၃ပါးတဘာဘကိုထင်ထင်ရှားရှားမြင်ပြီဆိုတဲ့အချိန်ကကြတော့အရှုခံယုံနံထဲမှာလည်းပဲဘာပဲကြည့်ကြည့်မိမိယုံနံပဲကြည့်ကြည့်တဘာသူရဲ့ယုံနံပဲကြည့်ကြည့်ဘာမတွေ့တော့ဘူးလဲဆိုတော့ပုဂ္ဂိုလ်တတ္တဝါပညာနမိတ်မတွေ့တော့ပုဂ္ဂိုလ်တ attva ပညာနမိတ်ကိုကြော်ပြီးတော့မှယုံ nant အဖြစ်ပြုတ်ကိုသွားတွေ့တာဟောတော့ကတော့ဒီယုတ်ဒီနံကိုပဲသူငါဆွဲယူလွဲဒိဋ္ဌိတာမဟုတ်လား ယုံနံကိုပဲသူငါဆွဲယူလွဲဒိဋ္ဌိတန်တက္ကာဒိဋ္ဌိပြောတာအတ္တဒိဋ္ဌိဒါတော့အတ္တဒိဋ္ဌိတက္ကာဒိဋ္ဌိကဘယ်တော့ကွာတယ်လဲဆိုယုံနံကွဲခဲ့လို့ကွာတယ်ဒါပေမဲ့အဲ့ဒီတုန်းကထက်အခုပရိသင်္ခာညာအဲ့ဒီတုန်းကထက်အခုသင်္ခါရုပ္ပခာညာပိုးပို့ပြီးတော့ထက်မြက်လာတယ်ဆိုတော့ပြောချင်တာကအခုယောဂီရဲ့အဆင့်ဟာဘာလဲဆိုရင်ပုဂ္ဂိုလ်တ attva ပြဉ္ညတ်ဆိုတဲ့အထင်နေအမြင်နေပျောက်ပြီးတော့သူ့ရဲ့ဉာဏ်တွေထဲမှာဘာတွေပဲတွေ့တယ်လဲဆိုရင် သင်္ခါရတွေရဲ့အဖြစ်တွေအပြစ်တွေဒီစီးကြောင်းကြီးကိုသွားတွေ့တာနော်ဟောဘက်ကဖြစ်ပြပြီးတော့ပေါ်လာလဲပြောက်လဲပေါ်လာလဲပြောက်လဲအရှုခံယုံနံနော်ဒီဘက်ကရှုတဲ့သင်္ခါရကညံနော်သို့တော်လဲအဲနော်အရှုခံနဲ့အရှုညာရင်လည်းနှစ်ခုကွဲနေပေမဲ့လည်းပြောမယ်ဆိုရင်ဟောဘက်ကအရှုခံယုံနံကလည်းဖြစ်ပြပဲဒီဘက်ကအရှုညာကလည်းဖြစ်ပြသင်္ခါရပဲမဟုတ်လားနှစ်ခုလုံးကဘာဖြစ်နေလဲသင်္ခါရတွေကြီးပဲအတ္တပါသေးလားပုဂ္ဂိုလ် ယောက်ျားပုဂ္ဂိုလ်တ attva မရှိတော့ဘူး gain အဲ့ဒီအစင်မှာမှပျောက်တာဒါတော့ဒီနေရာမှာခက်လွယ်လွယ်ကလေးပြောတဲ့စကားလုံးတစ်လုံးရှိတယ်ဒါလေးကိုမှတ်မှတ်စီခြင်းလို့ဦးစင်းကနေတဲ့ချက်ပြောနေတာနော်ဝိပဿနာလေးဖင်တနွေးတနှစ်နွေးလောက်ကလေးထိုင်ပြီးတော့ဟဲ့ရှုတဲ့ထက်မှာငါမပါစင်းနဲ့အရှုခံထဲမှာငါမပါစင်းနဲ့တဲ့ gain နီးသလားဝေးသလားအခုဒီကြမှာလာတွေ့တာ ဖင်လေးတနွေ့နွေ့လောက်နေတော့မဖြစ်ဘူးခဗျာနော်ပါဇက်ပြောပဲရတယ်ညံညံတွေ့တကွေ့ဟုတ်ပါမလားမဟုတ်ဘူးဒါပါဇက်တွေ့ပဲစာတွေ့ပဲရှိသေးတယ်ဒါလောက်နဲ့ရတော့နော်တရားချိုတယ်ဆိုတာစိတ်ကူတဲ့ဟာမျိုးနဲ့မရဘူးအခုတကယ်ကိုပုဂ္ဂိုလ်တ attva သူငါယောက်ျားမိန်းမဆိုတာတွေပျောက်ပြီးတော့မှဟာသင်္ခါရဝသင်္ခါရဝိပဿနာတိသင်္ခါရဝအရှုခံဖြစ်သောအာ အဲရှုတဲ့ဉာဏ်ဖြစ်တဲ့သင်္ခါရဒီပင်လင်တင်းဒီနံတရားပေါ့နော်ဉာဏ်နံတရားကသင်္ခါရအရှုခံဖြစ်တဲ့ရုပ်တွေနံတွေကိုတဲ့ဝိပဿနာတိရှုနေတယ်ပြောချင်တာကသင်္ခါရဆိုတဲ့ယုံနံတရားကနေသင်္ခါရဆိုတဲ့ယုံနံတွေကိုရှုနေတယ်ဆိုတဲ့ထဲပြောတာဆိုတော့ရှုတာကလည်းသင်္ခါရအရှုအဲရှုတာကလည်းသင်္ခါရအရှုခံကလည်းသင်္ခါရပုဂ္ဂတတ္တဝါပါသေးလားမပါဘူးအဲ့ဒီမပါတာကငါမပါဘူးနော်ဆိုပြီးတော့ဗဇက်ကပြောတာဟုတ်ရဲ့လား ပါဇက်ကပြောနေပြီဆိုရင်မဟုတ်တော့ဘူးမဟုတ်သေးဘူးဒါကိုပြောချင်တာကဲပါဇက်ကပြောတာတင်းကြိုသူရခွဲတယ်လို့ပဲအာဟုတုစိတ်ဆက်နှစ်ပါးရှိတယ်လောဘ၈ပါးဒေါသနှစ်ပါးမောဟနှစ်ပါးဒါနဲ့အတူတူပဲဒါကြောင့်ဒီတကယ်ဝိပဿနာကိုသွားတဲ့အခါမှာဒီပါဇက်ပြောစာရွက်သင်တန်းတွေမရဘူးမမြင်ဘူးမမြင်တော့မကြောက်ဘူးမကြောက်တော့ပြောရက်ပဲဟုတ်တော့မလားညံနဲ့တွေ့ပြီဆိုတဲ့အခါကျမကြောက်ပါနဲ့လို့ပြောလို့မရဘူးကြောက်တာပဲ တကယ်တွေ့ပြီဆိုတော့ဒါကြောင့်ပြောချင်တာအရှုခံနဲ့မှလည်းငါမပါစေနဲ့အရှုညာနဲ့မှလည်းငါမပါစေနဲ့ဆိုတာကဖင်တနွေးတနွေးနှစ်နွေးတရက်နှစ်ရက်လောက်နေတော့မဖြစ်ပါဘူးလို့ပြောချင်တာနော်အေးခမရတို့ကပါရမီတွေရင့်ကျစ်တယ်ဆိုလို့ရှိရင်တော့လည်းပဲဖြစ်မှာပေါ့ဗျာဒါကတော့မဖြစ်ဘူးလို့တော့လူတိုင်းတော့မဆိုလိုပါဘူးเนาะတာမန်ပုံကိုမဖြစ်နိုင်ဘူးလို့ပြောတာတာမန်ပုံကိုတွေအတွက်ကเนาะခင်ဗျားတို့ကိုကြုတ်ကတခါတည်းဟောဒီဟောဒီလောက်ရှိတဲ့တန်ချောင်းကြီးပေးမယ်เนาะ အခုဖျောင်းတယ်လေးနဲ့ခင်ဗျားတို့မိဖို့ခိုင်းမယ်ရဲနေအောင်ဖုန်ဆန်းအခုတနာကြီးတွင်းပြောလိုက်မယ်တနာကြီးပေးထားမယ်ကဲဘယ်လိုနေမလဲအေးအဲ့ဒါမှရဲချင်ရဲလဲအောင်မယ်နော်တုံးပြီးတော့ဘာမှဟောတော့မှတခါတုံးမှမှလုံးနေအောင်တခါတုံးတာတခါဘဲဦးကြီးလိုလုံးနေတာတန်ချောင်းပုံတော့မပေါ်ဘူးအဲ့ဒါကြီးကိုဖျောင်းတယ်မိလို့ဝိရိယလေးနဲ့ညံလေးနဲ့သွားပြီးတော့တို့နေကျုပ်တို့ဘလို့လို့ရဲမလဲဒီညံဘလို့လို့ထက်မလဲဘလို့လို့ပူမလဲမရဘူးနော်သွေးအောင်တခါတည်း ထူအောင်ရဲအောင်နှဲ့အောင်ဒါမှသွေးဒါမှအသွားပေါ်ဒါမှအချွန်ချွန်မှဖောက်လို့ရမှာပေါ့နော်ဒါတော့မောဟကြီးကထူလိုက်တာပြောနေတယ်တကားတယ်အဲ့ဒါကြောင့်မလို့ဒီလိုပြောနိုင်တဲ့အဆင့်ဆိုတာသင်္ခါရုပ္ပခဉာဏ်ကြမှာကောင်းကောင်းကြီးထင်တာသင်္ခါရအဲပฏิသင်္ခါဉာဏ်သို့မဟုတ်သင်္ခါရုပ္ပခဉာဏ်ဒီအဆင့်တွေရောက်လာမှထင်တာနော်အဲ့ဒါကြောင့်အဲ့ဒီအဆင့်ကိုရောက်ပြီဆိုတဲ့ခါကြတော့တဲ့နော်သူတို့က အတ္တဆိုတာလည်းပဲရှာမတွေ့တော့ဘာပဲတွေ့တယ်လဲသူတို့မျက်စိထဲမှာတွေ့လိုက်တာကအရှုခံနဲ့အရှုဉဏ်အဲအရှုခံအရှုဉဏ်ကနာမေရာကွဲတာပြောမယ်ဆိုရင်သင်္ခါရကြီးပဲပြောတာသင်္ခါရကိုသင်္ခါရကကြီးတယ်ဒါကိုပြောနေတာယုံ nant ဖြစ်ဖြစ်ဆိုတဲ့သင်္ခါရကိုအရှုဉဏ်ဆိုတဲ့သင်္ခါရကကြီးတယ်ဟောပုဂ္ဂိုလ်တ attva ပါသေးလားမပါဘူးအတ္တပါသေးသလားအတ္တမပါတော့ဘူးအတ္တမမြင်တော့ဘူးအတ္တမရှိတော့ဘူးဆိုတော့အတ္တပျောက်သွားပြီ အတ္တမရှိတော့ဘူးဆိုလို့ရှိရင်အတ္တကပိုင်တဲ့အတ္တနိယအတ္တပိုင်ပစ္စည်းဆိုတာရှိအောင်မလားမရှိတော့ဘူးမရှိတော့ရှားတာအခုညံထဲမှာတွေ့တာနော်ဒီတိုင်းဟိုစာကြီးဖတ်တယ်လို့ရှားတာပြောတာမဟုတ်ဘူးသူညံထဲမှာသွားပြီးတော့ရှင်းကနေရှင်းကနေဖြစ်နေတာဒီဒီရုပ်ဒီနဲ့ဒီဖြစ်ဖြစ်တွေတွေ့တဲ့အခါမှာငါတို့ငကိုတော့ကထင်ခဲ့တယ်ဆိုတဲ့မတွေ့တော့ဘဲနဲ့အကုန်တခုအမားတခုအာအမှန်တခုသိရင်အမားတခုပြောက်နော် အမှန်တကူရလိုက်တာနဲ့အမှားတကူပျောက်ပျောက်သွားတယ်အဲ့ဒီလိုမျိုးကိုယ်အတိကလေးတခုတခုတခုတိုးတိုးသွားတိုင်းအမှားပဲတခုတခုတခုရော့ရော့သွားတယ်နော်ထိုနည်းတူစွာပဲနော်မသိတာတခုတိုးတိုးလာတယ်ကိုယ့်ဘက်ကအမှန်တရားသိမှုတွေရှုံရှုံသွားတယ်အဲ့ဒီလိုပဲသူ့ရဲ့ဒီညာနဲ့အဲ့ဒီလိုကြည်ရင်ကြည်ရင်ဆင်ခြင်းနဲ့သူကအမှန်တခုစီတခုစီတွေ့တဲ့အတွက်ဟောတော့ကအမှားတိတွေကပျောက်ပျောက်သွားတယ် အဲ့တော့ဟောတော့ကရှိခဲ့တယ်ဆိုတော့ဒီအတ္တလေးစွမ်းအင်ကြောင့်တည်ခြင်းခံစားခြင်းတွေးတောခြင်းပြောဆိုခြင်းနော်ဟာလှုပ်ရှင်းရှားခြင်းမာခြင်းခြားခြင်းဒါတွေကအခုမတွေ့တော့ဘူးလို့ပြောတာဦးဇင်းဒီစောစောတော့ကပြောခဲ့တယ်ကာရကအတ္တဝေရကအတ္တဆိုတာတွေလေပြုလုပ်သူအတ္တခံစားသူအတ္တပိုင်ဆိုသူအတ္တစီမံသူအတ္တနော် management လုပ်တဲ့အတ္တအခုမရှိတော့အဲ့ဒါကိုပြောတာအဲ့ဒီအတ္တမတွေ့တော့ဘူးဆိုရင်အတ္တကပိုင်ပါတယ်ဆိုတော့ရုပ်တွေနာမ်တွေခန္ဓာတွေဆိုတာအမိဟိုရင်ပေါ်ဟိုယောက်ျားမိမပုဂ္ဂိုလ်တ attva ဆိုတာရှိပါဦးမလား အတ္တမှမရှိဘူးဆိုရင် အတ္တပိုင်တဲ့ပစ္စည်းလည်းမရှိနိုင်တော့ဘူးဆိုတော့ဦးဇင်းတို့ငါဟူ၍၎င်းငါဥစ္စာဟူ၍၎င်းစောစောတော့ကမဆိုခဲ့ဘူးလားငါငါလိုက်ပြတို့ဘာတစ်ခုမြမဟုတ်ကြသည်ဓမ္မအေးအခုအဲ့ဒီဖြစ်စဉ်တဘာဝတက်တက်ကိုမြင်တာကိုပြောတာ just nature nature လေးတက်တက်ပဲသွားတွေ့တယ်ဘာလဲဆိုတော့ဖြစ်စဉ်ဘာလဲယုံ nant ဖြစ်စဉ်ပဲတွေ့တယ် ကျုပ်တို့ဆိုလာတာတော့ကြာလှပြီအခုမှပဲအဖြေကပေါ်လာဟုတ်လားပုဂ္ဂိုလ်တ attva တူဦးတယောက်ရဲ့သဘောတဘာဝပြုလုပ်မှုဖန်တီးမှုကြောင်းကြဆိုင်မှုမပါဘဲနဲ့တဲ့ရုပ်တွေနာမ်တွေဟာသူ့သဘောသူ့တဘာဝသူ့လက္ခဏာအတိုင်းပဲဖြစ်စဉ်ကိုရုပ်တဘာဝနာမ်တဘာဝ nature လို့ပြောတာဘသူအမိန်ပေးတာမှပါသေးပါသေးလဲမပါဘူးပုဂ္ဂိုလ်တူတယောက်တကုရှင်ရဲ့အမိန်ပေးမှုမပါဘူးသူ့တဘာဝအတိုင်းဖြစ်စဉ်ပဲပါတယ် အဲ့ဒီသဘာဝဖြစ်စဉ်ကိုငါငါဥစ္စာငါလိုက်ပြတို့ဘာတစ်ခုမှမဟုတ်ကြသည်ခေါ်တော့ကထင်တာတယ်ဘာမှမဟုတ်တော့ဘူးတဲ့ဘာလည်းပဲတက်တက်ကလေးတွေ့လားဓမ္မတက်တက်ယုတ်ဓမ္မတက်တက်နန္ဓမ္မတက်တက်ဒီဖြစ်တာဒီပြစ်တာအဲ့ဒါကြတော့ပုဂ္ဂိုလ်တ attva ရောသေးလားတကုရှင်နဲ့လည်းမပါတော့ဘူးဓမ္မတက်တက်ကလေးကိုသွားပြီးတော့တကယ့်ကိုစင်စင်ကြဲကြဲသွားတွေ့တာကိုပြောတာအတ္တဆိုတဲ့အတ္တလည်းမရှိတော့ဘူးအတ္တနိယလို့ခေါ်တဲ့အတ္တကပိုင်ဆိုင်မှုလည်းမရှိတော့ဘူးတနည်းအမိန်ပေးမှုတွေလည်းမရှိတော့ဘူး နော်အဲ့ဒီလိုသွားတွေ့တာအဲ့ဒါဟာဒီဉာဏ်နေမှာပိုအားကောင်းပါတယ်တဲ့ဒါကြောင့်ဒီဉာဏ်နေဟာဘာဘာကြောင့်ကောင်းတယ်လဲဆိုတာဉာဏ်ရဲ့ဒီသူ့ရဲ့ဂုံတူး6မျိုးရှိတယ်အဲ့ဒါလေးကိုနံပါတ်1ကြောက်ချင်းနှစ်သက်ချင်းဆိုတာလေးဖတ်ကြည့်ပါဦးမြာကြောက်ချင်းနှစ်သက်ချင်းကင်းမှုအောက်ဉာဏ်များဖြစ်တော့ သင်္ခါရပ္ပခဏ်ညာမှာဂုံကြီး6မျိုးရှိတယ်တဲ့အဲဒီတော့အောက်ညံများဖြစ်သောဘယညံဖြစ်စဉ်ကကြောက်ဖွယ်ခြင်းရာအဖြစ်အတိညံဖြစ်ခဲ့၏ဟိုရင်စောစော ပြောခဲ့တယ်ဘယညံဆိုတာသူ့ရဲ့ရုပ်တင်တဲ့ဒီအပြစ်တွေကိုတွေ့ပြီးတော့ကြောက်လာတာလေနော်အိမ်အိုးကြီးတစ်ခုပေါ်မှာတက်နေရတယ်လို့ပေါ့ဗျာညာကြီးမင်းကြီးရောက်လာလို့ဟာဒါလေးတော့ဟော တော့တယ်မှာရွာဦးထိပ်တွေမှာဇီယက်တွေရှိတယ်လို့မျိုးပေါ့လေ ဧည့်သည်တဲလို့ရတဲ့နေရာလေးဝင်တဲတာပြီးကကြမှာမြက်ကမ်းပါပြီးတဲတောင်ဆောင်ထားတဲ့အိမ်ဖြစ်နေတော့နောက်ကတိုင်နေရာမှာကဘာဖဲ့နေတာဟာလားညအိတ်တုံးကတော့ဘာမှမသိတော့ပြောလို့ကောင်းလို့မနစ်တာမိုးလေးလေးကြည့်တော့တိုင်နေရာတမှာပြူကြတော့မဟုတ်တဲ့ဆိုတော့ပြောသေးလားအဲ့ဒါမျိုးပြောတော့ကြောက်လာတာမနေတော့မနေချင်တော့အဲ့ဒါလိုကြောက်ဖွယ်ချင်းရတယ်လဲတွေ့ခဲ့တယ်တဲ့ရှင့်ညာနေတုန်းကလေအာဒီနေဝဆိုတဲ့အပြစ်ကိုမြင်တဲ့ညာနေလဲတွေ့ခဲ့တယ်အပြစ်မြင်တော့လည်းပဲကွာအဲမကြိုက်ပြန်တော့ဘူးပေါ့နော်သူရဲ့ negative feeling ပြောတာ ခေါ်တော့ကဒါနဲ့ enjoy လုပ်နေတာမဟုတ်လားအခု enjoy လုပ်နေတဲ့ဒီဘွားကြီးဒီခန္ဓာကြီးဒီဖြစ်စဉ်ကြီးသူမကြိုက်တော့နေဗိဒာညာဖြစ်စဉ်ကညင်းငွေခဲ့တယ်ဒါလည်းပဲဒါပြင်းအာယုန်ထဲမှာပျော်စရာရေလို့မတွေ့တော့တဲ့အခါကျတော့ညင်းငွေမှုဖြစ်တယ်အဲ့ဒီပြီးတော့တခါမုံစီတုကမြတ်ညာဉာဏ်ဖြစ်စဉ်တုန်းကလည်းအဲ့ဒီခန္ဓာကြီးကနေပြီးတော့တခါတည်းအထုပ်ကြီးပြစ်ချသလိုပြစ်ချပြီးတော့ကိုသွားကျင်တော့တာဒီလိုဉာဏ်နေလည်းဖြစ်ခဲ့တယ်ပဋိသင်္ခာဉာဏ်ဖြစ်စဉ်တုန်းကလည်းအထူးကြောင်းကြစိုက်ခဲ့ရတယ်ဆိုတော့ဆိုလိုတာက လွတ်ချင်တဲ့အခါကျတော့ဒီဒီယုတ်ဒီနံဒီခန္ဓာတွေကလွတ်ချင်တော့ဒီယုတ်ဒီနံတွေရဲ့အနိစ္စဒုက္ခအနတ္တကိုမြင်အောင်တစ်ခါပြန်ရှုရတယ်ဆိုတော့စိတ်ကပြန်မတင်းရဘူးလားကြောင်းကြစိုက်ပြန်ရှုအဲ့ဒါကိုပြောတာအဲ့ဒီလိုတွေလောက်ခဲ့ရတယ်တဲ့အောက်ညံနေတုန်းကအခုဒီသင်္ခါရုပ္ပကဉာဏ်ကိုရောက်တဲ့အချိန်ကြတော့တဲ့အောက်ညံနေတုန်းကဖြစ်ခဲ့တဲ့သဘောတရားတွေကဖြစ်မလာတော့ဘူးထို့ကြောင့်နဲ့ကြောက်ချင်းကင်းသည်ဟုဆိုရပေသည်ကြောက်ချင်းကင်းဆိုတာအောက်ညံနေမှာဖြစ်ခဲ့တဲ့မြတွေကို तू က လင်္ကာလေးကပြာစီထားလို့ပြောတာပါဒါတော့ကြောက်ချင်းကင်းတယ်ဆိုတဲ့နေရာနဲ့ပတ်သက်ပြီးတော့ဒီအပြစ်မြင်တာနော်ညင်းငွေတာစွန့်လွတ်လိုတာတွေအထူးကြောင့်ကြဆက်ရမှုတွေကင်းခြင်းတွေအားလုံးတပြုံကြီးပါသွားတယ်လို့ပြောတာနော်အောက်ညံနေမှာတွေ့ခဲ့တဲ့မြတ်သဘောတဘာဝခံစားမှုတွေဒီသင်္ခါရုပ္ပခဏ်ဉာဏ်ကိုရောက်တဲ့ချိန်ခါမှာမရှိတော့ဘူးတဲ့နော်ကြောက်တာတွေလန့်နာတွေယွန်နာတွေပြေးရင်နာတွေထွတ်ချင်နာတွေအားဆက်ရတာတွေအဲ့ဒါတွေမရှိတော့ဘူးတဲ့ ဒါကြောင့်အဲ့လိုကြောက်ထားတယ်နှစ်သက်ထားတယ်လည်းအဲကြောက်ထားတယ်လည်းကင်းပြီနောက်နှစ်သက်တယ်ဆိုတာဒီလိုဘယညာတို့ဘင်္ဂညာတို့မရောက်သေးခင်ရှင်းနာမှာပါရှိလဲဆိုဥရိယဘယညာဘာညာလဲအဲအဲ့ဒီဥရိယဘယညာနော်ဥရိယဘယညာမှာတွေ့တဲ့အချိန်တုန်းကတော့အခုတော့အာဒါပါမိုးကုတ်ဆရာတို့တရားမှာကျတော့သူမက်တု10ပါလို့ပြောတယ်ဘာတု10ပါအဲသူကထူးထူးဆန်းဆန်းကြီးတွေဖြစ်တော့ငါတော့မက်ညာကြပြီလားရပြီလားဆိုတော့စိတ်ကအဲ့လိုထင်လို့အတုအယောင်လေးလေးလို့ဖြစ်လို့ဆရာတို့ကျတော့မက်တု10ပါလို့ဟောပါတယ် အမှန်ကတော့10ပါးလုံးကမဟုတ်ဘူးပြဿနာဖြစ်တာတပါးတည်းပြဿနာပြေးတာတပါးတည်းရှေ့က9ပါးကတမာရီအားကောင်းလာလို့ဖြစ်လာတဲ့အကျိုးဆက်ပေါ့နော်ဟိုမှာဩဘာသောပီတိပတ္တိဆိုတာအယောင်လေးနဲ့တွေ့ရမြင်ရတာတွေပီတိဖြစ်တာတွေပတ္တိငြိမ်းမှုဖြစ်တာတွေဟာတုကချမ်းသာတာတွေတရားတရားတွေတက်လာတာတွေတတိတွေကောင်းလာတာဉာဏ်တွေတက်လာတာဝိရိယတွေဟာဟိုတော့ကလို့မတွန်းရဘဲနဲ့သူ့ဘာသာသူအားကောင်းနေတာဒီလိုအချင်းအရာတွေကဟိုအဲ့ဒီဉာဏ်မရောက်သေးခင်တုန်းကနဲ့ လက်ရှိဖြစ်နေတဲ့အချိန်မှာခံစားမှုတွေမြင်တွေ့မှုတွေကလုံးဝကွာခြားနေတယ်သူ့ဘဝဆိုတသက်တာဘယ်တော့ကဘယ်တော့ကမှစိတ်ကူးနေတောင်မခံစားဘူးတဲ့အတွေ့အမြင်တွေအဲ့ဒီမှာလာခံစားရတယ်အဲ့ဒီတော့အဲ့ဒီဟာတွေတွေ့တဲ့ခါကျတော့သဘောကျတာပေါ့သဘောကျတော့နှစ်သက်တယ်နှစ်သက်တော့ attachment ဖြစ်ရော attachment ဖြစ်တယ်အဲ့ဒါကြီးကိုမဲ့လို့ထင်ပြီးတော့သွားကတ်နေလို့ရှင်တော့အဲ့ဒီမှာကြာတာအဲ့ဒီမှာတေးတာဒါကြောင့်အဲ့ဒါတွေကိုစစ်မှတ်ရမယ်ကြော်သွားမှသူဟာဥရိယဘုရားရဲ့အញ្ញံအရင်ပိုင်းကိုကြောက်သွားတယ်ဘလဝဝိပဿနာခေါ်တယ် ပြီးခဲ့တဲ့ဘတ်တုံးကပြောပြီးပြီ strong ဒီဝိပဿနာပေါ့နော်စောစောလေးလုံးကတော့ तू ကမချူဝမဖြစ်သေးလို့သူ့ကိုဒီဟောရင်ပေါ့နော်တင်တာမဝိပဿနာပဲခေါ်ကြပါစို့နှုသေးတယ်ပေါ့နော်တရုဏဝိပဿနာပါဠိလိုကတရုဏဆိုတာနှုနယ်သေးတယ်ဘလဝဆိုတာအာကောင်သွားပြီရင်ကျသွားပြီလို့ဆိုလိုတယ်အဲ့ဒီတော့ဒီဥရိယဗျာညာရဲ့ရှေ့ပိုင်းနေမှာတွေ့ခဲ့ရတဲ့နှစ်သက်စရာလိုချင်စရာတတ်မဲ့စရာတွေကတဲ့ အခုသင်္ခါရုပ္ပကညာရောက်တဲ့ခါကျတော့အဲ့ဒီဒီမှာဒီအရင်တုန်းကလို့ဖြစ်နေတဲ့ဟာမျိုးတွေမဖြစ်တော့ဒါဆိုတော့နှစ်ခုအစွန်းလွတ်သွားတယ်ဟုတ်တယ်မဟုတ်လားကြောက်စရာတွေတွေ့လို့လည်းပဲကြောက်စရာလန့်စရာမလိုချင်စရာယွန်းစရာမုန်းစရာတွေတွေ့လို့လည်းပဲကြောက်ချင်းယွန်းချင်းယွန်းမုန်းချင်းတော့လန့်ချင်းဆိုတာဖြစ်သေးလားဆိုတော့မဖြစ်တော့ဘူးအဲဟိုးတော့ငါလို့ဥရိယပြညာရှေ့ဘဲနှုံးကလို့နှစ်သက်စရာသဘောကျစရာတွေတွေ့လို့လည်းနှစ်သက်မှုသဘောကျမှုတွေ့တာမှုဖြစ်သေးလားဆိုတော့မဖြစ်ဘူးနှစ်ခုအစွန်းကလွတ်မသွားဘူးလား အေးအဲ့ဒါကို two extremes ကနေလွတ်တယ်လို့ခေါ်တယ်အစွန်းတစ်ဖက်လွတ်သွားတာသူ့ရဲ့သဘောသဘာဝကိုဥပက္ခဆိုတာ economically မဟုတ်လား homeopathy balance ဖြစ်အောင်လုပ်ထားတာပြောတာနော် balance ဖြစ်အောင်လုပ်ထားတာ balance ဖြစ်တဲ့အတွက်ကြောင့်မလို့အစွန်းနဲ့အဲ့ဒီမှာလွတ်တော့တာဟောတော့ကအစွန်းတွတ်တယ်နေလာခဲ့တာနော်အဲ့တော့ကြောက်ဆရာရှင်ကြောက်မယ်သဘောကျဆရာရှင်နှစ်သက်မယ်အခုအဲ့ဒီကြတော့ဒီကြောက်တော့ရှိသေးလားလွတ်သွားပြီဒါကိုပြောတာနော်ကြောက်နေတဲ့ချင်းကင်းရှင်းပေသည်နောက်နံပါတ်2ကိုဖတ်ကြည့်ရအောင် ချမ်းသာဆင်းရဲညီမျှစွာ ရှုနိုင်ခြင်းဟုတ်ပါပြီအဲ့လောက်ပဲထားတော့နော်ဒီနေရာမှာဥပ္ပခါရဲ့သဘောပိုးပြီးတော့မှထင်ရှားတယ် ကောင်းကောင်းဆိုးဆိုးကြားအမြင်တိုင်းကြားတိုင်းရှုမှတ်ပြီးဖြစ်ပြမှုအနိစ္စဒုက္ခအနတ္တအချင်းရာအဖြစ်မှန်ကန်စွာသိသိပြီး မချစ်မမုန်းအညီအမျှရှု၍နေနိုင်၏တဲ့ဒီစောစောတွေတုန်းကတော့ရှုလိုက်တယ်ဆိုလို့ရှိရင်ရှုလိုက်တဲ့အာယုံရဲ့အကောင်းဆုံးပေါ်ကြည့်ပြီးတော့မှတုံ့ပြန်မှုကလည်းပဲကြိုက်မကြိုက်နော်ကြိုက်ပြန်တော့လဲလောဘနဲ့မကြိုက်ပြန်တော့လဲဒေါသနဲ့နော်အဲ ဘာမှမသိလိုက်ပြန်တော့လဲမောဟနဲ့ဟုတ်တယ်မလား။ तू ကဒီဖြစ်အောင်လည်းမလုပ်ရဘူးပြစ်အောင်လည်းမလုပ်ရဘူးဖြစ်ပြတာကိုလည်းသိအောင်ရှုရမယ်ဖြစ်အောင်လုပ်တော့လည်းပဲလောဘမဟုတ်လားပြစ်အောင်လုပ်တာကဒေါသမကြိုက်ဘူးဆိုတော့မြဲမြဲခါထုတ်တာလေသွားသွားသွားဆိုတာမျိုးဖြစ်ပြတာကိုမသိပြန်တော့လည်းဘာဖြစ်လဲမောဟတဲ့အစွန်းနဲ့အဲ့လိုဒါတော့အခုကြတော့ तू အဲ့လိုအစွန်းနဲ့လွတ်သွားတယ်ကောင်းတာတွေ့လို့လည်းပဲလူကျင်တတ်မှုမဖြစ်တော့ဘူးဆိုးတာတွေ့လို့လည်းပဲဒေါသနဲ့ တဲ့အာရမကံမထုတ်တော့ဘူးတဲ့သူ့ရဲ့အလောက်ကဘာလဲဆိုမြင်တိုင်းကြားတဲ့ကိုမြင်တဲ့အတိုင်းလေးကြားတဲ့အတိုင်းခံစားတဲ့အတိုင်းလေးပဲရှုမှတ်ပြီးတော့အဲ့ဒီဖြစ်ဖြစ်သင်္ခါရရဲ့အဖြစ်ဖြစ်ကိုသောလကောင်းတို့ရဲ့သဘာဝလက္ခဏာဖြစ်တဲ့အနိစ္စဒုက္ခအနတ္တကိုလကောင်းဒီအတိုင်းလေးသဘာဝပြတဲ့အတိုင်းလေးပဲပုဂ္ဂိုလ်တ attva သူငါအရှုခံအရှုဉာဏ်တွေဘာတွေမပါဘဲနဲ့သင်္ခါရကနေသင်္ခါရကိုရှုတယ်ဆိုတော့သဘာဝလေးတိုင်းနေတာကိုပြောတာနော်အဲ့ဒီအဲ့ဒီနေရာတွေကတိတ်ပြီးတော့မှဒီဟော ပြောရမယ်ဆိုလို့ရှင်တော့လည်းကြာကြာကြီးမနေဘူးပေါ့ဗျာညံကမြင့်တဲ့ခါကျတော့လည်းပြန်ပြန်ပြီးတော့ကြာတတ်တယ်နော်အဲရောက်တဲ့အချိန်မျိုးဆိုလို့ရှင်လည်းပဲတော်တော်ကြီးကမှဟောဟောဘာခေါ်မလဲအံ့ဩစရာပေါ့လေနော်ဒီညံရဲ့သဘာဝတွေ့ရမြင်ရတဲ့ဟာတွေဒါတော့ဘာဖြစ်တယ်လဲဆိုရင်ဒီနေရာမှာကဒီမချစ်မမုန်းဆိုတဲ့နေရာမှာချစ်ချင်းလည်းမရှိတော့ဘူးမုန်းချင်းလည်းမရှိဘူးချစ်တာမုန်းတာတွေသူကလွတ်နေတဲ့သဘော ဒါကြောင့်သူကဓမ္မနဲ့ပတ်သက်ပြီးတော့တရားနဲ့ပတ်သက်တဲ့အာရုံတွေမှာအခုနကသူတို့အားထုတ်လို့ဖြစ်လာတဲ့နှစ်သက်တဲ့အယောင်တွေထွက်တာပေါ်တာပါတာတွေပီတိတွေဖြစ်တာတွေမှာတော့ကတော့သူတတ်မဲ့မှုမဖြစ်ခဲ့ဘူးလားလိုချင်မှုတွေဖြစ်တယ်လောဘနဲ့ဟာကြောက်စရာတွေတွေ့ပြန်တော့လည်းကြောက်ပြန်ပြီတဲ့လွတ်ချင်တယ်တဲ့ကဲလောဘဒေါသပါမလားဘူးလားပါလာတယ်အဲ့ဒီဟာတွေကအခုဒီသင်္ခါရုပ္ပကဉာဏ်နဲ့ရောက်တဲ့ခါကျတော့လိုချင်စရာတွေ့လို့လည်းမတတ်မဲ့တော့ဘူးကြောက်စရာလန့်စရာအဲမကြိုက်စရာတွေ့လို့လည်းဒေါသမဖြစ်တော့ ဒါတော့အရှုခံသင်္ခါရကိုအရှုဉာဏ်သင်္ခါရနဲ့ပဲရှုပြီးတော့နေတယ်ရေလို့ဒီလိုလေးသူ့တဘာဝစီးကြောင်းလေးအတိုင်းမှာတွားပြီးတော့မြင်တွေ့နေတဲ့အခါကျတော့ဒီအာယုန်တွေပေါ်မှာခုနပြောပြီး attachment ကမရှိတော့ဘူးအဲ့ဒီလိုအချိန်များမှာဆိုရင်တဲ့ကိုဒီဉာဏ်နေတက်နေတဲ့အချိန်ပေါ့ဗျာပြောရမယ်ဆိုယောဂီကဉာဏ်တက်နေတဲ့အချိန်ဆိုရင်တကယ်မိမိတို့ပိုင်ဆိုင်မှုတခုခုပျောက်ဆုံးပစ္စည်းတယ်ဆိုရင်တောင်အဲ့ဒီချိန်ကျရင်ပူပန်မှုမဖြစ်ဘူးတဲ့မဖြစ်ဘူးတဲ့ဆိုတာဖြစ်တတ်တဲ့သဘာဝပြောတာဥစဉ်မြင်ခဲ့ဘူးလို့လားဆိုရင် မမြင်ဘူးမလဲနော်ဒါကသဘာဝကိုပြောပြတာဆိုလိုတာကဟာငါတော့ရှုံးပြီပြစ်ပြီးကုံမာပြီဆိုတာမျိုးမဖြစ်တော့ဘူးပြောတာအဲ့ဒါတော့ဘာနဲ့တစ်လက်စဉ်းစားတယ်လဲဆိုတော့အဖြစ်ဖြစ်သင်္ခါရကိုကောင်းကောင်းကြီးမြင်တွေ့တဲ့ခါကျတော့ငါခန္ဓာထဲမှာရှိတဲ့ငါမြဲတယ်လို့မြင်ထားတဲ့ခံယူထားတဲ့ခန္ဓာထဲကသဘာဝတောင်မမြဲရင်ကြံတာလဲဘယ်မြဲမှာလဲမြဲစရာဘာမှမရှိဘူးเนาะပြည့်စည်ဖို့ကြီးပဲအကြောင်းဒါအချိန်မတန်သေးလို့ဒါကာယုသင်္ခါရ တန်သင်္ခါရပဲအဲ့ဒါလိုဖြစ်လာတဲ့အခါကျတော့ဟောဘက်ကနေလောကီပစ္စည်းတွေဆုံးရှုံးသွားတယ်ဆိုရင်တောင်မှသူ့မှာတခါတည်းလွန်လွန်ကဲကဲကြီးမဖြစ်တော့ဘဲနဲ့အဲ့ဒီသင်္ခါရသဘောတဘာဝနေပဲအရှုခံအရှုဉဏ်သင်္ခါရတွေထဲမှာသွားနေတဲ့အမြင်ကအားကောင်းတော့အပြင်ဘက်သင်္ခါရပြတ်တော့လည်းပဲမတုံလို့ဘူးလို့ပြောတာအဲ့ဒီချိန်တော့တော်ကြတရားပြန်ကြရင်တော့ငိုခြင်းမဟုတ်ကုန်ပါပြီဆိုတော့ဒါတော့ပြောလို့မရဘူးသူစဉ်ဆိုတာဒီလိုအပြောင်းလဲတော့ရှိတာပေါ့အဲ့ဒီလိုတွေအထိဖြစ်တတ်ပါတယ်တဲ့ ဒါကြောင့်မလို့စာရီမှာပါဠိတော်တွေမှာဘလို့ဆိုလဲဆိုလို့ရှင်စေကုဏရူပန်တေတဝနောတုမနောဟောတိနာဒုံမနောဥပ္ပကကောဟောတိတတော်တမဇာနောနော်မျက်စိနဲ့ရူပါယုံကိုတွေ့လိုက်တဲ့အခါမှာတဲ့အစဲရူပါယုံကိုတွေ့လိုက်တဲ့အခါမှာနှစ်သက်တမ်းမစရာတွေ့လို့လည်းပဲနေဝတုမနောသဘောမကျတော့ဘူးတဲ့နာဒုံမနောမကြိုက်တာတွေ့လို့လည်းစိတ်ထဲကဒေါသတွေနဲ့ဒေါမနတာတွေနဲ့ဖြစ်ပြီးတော့မနေတော့ဘူးတဲ့သူကဘယ်လိုလဲဆိုလို့ချစ်ချင်းမုန်းချင်းဆိုတဲ့သဘောတဘာဝနှစ်ခုအစွန်းနှစ်ခုကိုဟောဘက်ဒီဘက်ဘယ်ဘက်ကမှမလိုက်ဖဲနဲ့အလဲတဲ့တဲ့သဘာဝကနေပြီးတော့မှ ဖြစ်စဉ်ယုံနံတဘာဝဖြစ်စဉ်သင်္ခါရကိုပဲရှုပြီးတော့နေတယ်ဆိုတော့အစွန်းတစ်ဘက်ပါသေးလားချက်ချင်းမုံခြင်းမရှိတော့လွတ်နေတယ်နော်ဒါတော့ तू ဘယ်မှာရှိနေတဲ့အလဲမှာရှိတယ်အလဲကဘာလဲယုံနံယုံနံကဘာရှိလဲသင်္ခါရဖြစ်ဖြစ်ပဲရှိတယ်အနိစ္စဒုက္ခအနတ္တရှိမယ်အဲ့ဒီဟာလေးမှာရှိနေတယ်လို့ပြောတာနော်ပုဂ္ဂိုလ်တ attva လွတ်နေတယ်ပြောချင်တာကချက်တယ်မုံတယ်ဆိုတော့ပုဂ္ဂိုလ်တ attva နဲ့ဖြစ်တာနောက်တော့ပုဂ္ဂိုလ်တ attva ပြည့်ညက်ကိုကြော်ပြီဆိုလို့ရှိရင်ပရမတ်ကိုမြင်ပြီဆိုလို့ရှိရင်သိပြီဆိုလို့ရှိရင်အဲ့ဒီ ငိုတာတွေကြီးတာတွေမရှိဘူးဟုတ်တယ်မဟုတ်လားဒါတော့ငိုတဲ့ကြီးတဲ့သဘောကြတယ်သဘောမကြဘူးဆိုတာတွေကပြဉ္ညတ်တွေပေါ်မှာစိတ်ကစွဲနေလို့ပရမတ်သဘောတွေမြင်ပြီဆိုတဲ့ခါကျတော့အဲ့အစွဲတွေကတက်တာနေတယ်အ ਨੇ ဆုံးတော့အရိယာမဖြစ်သေးသေးတရားဒါတော့ဘာပဲမြင်တယ်လဲယုံနာသဘာဝဖြစ်နေတယ်ဖြစ်နေတဲ့ခါကျတော့ဥပကကောတဲ့ချစ်ချင်းမုံချင်းနှစ်သက်ချင်းမနှစ်သက်ချင်းငိုချင်းရည်ချင်းတွေရဲ့အလဲကောင်မှာရှိနေတယ်တဲ့ဥပကကောဘာကြောင့်ရှိတယ်လဲတတော်တတိနဲ့ကြည်နေလို့တံပဇာတော့ပညာနဲ့မြင်နေလို့သဘောကျလား အဲ့ဒီအဆင့်အလကားတော့မဟုတ်ဘူးနော်အလကားမဟုတ်ဘူးသူ့ရဲ့စွမ်းရည်ကအဲ့ဒီလိုတက်သွားတာတက်သွားတဲ့အတွက်ကြောင့်မလို့သူ့ရဲ့တဘာဝဟာတဲ့မြင်သမျှအာယုန်တွေကိုမြင်ကမတ်တာချက်ချင်းမုံညွတ်မပါပဲနဲ့ကြားသမျှအာယုန်ကိုကြားကမတ်တာဖြစ်လို့တဲ့ဤကဲ့သို့ဟောကိုရင်ဖတ်ကြည့်ကိုရင်ဖတ်ကြည့်ပိုကောင်းတယ်အဲ့ဒီဟာ80သွားစာမျက်နှာ80ဤကဲ့သို့အထိုကဲ့သို့ပါလေ စလင်ကုပက္ခဟွန်းေကောင်းပြီအဲ့ဒီလည်းမခဏရထားပါเนาะဂိုင်စင်စားကြည့်เนาะဒီအချိန်ကယောဂီတွေဘယ်လိုဖြစ်နေပြီလဲယောဂီတယောက်ဘာဖြစ်နေပြီလဲဆိုတာဒါကြောင့်စောစောကဦးဇင်းပြောခဲ့တာက အရှုခံထဲမှာငါမပါစင်းနဲ့အရှုညာထဲမှာငါမပါစင်းနဲ့ဆိုတာတထိုင်လေးတရက်နှစ်ရက်ကလေးနဲ့မဖြစ်ဘူးဆိုတာအဲ့ဒါကြောင့်ပြောတာသူ့ရဲ့ညာဟာသူ့တမာရီကအမတန်အားကောင်းနေတဲ့အတွက်ကြောင့်လို့ဖြစ်ဖြစ်တွေကိုလှိုင်လိုင်းကြီးမြင်အိဋ္ဌဒုက္ခအနတ္တကောင်းကောင်းမြင်ဒါဖြစ်နေတဲ့ပြည့်နေတဲ့သဘောတဘာဝကိုတည်တည်ချာချာကြာကြာနာနာကြီးဉာဏ်နဲ့လက်ခံနေတဲ့အတွက်ကြောင့်မလို့ချက်ချင်းမုံချင်းလွတ်နေတယ်နော်အဲ့ဒီနှစ်ခုကြားကသင်္ခါရတဲ့သဘောကိုဉာဏ်နဲ့စိုက်ပြီးတော့ရှုမှတ်နိုင်တယ်အဲ့ဒါကြောင့်မလို့အခုရှုတိုင်းမှတ်တိုင်းမျက်စိနာနာလျှာကိုယ်စိတ်ကနေပြီးတော့မှမှတ်ပြီဆိုတဲ့အခါကျတော့ မြင်ချင်းကြောင့်မျက်စိကနေဖြစ်လာတဲ့မြင်ချင်းကြောင့်လည်းပဲလောဘဒေါသမဖြစ်ကြားချင်းကြောင့်လည်းမဖြစ်နာချင်းကြောင့်လည်းမဖြစ်ဇာချင်းကြောင့်မဖြစ်ထိတိယလို့မဖြစ်တွေးတိလို့လည်းမဖြစ်ဆိုတော့အာယုံ6ပါးလုံးဘာဖြစ်နေလဲငြိမ့်နေတယ်လို့ပြောတာအဲ့ဒါကိုစလင်ကုပက်ခစဆိုတာအာယုံ6ပါးဘာလဲအေးလဆိုတာတော့ပါဠိဂရမာနီရဆက်တဲ့အခါမှာစနဲ့အဲအင်ကုပက်ခဆိုတဲ့စကားလုံးလေးကိုနော်အဲဆက်တဲ့အခါကျတော့ ဂျားတဲ့ကနေပြီးတော့ခံပေးတာစကလုံးပြောင်ဆလင်ကုပ္ပခါတဲ့တခါတော့ကဦးစင်းရဲ့တင်တန်းမှာထင်တယ်ဟိုဘက်မှာဟိုဘက်ကဟိုဘက်မှာတင်တော့ကလားဒီဘက်ကကလပ်မှာတင်တော့ကလားဒီတခါတယောက်ကမေးဘူးတယ်နော်ဆလင်ကုပ္ပခါဆိုတာဘာပြောတာလဲဖေယားဆိုပြီးတော့မေးဘူးတယ်နော်ဒါပေမဲ့တင်တန်းเนี่ยတိုက်ဆိုင်မတိုက်ဆိုင်သေးတဲ့တူဦးစင်းကလည်းသူတို့ပြောပြရင်နားလည်မှာမဟုတ်ဘူးအဲတဲ့တဲ့ပြောရင်လည်းဦးစင်းကလည်းအသေးစိတ်ကြည်ထားတာမရှိဘူးသဘောတော့သိတာပေါ့ဗျာ သို့တော့ဒါမျိုးဆိုတာကတေချာချာလေးကြည့်ပြီးတော့မှပြောမှကောင်းတယ်ဆလင်ကုပေခါဆိုတဲ့သဘောကနော်မျက်စိနာနာလျာကိုစိတ်ကမြင်တဲ့အာယုံ6ပါးအပေါ်မှာအခုနကဥပေခါဆိုတာကချက်ချင်းမုံချင်းနဲ့လွတ်အောင်တယ်လို့ပြောကြပါစို့မြင်တာကိုမြင်တဲ့အတိုင်းလေးပဲမှတ်တယ်နော်ယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတဲ့အမြင်မဟုတ်ဘဲနဲ့နော်အော်ဒါမြင်လိုက်တယ်မြင်လိုက်တယ်ဆိုရင်မျက်စိမှာမြင်တယ်မြင်တယ်မြင်တယ်တောင်ပြောတာနားကကြရင်ကြားတယ်ကြားတယ် ပြောသူအာယုံမပြုဘူးအတ္တဘသူအာယုံပြုဆိုအတ္တအာယုံပြုတယ်အကြည့်ကယူပါယုံအာယုံမပြုဘူးကြည့်လိုက်တဲ့မျက်စိဘက်ကိုလာပြီးတော့မှမြင်နေမြင်နေအာယုံပြုတယ်မြင်တဲ့အဲ့ဒီလိုမလုပ်တဲ့ခါကျတော့ဟိုဘက်ကအာယုံကိုပြုတ်တဲ့အခါပြုတ်မိရင်တော့အာယုံရဲ့ကောင်းမကောင်းကိုကြည့်ပြီးတော့လောဘဒေါသမဖြစ်ဘူးလားအခုတော့မိမိရှုရမယ်မျက်စိနာနာလျာကိုယ်စိတ်ပေါ်မှာပဲတတိကပ်ပြီးတော့မှရှုမှတ်နေတဲ့အခါကျတော့ဟိုဘက်ကအာယုံပေါ်မှာကြိုက်မကြိုက်ဆိုတာမပါတော့မပါတဲ့အတွက်ကြောင့်မလို့တဲ့ ဟိုဘက်ကကောင်းမကောင်းအတွက်သူပြဿနာရှိသေးလားမရှိဘူးမြင်ရင်မြင်ကမြကြားရင် ကြားကမတ်တဆိုတဲ့ဟာကအမှန်ဒီကြမှာရောက်တာကဲကျုပ်တို့ဒါတွေလည်းမပြောခဲ့ဘူးလားမြင်မြင်ကမတ်တကြားကြားကမတ်တတဲ့လွေးသေးတယ်တရက်နှစ်ရက်နဲ့များနော်အရှိန်ဆိုတာအမြဲတမ်းလိုပါတယ်အရှိန်ဆိုတာအမြဲတမ်းလိုတယ်နော်ဒါတော့အရှိန်ဆိုတာအမြဲတမ်းလိုတယ်ဒါကြောင့်မိမိတို့ဒီနေရာမှာဘာကြောင့်မလို့အဲ့ဒါလို့ယောဂီကအဲ့ဒါလို့ဖြစ်လာတဲ့အခါကြပြီဆိုလို့ရှိရင် အာအဲ့ဒီမှာယောဂီကအခုနပြောတဲ့ဝေဒနာတွေကလည်းသက်သာအပြင်ဘက်ကပြဿနာတွေကလည်းအတန်တွေရောအနှံ့နဲ့ကြားတာရောသူနာချွတ်ချွတ်သွားတာတွေရောဇာတာရောဘာရောညာရောကသူ့အတွက်ကပတ်ဝန်းကိုဘေးနားမှာသွားတာလာတာမြင်တာရှိနေပါလျက်နဲ့အလိုလိုနေရင်နဲ့သူနဲ့ကိုယ်နဲ့ဝေးသလိုဖြစ်လာတာတဏိတမာတိကြတဲ့အခါမှာရေရွေးနဲ့မှဝန်းပြီးတော့ထိုင်နေသလိုမျိုးဒီဥပမာဥစဉ်ပြောတာမဟုတ်ဘူးညာစိမ်းတော်ဆရာတော်ပြောတာနော် ရေတွင်းထဲမှာရောက်ခုပါလိမ့်မယ်တချို့ယောက်ျားတွေဆိုရင်နော်ရေတွင်းထဲကိုဆင်းလို့ရှိရင်ရေတွင်းရဲ့အပေါ်ဒီဒီမြေကြီး level ကျလို့ရှိရင်အတန်နဲ့အကုန်ကြားရတယ်မြေကြီးတဲ့ကိုတွင်းတဲ့ကိုဝင်သွားဝင်သွားဝင်သွားအထက်ကိုရောက်တဲ့ခါကျလို့အတန်ကအပေါ်မှာတင်ပြေးပြီးတော့အတန်အထက်ကိုမလာဘူးသူ့ရဲ့အတန်လှိုင်းကဒီလိုကောက်ပြီးတော့တိတ်မဝင်ဘူးမဝင်တဲ့တည်းကအတန်တွေကမကြားပဲနဲ့အထက်မှာအင်းနဲ့အဲ့လိုလေးပဲကြားရတယ်ကိုယ့်ဘဝဝင်ကြီးမှာလူမရှိတော့သလိုပဲ အဲ့ဒီလိုမျိုးယောဂီတွေကတမာရီကောက်ပြီဆိုလို့ချင်းကိုဘေးနဲ့ဖြတ်သွားတာလာတာတွေဘာတွေညာတွေကအင်းနေနေသူဖြစ်သွားတယ်မကြတော့ဘူးပြောတာကိုတမာရီကအဲ့လောက်ကောင်းလာတာဒါကြောင့်မလို့အခုနောက်ကမြင်တာကြားတာကိုဥပိ္ပခရှုလို့ရတယ်ဆိုတာတာမန်မဟုတ်ဘူးစဉ်းစားကြည့်နော်တာမန်နဲ့ဖြစ်မဖြစ်ကိုလည်းတရားထိုင်ကြည့်နေတာပဲဘယ်ဖြစ်ပါမလဲဟုတ်တယ်မို့လားအဲ့ဒါလို့ထက်လာတဲ့တမာတိကြောင့်မလို့ဥပိ္ပခရှုလို့ရတာလေနော် ဥပက္ခရှုလို့ရဒါကြောင့်မလို့အဲ့ဒီချိန်ကကျတော့မိစိနာနာလျာကိုစိတ်ကနေဖြစ်တဲ့ဟာတွေကိုရှိရှိတဲ့အတိုင်းလေးကြားကြားတဲ့အတိုင်းလေးပဲရှုနိုင်လို့နော်ယဟန္တာများလို့ဖြစ်လာတယ်တဲ့ဥပမာလေးပေးတာယဟန္တာများမှာကျတော့မြင်လို့လည်းဒေါသလောဘဒေါသဖြစ်သေးလားကြားလို့လည်းမဖြစ်စားလို့လည်းမဖြစ်ထိလို့လည်းမဖြစ်တွေးလို့လည်းမဖြစ်ဘဲဖြစ်မယ်လဲသူတို့ကုသအကုသမှမရှိတော့ပဲဟုတ်တယ်မို့လားမရှိတော့ဘူးဆိုသူတို့ဘာရှိရဲဝိပဿနာကရိယာပဲရှိတယ်သဘောကျမကြမရှိဘူးနော်မရှိတော့ယဟန္တာမငိုတာလည်းမရှိဘူးရေတာလည်းမရှိဘူး မရှိတော့ဘူးမရှိတော့တဲ့ခါကျတော့သူ့ဘဝကိုဦးဇင်းတို့ပုထုဇဉ်တွေဘက်ကနေကြည့်မယ်ဆိုရင်ငိုချင်းရဲချင်းမရှိတော့ဘူးဆိုတော့လူဒူးကြီးဖြစ်မသွားဘူးလားဟုတ်တယ်ဒါကြောင့်တရားကြာကြာလှုပ်လို့တရားအထုတဲ့ယောဂီတွေကအိမ်ပြန်လာရင်အိမ်ကလူတွေနဲ့အပေါက်လမ်းမတည့်တာအဲ့ဒါပဲဟုတ်တယ်တရားသမားတရားတန်ပြောတော့ရက်ွက်ထက်ကလူကရက်ွက်စကားမပြောဘူးလားအဲ့တော့တရားသမားလည်းအယူဖြစ်တရားတရားသမားကိုအင်္ဂလူတွေလည်းအယူခေါ်တရားလှုပ်ပြီးတော့ပြန်လာတဲ့လူတွေလည်းအင်္ဂလူတွေကို ကျုပ်မပြောဘူးတော့じゃအင်္ဂလူကြီးခမရတို့ဘုန်းကြီးတိုက်ပေးတယ်ဖြစ်ကျုပ်ဒီဘုန်းကြီးကသင်္นานပြတာမဟုတ်တခါအင်္ဂလူတွေနဲ့ဟိုနဲ့တရားရှာတိုက်ပေးတယ်ကျုပ်မတိုက်ဘူးခမရတို့ခမရတို့ပြောတာအမြင်ကွဲတာအဲ့ဒါပဲဒါအမြင်ကွဲလာပြီအဲ့တော့ယဟန္တာယဟန္တာဆိုတာဟာတခြားမဟုတ်ဘူးလူပြောင်းတာလားအမြင်ကွဲသွားတာလားအမြင်ကွဲသွားပါအမြင်ဘာကြောင့်ကွဲလဲအញ្ញံကွဲလို့ဉာဏ်ကွဲသွားတာ အသိဉာဏ်ကွဲသွားတာလူကတော့ပြောင်းရလားမပြောင်းဘူးဒါကြောင့်မလို့ရန်တာဖြစ်မှမသိတာဒီပုဂ္ဂိုလ်ကရန်တာလားမတာလားရန်တာလို့တာတကယ်လို့သိခဲ့မှဆိုရင်ဟာရန်တာလို့လက်ညှိုးထိုးပြောမှာပေါ့အခုမသိတဲ့ခါကျတော့ဒါမသိတဲ့အတိုင်းပြောကြတာလေဒါကြောင့်ရန်တာယုံမပြောင်းဘူးဘာပဲပြောင်းလဲညံပြောင်းတယ်အမြင်ပြောင်းတယ်ဒါဟိုတဲ့ကဒီအာဟို ပြောမယ်ကျွန်မပါဇာဖျားမယ်တဲ့ဆရာကြီးအမြင်များပြောင်းလဲခြင်းဆိုတဲ့စာအုပ်တို့ရေးတယ်အဲ့ဒါကိုရေးတာလူမပြောင်းဘူးတဲ့အမြင်ပဲပြောင်းသွားတာဒါကြောင့်ဦးဇင်းတို့ဒီတရားမြင်တဲ့မမြင်တဲ့ပုံကိုဆိုတာလောကသဘာဝအရငိုချင်းရဲချင်းဆိုတာရှိတယ်နော်ဒါတော့ငိုငိုချင်းရဲချင်းမရှိတော့ဘူးဆိုလို့ရှိရင်တာမန်ပုံကိုတွေကဒါငါတို့လောကသားတွေနေတော့မတူတော့ဘူးဆိုရင်ဒီလူကယူပြီးကြောင်ပြီလို့တွက်တယ်လေနော်ဦးဇင်းတခါတော့ကဩတရင်ကြည့်တယ် ဘာလာလဲဆိုတော့ဒီအာဖဂန်နစ္စတန်တို့အီရတ်တို့မှာတခါတည်းလက်နေကြီးတွေနဲ့ထိဟာခြေပြက်လက်ပြက်တွေခေါင်းတွေပြက်ဟာအဲ့ဒီမှာတို့ဘာလို့အဲ့တို့မှာသူတို့ဆေးုံရှိတယ်မဟုတ်လားအဲ့ဒီမှာသူတို့စစ်သားတွေကုလာကုတော့စစ်သားတယောက်ကဒီအမဲစစ်သားတယောက်ကဒီခေါင်းကြီးမှာတချမ်းကြီးပဲ့ပြီးတော့တခါတည်းဒါယာကြီးနဲ့အဲ့ဒီဆေးုံကိုသူတို့ဒါကြီးကိုပြန်ချုပ်ပြီးတော့ရောက်လာတာရောက်လာတော့အုံနောက်ကိုအများကြီးထိတာအုံနောက်ကိုအများကြီးထိတဲ့အခါကျတော့သူ့ရဲ့အုံနောက်ဒါယာကြောင့်မလို့သူဟာ မေ့ပြီးတော့နေတာမေ့ပြီးတော့နေတော့လင်းက6လလောက်ကြာမထင်နဲ့ကတော့ကာရလာမသိဘူးနှစ်ချီကြာတယ်မှတ်တာပါပဲထားပါတော့အဲ့တော့အင်းကလူတွေကလာတဲ့သူ့ကိုကြည့်ငိုသူကတော့ကြောင်တောင်ကြီးလို့ဘာမှမသိဘူးခါစားခြင်းမရှိဘူး motionless ပဲ feelingless ဖြစ်နေတာအဲ့တော့ तू အဲ့ဒါလိုဖြစ်လေးလေးငြိမ်နေလေးလေးဘေးကလာတဲ့ဆွေတွေမျိုးတွေကငိုလေးလေးအဲ့ဒါမျိုး အဲ့ဒီကြတော့ထားပါတော့လင်္ကာ6လလောက်နေပြီလို့ဒီအုံနောက်ကိုကူရင်းနဲ့ပြန်ပြီးတော့ improve ဖြစ်လာတဲ့ခါကျတော့အဲ့ဒီလိုအဲ့ဒီကြမှာထငိုတာသူလဲငိုရောအဲ့ဒီမှာသူ့ကွာရီးတယ်ငိုတဲ့ငါညီမဲ့ငိုတော့မင်းလူဖြစ်ပြီတဲ့ဟာလူဖြစ်ပြီတဲ့စောစောတော့ငါဘာဖြစ်နေလဲစောစောတော့ငါဘာဖြစ်မှမသိဘူးဒါဆို तू ကပြောတယ် now you are real human being နဲ့ဆိုတော့တာမန်လူတွေကဘာလုပ်ရလဲ ငိုရတယ်ရီးရတယ်ငြိမ်နေရင်တော့တခုခုတော့တခုခုပဲ something ပေါ့နော်ယူတာလားယဟန်တာလားဒါတော့မသိဘူးဒါတော့ယဟန်မတာသေးဘူးဆိုရင်တော့ကိုယ့်ဘာသာကိုကြည်ဆုံးဖြတ်ကြပါလေဒါကြောင့်တရားနိုင်ပြီလည်းတော်တော်တော့ရှုပ်ထွေးတယ်နော်အဲကောင်းပြီအဲအဲ့ဒါဖြစ်တယ်ဒါတော့ကောင်းပြီဗျာပြောချင်တာက ဒီအဆင့်မှာရောက်ပြီဆိုရင်တရားထုတ်တဲ့ပုဂ္ဂိုလ်တွေကရင့်ကျက်လာတဲ့အတွက်ကြောင့်မလို့ယန္တာတွေကအာယုံ6ပါးကြောင့်မလို့တော်လုံးမှုမရှိသလိုယောဂီတွေကလည်းပဲညံတက်ပြီဆိုရင်နော်စားခြင်းတောက်ခြင်းတဲ့စိတ်တွေကလည်းပဲဟောတော့ကလောလောဖဖမရှိတော့နော်နေလာတယ်ဘာဖြစ်လဲလဲဆိုတော့ဟောတော့ကတော့စားရင် taste ကိုအရသာခံစားတာအခုကြတော့မဟုတ်ဘူးသူကအမှတ်ကိုပဓာနာထားစားတယ်ဟောအမြင်ပြောင်းသွားဘူးလားအလုပ်လည်းပြောင်းတယ်အမြင်လည်းပြောင်းတယ်အဲ့ဒါလို့လုပ်ငန်းတွေကွဲကွဲသွားတာ ဒါကြောင့်မလို့ကြားတာကိုလည်းပဲငိုကတော့ဆာအတန်းကဘလို့ဖြစ်တယ်ညာလို့ဖြစ်တယ်အတန်ထဲမှာပါတဲ့အနေထားကိုကြည်ပြီးတော့ခံစားတာဟိုကကြတော့မဟုတ်အတန်ဟာဟောဒီ ear drum ကိုလာပြီးတော့ရက်ခတ်တာတောတပတာရာကိုလာပြီးတော့ရက်ခတ်တဲ့အခါမှာလာပြီးတော့ကြားစိတ်ဖြစ်တယ်စိတ်ဖြစ်တာနဲ့တပြိုင်နက်ဦးဇင်းတို့ကတော့ဘာခေါ်မလဲဆိုကြားစိတ်ဖြစ်တယ်ကြားစိတ်ပြုလို့ရှိရင်တော့ဖတ်တာဖြစ်မယ်ဖတ်တာပြုလို့ရှိရင်ဝေဒနာဖြစ်မယ်ဝေဒနာဖြစ်ပြီးရင်ဟိုဘက်ကဘာလာတော့မလဲတာမန်ပုံကိုယ်တွေကကောင်းရင်တဏှာလာမယ်မကောင်းရင်ဒေါသလာမယ်ကောင်းမကောင်းမသိရင်ဥပ္ပခာဝေဒနာဖြစ်ရတော့မယ်အေးဥပ္ပခာဝေဒနာဖြစ်ပြီးလို့ရှိရင် तू က ကောင်းတဲ့နောက်ကလောဘလိုက်တယ်မကောင်းတဲ့နောက်ကဒေါသလိုက်တယ်ဘာမှမသိရင်လည်းမောဟလိုက်သေးတယ်လေဆိုတော့အဲ့ဒီလိုက်တာတွေအဲ့ဒီနေရာမှာပြတ်ထွက်ကုန်တာမလိုက်တော့နော်ဒါဟာပူရင်ပူသမျှပူကမတ္တအေးအေးကမတ္တဆိုတော့အဲ့လိုလေးတွေပြဆိုတော့ဒီအပူအေးကြောင့်အချိုးချိုးတာချင်တာကြောင့်မလို့ကြိုက်ချင်းမကြိုက်ချင်းကြောင့်ဖြစ်တဲ့တဏှာတို့ဒေါသတို့ဖြစ်သေးလားအဲ့ဒီမှာပြတ်ကြံနေကြတာအဲ့တော့ရန်တာများမှာအဲ့ဒီလိုမျိုးဘာမှ ဟိုခံစားခြင်းဘက်ကိုမပါတော့ဘဲနဲ့တာဝန်အရာလှုပ်တယ်လို့မျိုးယောဂီမှာလည်းအဲ့ဒီလိုလေးတွေညာထဲမှာဖြစ်လာတယ်တဲ့အဲ့ဒီလိုမျိုးအာယုံ၆ပါးမြစိနာနာလျာကိုစိတ်ကိုညီညီမျှမျှထိမ့်ချုပ်ထားနိုင်တယ်လို့မျိုးเนาะအဲ့ဒီအချိန်မှာရှိလို့သူဒီယဟန္တာနဲ့တစိတ်တေစာတူတဲ့အတွက်ကြောင့်မလို့ဒီယန်ပုရိသေယောဂီတွေကိုလည်းပဲယန္တာလေးနဲ့ထိုခိုက်တည်တူလို့ယန္တာအတူလေးလို့ခေါ်ရင်ရနိုင်ပါတယ်တဲ့เนาะအဲ့ဒါလို့အတူလေးလည်းဖြစ်အောင်လဲနည်းနည်းစူးစမ်းကြည့်ပါအောင်အစ်စ်မဖြစ်ချင်နေပါเนาะအတူလောက်တော့ဖြစ်နိုင်ပါတယ် ကဲနောက်နံပါတ်3သွားကြစို့နော် ပြီဒါနံပါတ်3ဂုံကြီးပေါ့နော်နံပါတ်3ဂုံကြီးကကြောင်းကြမပြုတ်မှတ်ရှုလွယ်သည်တဲ့စောစောကဒါကိုဦးဇင်းတော်လေးရှင်းလိုက်ပါပြီပါသွားပြီပေါ့နော်ယောဂီသည်အောက်ညံများရောက်စဉ်ကအာယုံပေါ်အောင်လဲအထူးကြောင်းကြဆက်ရဤဆိုလိုတာကထွတ်လင်ဝင်လေးဆိုရင်ထွတ်လင်ဝင်လေးကိုမမြင်ဘူးပြောတာပြောတယ်မှတ်မှတ်ချင်းမြင်ရလားမမြင်ပါဘူးရိုးသားသားပေါ့ဟုတ်လားနော်ဦးဇင်းတို့လူတယောက်ကတခါတည်းကောင်းမျက်နှာစီးပြီးတော့မှတခါပတ်ချာ၄-၅ဆယ်ပါလောက်လှက် လှည့်ပြီးလို့ရှိရင်တခါတည်းအဲ့ဒီကောင်ကို၄၅၀လောက်လှည့်ပြီးလို့ရှိရင်ရက်ခနဲ့ရက်ရက်ပြီးလို့ရှိရင်အဲ့ဒီလူကမှအရှိနောက်ကိုဒိုင်းခနဲ့ထိုးပြခြင်းပြလို့ရလိုက်အောင်မယ်ပြခြင်းပြနေလိုက်အောင်မယ်အခုထိုင်တာနဲ့အခုဘယ်မြင်မလဲဟုတ်တော့မဟုတ်လားဝေဝါနဲ့ဘာမှကိုမသိဘူးနော်ရှူရမယ်စိတ်ကလည်းမငြိမ်အရှုခံနေလည်းငြိမ်နေရလားတဘာဝအရာပြေးနေတာကဲပြေးနေတာဆိုတော့ဒီဘက်ကလည်းပဲဟလာ ဟိုဟိုတဲ့နေရှိတယ်မလားလို့ပြင်းနေတဲ့ object တစ်ခုကိုပြင်းနေတဲ့အရာတစ်ခုကနေပြစ်မယ်ဆိုရင်လွဲရလားမလွယ်ဘူးဒါတော့ငြိမ်နေတဲ့ object တစ်ခုကိုငြိမ်နေတဲ့သူကပြစ်မှတာမှန်ဖို့လွယ်တာဆိုတော့နှစ်ခုလုံးကဘာဖြစ်နေလဲဆို motion ဖြစ်နေတယ် it's a very difficult to catch it ဟုတ်တော့မလားသိခက်တယ်ဖမ်းဖို့အဲ့ဒါတပုတ်ခက်ပါတယ်နော်လွယ်လွယ်ဒါကြောင့်မလို့တရားထိုင်တဲ့အခါမှာ you you you must do seriously ဒါကိုပြောတာလေးလေးနက်နက်လုပ်ရတယ်တွေ့ယုံကြုံယုံဘုသူဒ္ဓပြုံသွားမလို့နဲ့နော် တော့ကြငြိမ်သွားရင်ခက်တယ်တရားမရပါနဲ့တော့ကြငြိမ်သွားရင်ခက်လိမ့်မယ်အင်္ဂလူတွေနဲ့ပြဿနာဖြစ်လိမ့်မယ်တောင်းတေချာလောက်ရတယ်ဘာဖြစ်လို့လဲတဘာဝပြေးနေလို့နော်မတည်ငြိမ်ဘူးစိတ်တွေကဘာ train လောက်ထားတာမှမရှိဘူးဒါကြောင့်အခုကြတော့တဲ့အရှိန်ကတက်လာပြီဆိုတဲ့အခါကျတော့ဘာဖြစ်တယ်လဲဆိုရင် object ကိုမြင်အောင်ဟောတော့ကတခါတည်းမျက်မှောင်ကြီးကျုံနှာခေါင်းဒီမျက်ခုံးကြီးတွေရှုံပြီးတော့အားစိတ်ရှူရတဲ့ဟာကြီးอ่ะ အခုမရှိတော့ဘူးတဲ့မြင်နေပြီပြောတာသူတို့သွားနေတဲ့ဟာမြင်နေပြီပြေးနေတာမြင်နေပြီကြိုက်တဲ့လောက်မြန်တခုမှမကြံအောင်ကုန်မြင်တယ်အထူးကြောင့်ကြဆက်ဆရာမလို့ရှုမှုဖြစ်အောင်လဲအထူးကြောင့်ကြဆက်ဆရာမလို့ဒါကဒီဘက်ကအတွင်းဘက်ကနော်ဟောဘက်ကကထားပါတော့အာယုဘက်ကဖြစ်နေတယ်ပြစ်နေတယ်ပေါ်နေတယ်ပျောက်သွားတယ်ဒါကိုပြောတာဒီဘက်ကပေါ်တာပျောက်တာဖြစ်တာပြစ်တာကိုမြင်အောင်ကြည့်တာပြောတာမြင်အောင်ကလည်းကြည့်အောင်စိတ်ဆက်ရတယ်မဟုတ်လားအဲ့ဒီအရှုခံအရှုဉဏ်နှစ်ခုလုံးဟာ သူကသူ့တဘာဝလည်းနေသူအတွဲလိုက်အတွဲလိုက်အတွဲလိုက်အတွဲလိုက်နော်ပေါ်လာတယ်မှတ်တယ်ပျောက်သွားတယ်ပျောက်သွားတယ်လို့သိလိုက်တယ်ပေါ်လာတယ်ပျောက်တယ်မြင်လိုက်တယ်အဲ့ဒီနောက်ကမှတခါဩပျောက်သွားပါလားလို့သိလိုက်တယ်ဒါဝိပဿနာနော်အဲ့ဒါမှဝိပဿနာအဲ့ဒီလိုမျိုးဟာတဲ့သူအလိုက်တင်ကလေးဘာမှအာမဆက်ရဘူးလို့ပြောတာထိုသင်္ခါရုပ္ပကညာရောက်တော့ကတိစရာအာယုံပေါ်အောင်လဲကြောင်းကြမဆက်ရတော့ထွေလဝင်လေးဒိုရီမဖောင်းနေပိနေနောက်ကြွားတယ်လမ်းနေချတယ်ဒါကိုပြောတာ တိမှုဖြစ်အောင်လဲကြောင်းကြမဆက်ရတော့ဒီဘက်ကနေကြည်နေတဲ့အရှုဉဏ်ကိုပြောတာမိမိရဲ့ဝိပဿနာဉာဏ်နော်အဲ့ဒီဟာလည်းပဲမြင်အောင်ဆိုပြီးတော့အားမဆက်ရတော့ဘူးတဲ့အာယုံများတစ်ခုပြီးတစ်ခုသူ့အလိုလိုပေါ်နေဤဟောကိုကကြောင်းကြမဆက်ရတဲ့အကြောင်းပြောတာရှုသိမှုကလည်းအထူးကြောင်းကြမပြရပဲရှုမှတ်ရှုမှတ်ပြီးသားဖြစ်နေဤကြောင်းကြဆိုင်မှုပါရဲ့လားအဲဟိုဘက်ကလည်းပေါ်လဲတဘာဝအရာဒီဘက်ကလည်းမှတ်ပြီးသားအဲ့ဒီအတွဲလေးလိုက်သွားတာပြောတာအဲ့ဒါမျိုးကိုဒါကြောင့် သူကသူ့ရဲ့ဂုံကြီးကိုအဲ့ဒါကိုဘာဖြစ်လို့လဲကြောင်းကြမပြူမှတ်ရှုလွယ်သည်ဟိုတုန်းကတခါအင်းနဲ့အားနဲ့စိုက်ပြီးတော့မှတ်ခဲ့ရတာတွေအခုကျတော့ကြောင်းကြစိုက်ကြမလို့တော့ဘူးတဲ့အရှုခံအာယုံလဲလွယ်လွယ်လေးပေါ်တယ်မြင်းတယ်ပြောချင်တာကနော်ပေါ်လာတဲ့အာယုံကိုလည်းပဲဒီဘက်ကအရှုညာကလည်းလွယ်လွယ်ကလေးနဲ့မှတ်ပြီးသားဖြစ်တယ်နော်အဲ့ဒီဂုံတစ်မျိုးဒီမှာတိုးလာပါတယ်တဲ့နောက်နံပါတ်၄ ဟုတ်ပြီကြာရှည်စွာတည်ခြင်းအောက်ညံများနံပါတ်၄ပေါ့နော်အောက်ညံများရောက်စဉ်ကအောက်ညံတွေကိုဖျက်တမ်းလာတဲ့ချင်းခါမှာယောဂီတွေတခြားကိုစိတ်မထွေးပဲကြာရှည်စွာမရှုမှတ်နိုင်သေးကြတာပေါ့ပြေးနေတာဟုတ်တော့မလားအခုပဲဖြုတ်စိတ်ဆိုတာပြေးနေတာဖာနနာစပလန်စစ်တန်ဒေါနိကန်ဒုတိဝါရယာနဲ့နော်သူစိတ်ဆိုတဲ့သဘောတခါတဲ့ငါလိုပဲနောက်ကုန်းမတင်လိုက်တဲ့ငါလိုဖြက်ဖြက်လူနေတယ်ဒေါ်တဲ့နေတဲ့တမင်မျိုးခေါ်လာတယ်လို့ပဲတခါတဲ့တဆက်ဆက်တုံနေတယ်တဲ့သူ့သဘာဝပြောပြတာ နော်အဲ့ဒီလိုမျိုးဖြစ်နေတဲ့စိတ်ကိုဟိုသူ့ရဲ့သဘာဝကိုနော်လုပ်ငန်းခွင်ပေါ်ကိုတင်လိုက်ပြီဆိုတာနဲ့ဘာသွားတွေ့တယ်လဲဆိုပြေးတာပဲတွေ့တာတုံတောင်းနဲ့မရဘာသွားတွေ့လဲပြေးတာပဲတွေ့တာအဲ့ဒါပထမဆုံးတွေ့တာပဲနော်ကိုယ့်ရဲ့စိတ်ကိုကိုဘာမှမသိသေးဘူးရှုရညံကိုအရှုကံကိုမပြောနဲ့ဒါတော့ကိုယ့်စိတ်ကလေးကိုညံအောင်ကိုမနဲ့ရှော့ချယူရတာဒါကြောင့်တရားထုတ်မဲ့ပုံကိုယ်တွေဟာလိုခြင်းလောဘလည်းမထားနဲ့နော် ပြီးတော့မှကြောင်းကြလည်းမထားနဲ့လိုချင်မှုဆိုတာကတော့ तू က attachment ပြောတာလေဘာလဲဆိုတော့ तू ကမလေးအခုမှထိုင်တဲ့သူကသူများလိုပဲတခါတည်းနှစ်နဲ့ချီထိုင်တဲ့သူလိုလိုပဲမလေးပေါ့လိုက်ချင်းပါလိုက်ချင်းတာပြန်လိုက်ချင်းတာအထွက်လိုက်ချင်းတဲ့အယောင်တွေပြောမှန်းနဲ့ကိုကအခုမှထိုင်မဲ့သူနော်လောဘကြီးကရှေ့ရခံနေပြီဆိုမှတော့ဘာပိတ်ထားပြီလဲလောဘရှေ့ရခံတယ်ဆိုမှတော့နိဗ္ဗာန်ပိတ်ပြီပေါ့ဗျအဲ့ဒါပြောတာဆိုတော့ဒီကမပိတ်အောင်လို့မှဖယ်ရပါတယ်ဆိုမှသူကမထိုင်ခင်ကတည်းပိတ်နေမိပြီခိုင်ဘလို့လို့ဒီလမ်းတိုးတော့မလဲလို့ဒါကြောင့်လိုချင်လောဘလည်းမထားနဲ့ တော့ကလည်းမထားနဲ့ဖြစ်ပါမလားတမီးငါတော့အခုမှစထင်ရတာအသက်ကကြီးပြီးဘာဖြစ်တယ်ညာဖြစ်တယ်နဲ့ဒါတွေလည်းမထားနဲ့လို့ပြောတာတော့ကဆိုတာကြောင်းကြဒေါသတစ်မျိုးမဟုတ်လားဒေါမနတာမဟုတ်လားတော့ကဝင်ရင်လည်းညံမတက်ဘူးဘာတိဘာသာနေလဲညံမတက်ဘူးဒါကြောင့်မလို့ bodily physically relax ဒါကိုပြောတာခန္ဓာကိုယ်နဲ့လည်းပတ်သက်လို့လည်းပဲပျော်ပျော်ပြောင်းပြောင်းတက်တက်တာတာရှိပါစေစိတ်နဲ့ပတ်သက်လို့လည်းပဲလိုချင်တာတွေကြောက်တာတွေတွေးတာတွေမျှော်တာတွေမရှိစေနဲ့ဒါကိုပြောတာနော် အဲ့ဒီလိုဖြစ်မှစိတ်ကလည်းလွတ်သွားမှာမဟုတ်လားဒီအနောင်ဖွဲ့ကလွတ်မှာစိတ်တော်မုဒ္ဒဆိုတာဒီဟာတစ်ခုခုကိုတင်နေပြီဆိုအဲ့ဒါကိုယ်စိတ်ကိုကိုချီခံထားရတယ်ပြောတာတုံနေမို့အပိတ်ခံထားရတယ်ပြောတာဒါကြောင့်ခန္ဓာကိုယ်ရောစိတ်ရော relax လုပ်တာငါကတော့ပေါ်လာတဲ့အာယုံကိုမှတ်မယ်ဆိုတဲ့စိတ်နဲ့မှတ်လို့ပြောတာအဲ့ဒီလိုမှတ်ပါမှနော်မိမိကစိတ်ကမှတ်လို့ရမှာအဲ့တော့ ပြောမယ်ဆိုလို့ရှိရင်ရှေ့တွေမှာအာယုန်တွေကပေါ်လာမှတ်တဲ့စိတ်ကလည်းပြေးနေတယ်အရှုကအာယုန်ကလည်းပြေးနေတယ်ဆိုတော့စိတ်ကတီးဖို့တော်တော်ခက်တယ်ပေါ်လာရင်အဲမှတ်နေရင်လည်းခဏပဲနေပြန်ပြေးအဲ့လိုဖြစ်နေတာဒါတော့အဲ့ဒီလိုပြေးပြေးလောလောနဲ့မှတ်လိုက်ပြေးလိုက်ဒီလိုနေပဲဖြစ်နေတဲ့စိတ်ကိုအခုဒီနေရာရောက်တဲ့ခါကျတော့နော်ဟိုတုန်းကတော့နည်းနည်းလေးမှတ်လိုက်ဟာမှတ်တယ်အောင်တော်တော်လေးလည်းသတိရတော့ဩစဉ်းစားနေတာတမျိုးတစ်ခေါ်ယူခါတယ်ဇတ်တော်ကြီး10ပွဲလောက်ကိုရောက်နေတာတောင်းဆိုမှကြီးစီခောက်ကမှဟာဆုံးသွားပြီ တရားမဟုတ်ဘူးတွေးတာဟုတ်တော့အဲ့ဒါလို့ဘလောက် smart ဖြစ်တယ်လဲဆိုတာစိတ်ကပထမတော့မှတ်တယ်လို့လိုပဲဟုတ်တယ်မှတ်နေတယ်ထွက်လေဝင်လေထွက်တော့ပေါင်းတယ်ပင်တယ်ညာတယ်ကျင်တယ်ဟုတ်တယ်အောင်ပဲလေမင်း7မိနစ်မိနစ်နဲ့10လောက်ရဖြည်းဖြည်းဖြည်းဖြည်းနဲ့နော်ဒီနေ့ပဲဟိုမှာဆွန်းစားတဲ့ကပြောလိုက်သေးတယ်သူတို့ဟိုမှာသူတို့ကဟိုဘက်မှာနေကြတယ်လေဟိုကဝန္ဒခရစ်ဘက်နေတော့ကလေးတွေလည်းပဲ Sunday School ရှိတယ်တဲ့သူတို့ဒီမှာလိုပဲကလေးတွေတရားဟိုဒီလရှင်တွေတရားထိုင်သင်ပေးတယ်ပေါ့လေသင်ပေးတော့ သူညဉ့်ညင်လေးထိုင်တဲ့ကလေးတွေဆိုတရားထိုင်ပြီလို့ရှိရင်သူတို့တရားရှင်တွေကပစ္စည်းလေးလေးဆောင်ပေးတယ်တဲ့ပြီးတော့သူသားခါမှမရဘူးတဲ့အဲ့တော့နောက်တော့နောက်တော့ဗမာပြည်ပြန်လာပြန်လာပြီးတော့တောက်ကြံနေစနေကြောင်းသွားတဲ့ခါကျတော့ကလေးတွေထိုင်တယ်သူတို့ကတီလာရှိလည်းချောင်းကြည့်တယ်အဲ့ကလေးမြောက်ကငိမ့်နေထိုင်တယ်ငိမ့်နေထိုင်တယ်ပြီးလက်ပြီးရောတကားတယ်သူကဆူရတယ်မှာခဲတံလေးတွေဗားလေးတွေဆူရဒဲဒီတဲ့ဒါအဲ့လိုကောင်းတာပြောမနေနဲ့ငိမ့်ဟုတ်တယ်လေမနေ့ကတော့ကလေမြန်နေပြန်လာတယ်ချက်လက်ဖြစ်တော့ ကကလေးတွေကငြိမ့်တယ်ဘယ်တော့မှမဆုမရတာနော်အဲ့ဒီ sleeping တမပတ်နဲ့ဝင်စားမှာပဲခင်ဗျားတို့ကနိရောဓတမပတ်တော့ဝင်စားမှာပေါ့ sleeping တမပတ်ဝင်စားမှာပဲငြိမ့်ပါလားအဲ့ဒါလို့စက်ကထွက်ထွက်သွားတာထွက်သွားတာအိတ်တာလည်းဒီတိုင်းပဲအဲ့ဒါလို့ဖြစ်ဖြစ်သွားတာပါတာကိုပြောတာစက်ကဘလောက်လဲတယ်လဲဆိုတာအဲ့တော့အဲ့လိုထွက်ပေါက်ကိုပဲရှာနေတာအဲ့ဒီစိတ်ကအဲ့ဒါလောက်ဖမ်းလို့ခက်တဲ့စိတ်နော်အခုငရှင်းနေပါလေဖမ်းလို့ဖမ်းလို့ခက်တဲ့စိတ်တဲ့အဲ့ဒီစိတ်ကအခုကြတော့ မင်းငကိုတို့ကသွားချင်ပါတယ်ကြိုက်ပါတယ်ဆိုတော့သွားစမ်းမတွေ့တော့မသွားတော့အဲ့လိုမျိုးအဲ့တော့သူ့တဘာဝကိုပြေးတဲ့စိတ်ကလွတ်တာနော်ထွက်ပါဟိုအตาလေးဟိုတော့မဟုတ်ဘူးတမင်ကိုလွတ်ကြည့်တာအဲ့ဒီအာယုံကိုမရောက်တော့ bounce ပြန်ဖြစ်လာပြန်ကန်ထွက်လာအဲ့ဒီလိုမျိုးအာယုံပေါ်မှာခါတဲ့အစီနဲ့ကတ်ထားသလိုစူပါဂလူးနဲ့ကတ်ထားသလိုသို့မဟုတ်ခါတဲ့အထက်ကိုထိုးဆိုင်ထားသလိုမျိုးစွဲစွဲမြဲမြဲ ဖြစ်တာကိုတဲ့တခြားကို အာယုံစိတ်မထွက်ဘဲနဲ့ကြာရှိစွာအဲဟောတော့ကတော့မရှိမှနဲ့အဉ္ဉန်းတို့ရောက်တော့ကအာယုံတစ်ပါးစိတ်မသွားပဲကြာရှိစွာအရှိန်မပြစ်ဆက်လက် ရှုမှတ်နိုင်၏တဲ့အာယုံတစ်ခုကိုတီဆွဲပြီးတော့မှတ်နိုင်တဲ့ဂုံဟာဒီဉာဏ်ရဲ့ဂုံတစ်ပါးပဲတဲ့နောက်တစ်ခုနံပါတ်5 တော်ပြီကောင်းပြီဒါနံပါတ်5ဂုံကြီးတစ်ခုကြာလေတာ၍တိမ်မွေ့လေသည်တဲ့တိမှုဟာပိုပူပြီးတော့နုညံ့တာလည်းပြောတာတိမှုနုညံ့တယ်ဆိုတော့ပြောရမှဆိုရင်ပြဉ္ညာပိုးပိုကွာတဲ့သဘောပဲပရမတ်ကိုရောက်ပိုနုညံ့တာကိုတဘာဝပဲကြံမယ်လေ ဆိုတော့ပြညတ်ကိုကြံနေရင်ကြံတလောက်ပဲသူကကြံနေတဲ့သဘောဒါတော့သူကဥပမာပေးတာကဗဟန်နေသကောတွေထဲမှာထဲတော့မုံမုံနေအမျိုးသမီးတွေရက်လောက်ဖူးမှာပဲဗမာပြည်မုံထောင်းဖူးရင်လားလားဆက်သွားအိုင်တော့ပဲသိမလဲကျုပ်တို့ကယောက်ျားလေးဆိုမှသိတယ်ငယ်ကတော့ကမုံစားခြင်းလို့ရှင်အမေလောက်တဲ့သူကပြောတယ်နင်တို့ကမုံမဲ့စားခြင်းနဲ့မုံထောင်းတော့ပြင်းနေတယ်လိုက်ထောင်းရတယ်မုံစားခြင်းနဲ့ဒါတော့မုံဆင့်ဘလို့ဆင့်လဲသိတာပေါ့ဟာလားဒလိုလေးဆင့်အကျန်းနေရတဲ့အပေါ်ခုန်တက်လာတာဟိုဘက်ကိုဆက်ချလိုက်တယ်ခုန်ချလိုက်တယ်အဲ့တော့ကျန်းလာတဲ့အပေါ်တက်လာနုပြီးတော့ ညက်နေတဲ့အောက်စကားအော်ထဲမှာကတ်နေကြတာသကောမှာကတ်နေကြတာအဲ့ဒီညက်ညက်ပြီးသားလေးတွေကိုမတခါတောင်းတဲ့ထဲဟိုကျန်းတာကိုပြန်ပြန်ထောင်းရတာလေအဲ့ဒါလိုအဲ့ဒါတော့ဆိုလိုတာကဒီလိုသကောထဲထည့်ပြီးတော့ဝိုင်းလိုက်လို့ရှိရင်ကျန်းတာလေးတွေစုစုသွားတာနော်စုပြီးတော့မနှုတာလေးအောက်မှာကျန်းကျန်နေကြတာကြာလေကြာလေအဲ့ဒီလိုပဲတဲ့ तू ကနော်ကြာကြာထောင်းတဲ့မုံမုံလို့ပိုးပိုးပိုးပိုးပြီးတော့နုညံ့လာတာကိုပြောတာနုညံ့တယ်ဆိုတာပြောရမယ်ဆိုရင်ပရမတ်သဘောတွေအပညာသဘောတွေကွာပရမတ်သဘောတွေကိုပိုးပိုးပြီးတော့အဲ မြင်တွေ့တာတနေ့တမာရီပို့ပို့ရင့်ကျင့်တယ်ဉာဏ်နေဖြစ်လာတယ်လို့ဒါကိုပြောတာပါပဲเนาะနောက်တစ်ခုသွားရအောင်နံပါတ်6 အဲ့ဒါအမှန်တော့နံပါတ်၄နဲ့6ကအတူတူပါပဲနော်သူကအာယုံပေါ်မှာကြာရှည်စွာနေတာနဲ့ပြန့်မသွားတာတမင်ပို့ကြည့်တော့ပြန့်မသွားတာအဲ့ဒါကိုခွဲလိုက်တာပဲနော်အမှန်တော့တစ်ခုတည်းပဲအာယုံတစ်ခုတည်းပေါ်မှာတည်တယ်ဒီပြည့်အာယုံကိုမသွားဘူးဆိုတာဒီကရန်ကြတော့အတူတူပါပဲနော်ဒါကိုခွဲပြီးတော့ပြောတာဒါတော့ပြန်မသွားဘူးဆိုတာတော့တမင်တက်တက်ပို့ကြည့်တာကိုမသွားတော့ဘူးဆိုတော့ဂုံတစ်ပါးဖြစ်သွားတယ်နော်တမင်တက်တက်အခုတော့ဟောတော့ကကြိုက်ပါတယ်ဆိုတော့သူကြိုက်တဲ့အာယုန်တွေကို သူကျက်စားနေကြနွားများလို့ပေါ့ဗျာနွားဆိုတာလွတ်လိုက်ရင်သူစားနေကြဇေချက်ကိုသွားတာလေစိတ်ကလည်းဒီလိုပဲသူပျော်နေကြအာယုံကာမဂုဏ်တော့ကိုသွားတာပြောတာသူသွားနေကြလာနေကြအာယုံကျက်စားရအာယုံကိုပုတ်ကြည့်တယ်တဲ့ပို့တာတောင်မသွားတော့ပါဘူးတဲ့ဒါကိုပြောတာဒါတော့အခုသင်္ခါရုပ္ပကညာမှာဂုံကြီးဘယ်နှပါးရှိလဲ6ပါးရှိတယ်တဲ့အဲ့ဒါတွေကသင်္ခါရုပ္ပကညာကိုတည်တည်ချာချာထိထိမိမိရောက်တဲ့ယောဂီတွေဆိုလို့ရှိရင် ဒီဟာတွေကိုတစ်ခုမဟုတ်အားလုံးမဟုတ်တောင်းပါပေါ့နော်တစ်ခုသုံးခုနှစ်ခုသုံးခုသုံးခုဒီလိုတွေတွေ့တတ်ပါတယ်တဲ့နော်များသောအားဖြင့်ကတော့ထူးခြားတိတိတာတာကတော့ဒီယောဂီတွေဟာနော်ဘုရုံးကဆိုရင်တဏှာကြီးထိုင်ဖို့တောင်မနဲ့ချင့်ရက်ထင်ရတယ်အဲ့ဒီချိန်ကျယောဂီတွေကတဏှာကြီးခွဲနှစ်နာရီသုံးနာရီလေးနာရီထိုင်တယ်အဲ့လိုကိုထိုင်တာနော်အဲ့လောက်ထိထိုင်လာတာဦးဇင်းတို့တွေ့ဘူးတယ်အဲ့မို့ကိုထိုင်တဲ့အခါကျတော့ဒီလောက်ထိုင်တဲ့အခါမှာအဲ့ဒီလိုမျိုး ခန္ဓာကိုယ်ရဲ့နာကျင်ကြက်ခဲမှုတွေကနေဟိုတဲ့လုံးပြီးတော့အဲခံစားမှုတွေဝေဒနာသဘောတွေကသူ့မှာမထင်ရှားတော့သူ့ဘာလာပြီးတော့မှအနောက်ရှင်မပေးတော့ဘူးလို့ပြောတာပေါ်လာသမျှဘေးကနေစူးစူးညံညံရှိခဲ့တဲ့တရားလည်းပဲသူ့ကိုသူ့တမာတိကိုမထိုးပေါက်နိုင်တဲ့အတွက်သူ့တမာတိရဲ့ဒီဟိုမှတ်မှုကမပြောတော့မဟုတ်ဘူးအကလစ်စိုက်တယ်လို့ပဲမြင်နေတယ်ဒါကြောင့်မလို့ဘေးဝေဒနာကြောင့်ဖြစ်တဲ့အနောက်ရှစ်ဘေးကနေဖြစ်တဲ့အနောက်ရှစ်နှစ်ခုလုံးကသူ့မှာငြိမ့်နေတယ်ငြိမ့်နေတယ်လွတ်နေတယ်အဲ့ဒါလို့ ဒါကြောင့်ဒီအဆင့်ကိုရောက်ပြီဆိုလို့ရှိရင်တဲ့ယောဂီတွေဟာဘာနဲ့တူတယ်လဲဆိုရင်နိရောဓသမ္မာပတ်သူတို့ဖလားသမ္မာပဝင်စားတဲ့ပုံကိုယ်တွေရဲ့ပုံစံလိုဖြစ်လာတာနော်ဒါတော့ဘာသူတို့ပြန်ပြီးတော့ဟရင်ဖြစ်လို့ရှိရင်မှတ်နေတဲ့အချိန်တွင်းဘာတွေပြန်ပြောတတ်တယ်လဲဆိုရင်သူတို့ခံစားမှုကငြိမ့်နေတဲ့နေရာတစ်ခုထဲမှာဘာမှထိတွေ့ခံစားလို့မရဘူးဒါပေမဲ့ငြိမ့်နေတဲ့အရာတစ်ခုကိုပဲဒီတိနေသလိုမျိုးသူတို့မှလည်းတိတာကိုပဲခံစားနေသလိုမျိုးဒါပဲသူတွေ့တယ် ဆိုတဲ့ခါကျတော့ဒါဟာနိဗ္ဗာန်လက္ခဏာရဲ့သဘောတဘာဝအရေးအယောင်လေးရှည်ပြေးလေးတွေဖြစ်လာတာနော်စောစောကကြည့်လေယုံနံတဘာဝတွေပညာတွေနော်ယုံနံတဘာဝတွေနဲ့မှတ်နေရင်းကနေပြီးတော့ယုတ်တွေနံတွေဖြစ်တာပြက်တာတွေသဘောတွေကိုနော်ဖြစ်ချင်းဖြစ်ချင်းသဘောခံစားခြင်းသဘောတွေကနေလွတ်လွတ်လွတ်လွတ်လာတယ်ဆိုတာဟာပညာနယ်ပယ်တွေဟုတ်တယ်မဟုတ်လားအကျဉ်းစားအာယုံတွေအဲ့ဒီကနေလွတ်လာတော့ဖြစ်ဖြစ်နုလာတာညံ့လာတာဆိုတော့အဲ့ဒီဟာတွေကနေလွတ်လာတဲ့အခါကျတော့အဲ့ဒီသဘောတဘာဝကလွတ်ရာတီး ငြိမ်းရာဖြစ်လာတယ်ဟုတ်တော့မဟုတ်လားလွတ်ရသည်ပါလဲငြိမ်းလာတယ်အဲ့ဒီအတွက်ကြောင့်မလို့သူတို့ရဲ့ခံစားမှုတွေထဲမှာခန္ဓာကိုယ်ကြီးနဲ့ထိတယ်လို့လည်းမဟုတ်တော့ဘူးခန္ဓာကိုယ်နဲ့ထိတွေ့လို့ဆိုရင်အခုဆိုတာမာတယ်ပြောတယ်ပူတယ်အေးတယ်မရှိဘူးလားအေးပါးစပ်နဲ့စားကြည့်တော့လည်းပဲချိုးတယ်ချင်တယ်မရှိဘူးလားအေးအဲ့ဒီလိုမျိုးနှိုင်းလို့မရတော့ဒါကြောင့်အဲ့ဒီလိုအချိန်လေးမှာဖြစ်တယ်ဆိုတာဒါပါတော့အတူလေးတွေနဲ့ပြောရင်និရောဓသမဘဝင်စားတဲ့ပုဂ္ဂိုလ်လို့ဖလားသမဘဝင်စားတဲ့ပုဂ္ဂိုလ်လို့အဲ့ဒီလိုလေးတွေ စင်တူရိုးမားလေးတွေသူတို့ပြောတတ်တယ်နော်အဲ့ဒါဘာလဲဆိုလို့ရှိရင်တရင်ကအားဖြင့်ဖြစ်မှုပြမှုတွေကိုဟောမှတ်ရင်းကနေပြီးတော့မှအမှတ်တရသဘောတဘာဝအရာအဲဒီတခါတလေမှာရှုမှတ်အားကညံကမမီလို့ရှင်လည်းပဲချုပ်တယ်လို့ဖြစ်တတ်တယ်နော်ဒါတော့ချုပ်တာမျိုးမျိုးရှိတယ်ပီတိဖြစ်လို့နော်ဒီလိုရက်နေတဲ့ချုပ်နေတာလည်းရှိတယ်ပတ္တတိဖြစ်လို့လည်းရှိတာပဲဒုက္ခဖြစ်ရင်လည်းဖြစ်တတ်တယ် ဥပေက္ခဖြစ်လည်းဖြစ်တတ်တယ်ငတ်ရင်လည်းဖြစ်တတ်တယ်ဟုတ်တယ်လေငိုက်ပဲဆိုမှရက်နေတယ်လို့ပေါ့နော်ဒီဦးဇင်းတို့ယောဂီတွေတော်တော်များများမှာတစ်ခါတည်းလေလာလာလျှောက်တယ်တပည့်တော်ဘုရားတဲ့ဒီမှတ်ရင်းကနေပြီးတော့အဲ့ဒီမှာအမှတ်ကရက်ပြီးတော့မှဘလင်းဖြစ်သွားတယ်ချုပ်သွားတယ်သူကဒီလိုပြောချင်တာဆိုတော့ तू ကမက်ကြတယ်လို့ဆိုခြင်းတရားအောင် ဒါတော့ဦးဇင်းတော့မေးတယ်လေကင်ကောင်းပြီအဲ့ဒီအခိုက်အတန့်မှာဘာကိုမြင်တယ်လဲလို့ပြောတော့ဘာမှမမြင်ဘူးတဲ့ဘာမှမမြင်ဘာမှမဟုတ်ဘူးလို့ပြောလိုက်တယ်ဟုတ်တယ်လေမဲ့ကိုယ်တာကြားကြရရုံမှန်မယ်ဆိုလို့ရှိရင် ဟောတော့ကမမြင်ပါဘူးဆိုတဲ့အနိစ္စဒုက္ခအနတ္တကိုအဲ့ဒီအချိန်မှလောက်ကောင်းကောင်းကြီးမြင်တာအဲ့ဒီအချိန်ပဲရှိတယ်နော်အထင်ရှားဆုံးအပီပြင်းဆုံးအကြည်လင်ဆုံးအပြတ်သားဆုံးမြင်မြင်ပြီးမှမက်ဆက်ရမှာမဟုတ်လား ။ तू ကဘာမှမမြင်ဘူးဆိုတော့ကျုပ်ကဘာပြန်ပြောမလဲ။ဘာမှမဟုတ်ဘူးလို့ပဲပြောရှိတော့။အဲဒါကြောင့်ခင်ဗျားတို့လည်းကိုယ့်ဘာသာကိုလာမချုပ်နဲ့ကြုတ်ရွှေ့ရဲအဲ့ဒါအဲ့ဒီလိုမျိုးနဲ့တွေ့နေတာတော့ဘာမှဟုတ်မှာမဟုတ်ဘူးပဲ။အဲ့တော့ဟုတ်တယ်လေတစ်ခါတလေမှလူတွေကအာယုံကမေးမိန်ပြီးတော့ညံမနိုင်လို့စက်ကဟလာရက်တယ်လို့လေဖြစ်တာလေအဲ့ဒါတော့စက်ကဟိုမနိုင်တော့တဲ့အရာဆိုရင်ညင်ညီးလာတယ်ညီးလာရင်ဟိုတဲ့ဒီ sleeping နဲ့နော်သွားရောတတ်တယ် အဲ့ဒါမျိုးမျိုးမျိုးရှိပါတယ်ဒါကြောင့်ဒီနေရာဒီမှာကြတော့အဲ့ဒီလိုမျိုးလေးတွေတစ်ချက်တစ်ချက်မှာတရားတက်တဲ့အချိန်လေးတွေမှာနော်ယောဂီတွေကရှောက်တတ်ပါတယ်ဒါဖြစ်တတ်တဲ့သဘာဝပြောတာပါဒါကြောင့်ဒီသင်္ခါရုပ္ပခာဉာဏ်ရဲ့ဂုံကြီး6မျိုးလေးကိုနော်ကြက်ရင်ဗဇက်ထဲအာယုထည့်ထားရင်ကောင်းတယ်ဗျာကာကြီးခါဝေကဗျာလေးနှစ်ပုတ်ဆိုကြည့်ပါအောင်မာစီဆရာတို့ကြီးရဲ့ကဗျာလေးတန်ပါ ထပ်ဆိုပါအောင်မြတ်ကျောင်းချမ်းသာဆင်းရဲရှုမြဲတူညီကြောင်ကြမပြုမရှုလွယ်သည် သင်္ခါရုညီမှုဂုံသုံးမီကြာရှည်စွာလဲခိုင်မြဲတူညီကြာလေသာ၍သိမ့်မွေလေသည် အာယုန်တခြားပြန်သွားခြင်းသည် သင်္ခါရုထုမှုကုံသုံးမည်အဲ့ဒါလို့ဆိုမှာပေါ့ဟိုကဆိုအောင်လို့အတန်ချီချနဲ့လုပ်ပေးထားတာဇာဖတ်တယ်လို့ဖတ်နေပဲခံစားလို့မာဇီဆရာတို့ရေးတာနော်ကျုပ်တို့စာသင်တိုက်မှာနေတော့ကဟဲ့နေရမကောင်းတော့ကိုရိုတွေကလူရှင်ရေးတဲ့ကြော်ညာပေါက်မှာဘာသွားရေးလဲဆိုတော့ ချင်းဟင်းကြီးပဲစားတာဟုတ်ဒီဘူးတိပြုတ်ဒီချင်းဟင်းဒီကစွန်းရည်တွေပဲစားကြတော့ကိုတော်ကကိုတော်တစ်ပါးသွားပြီးတော့တော်တော်လေးလက်တံပြောင်းတဲ့ကိုတော်တည်းလည်းရှိတော့တချင်းသွားဖြစ်ရေးထားတာအိုဒေဝဆရာအိုချင်းဟင်းပါဆိုပြီးတော့အဲ့ဒါတော့အဲ့ဒီစာကိုကတ်ထားတာကိုဆရာတော်ကမြင်ပြီးတော့မှဖတ်တာလေဩဝါဒပေးတဲ့ခါကျတော့မျက်မှန်ကြီးရှေ့တိုးလဲနောက်ဆုတ်လဲစီမပါငရုတ်ကင်းတာ အိုချင်းဟင်းပါ ပဲဟိုကတချင်းကစီမပါငရုတ်ကဲနာအိုချင်းဟိမှာဆိုဒေဝိစရာအတန်နဲ့သွားမှာဟုတ် तू ကတချင်းမှမသိတော့စီမပါငရုတ်ကဲတာဩဝါဒတန်နဲ့အိုးချင်းဟင်းပါဆိုတော့ကိုရောတဲ့ကြီးတာဘာကြီးတာလဲကိုရောအခုလည်းပဲဟိုမှာအလိုက်ကောင်းလို့ဟိုမှာကာယံနဲ့တန်ပေါက်လှုပ်ထားပါဆိုတော့စီမပါငရုတ်ကဲနာတွေတောင်စိုးနေတာကဲခင်ဗျားတို့မကျင်တာပွဲထတ်ဆိုအောင်တကားကြောင်းနေတဲ့ချင်းကဲရှင်ပေသည် ချမ်းသာဆင်းရဲရှုမြဲတူညီကြောင်းကြမပြုမရှုလွယ်သည်သင်္ခါရုမြည်မှုကုံသုံးမြည်ကြာရှည်စွာလဲခိုင်မြဲတူညီကြာလေသာ၍သိမ့်မွေလေသည်အာယုန်တခြားပြန်သွားခင်သည်သင်္ခါရုထူးမှုကုံသုံးမြည်ဘလောက်နားထောင်ကောင်းလား သုံးကံမှာပဲအပေါက်လန်းတင်တော့ပြီးတော့ကဲနောက်တစ်ခုလည်းနည်းနည်းလေးသွားလိုက်ကြအောင်ဆိုနော်ကဲဥထာဏဂါမိနိဝိပဿနာဖြစ်ပုံဆိုတာလေးတစ်ပုဒ်လောက်သွားလိုက်ပါအောင်အချိန်ရပါသေးတယ်သင်္ကာရုပ္ပခာဉာဏ်ရှင်နေတိပါတဲ့တို့လေဉာဏ်တက်ပြီး မိနိဝိပဿနာနော်ပါဠိလေးတွေလည်းမှတ်အောင်ဘောတန်အတွက်နော်သင်္นานလေးတက်ဖူးတယ်ဆိုတာလည်းသိတာအောင်ဟိုဟာကတိခာပတ္တသင်္ခါရုပ္ပခာနော်ဒါပါဠိလေးတွေဒီနေရာမှာဥထာဏဂါမိနိဝိပဿနာဆိုတာကသင်္ခါရုပ္ပခာဉာဏ်ကနေပြီးတော့ပြောကြပါစို့ဗျာပါရမီရင့်ကျက်လို့သူ့ရဲ့အာထုံးမှုတွေနော်အချိန်ရပြီဒီဆိုလို့ရှိရင် तू ကမက်ကိုကူးတော့မှာနော်တကယ်လို့မကူးဘူးဆိုရင် ဒီသင်္ခါရုပ္ပခါညာမှာ၃ဆင့်ရှိတယ်သူကလည်းရှေးပိုင်းအလယ်ပိုင်းအရင်ပိုင်းနော်အဲ့တော့တကယ်လို့မကူဘူးဆိုလို့ရှိရင်အလယ်ဘက်လောက်နေပဲရက်နေတယ်ဒါနေပဲလဲနေတယ်ကူးတော့မယ်ညံရင်မီမက်ကိုကြတော့မယ်ဆိုတဲ့ခါကျတော့အဲ့ဒီခါကျတော့ तू ကအဲ့ဒီနောက်ဆုံးအပိုင်းလေးကိုပြောတာနော်နောက်ဆုံးဒီဟိုဘာခေါ်မလဲလူဒီလိုတွေဘာခေါ်ဝေ့ရဆိုလို့ရှိရင်နောက်ဆုံးပြစ်တော့မယ်ဆိုတဲ့နောက်ဆုံးတစ်ပတ်ကလေးကိုပြောတာဟုတ်တယ်မဟုတ်လားအရှိန်ယူတယ်လေခဲတွေဘာတွေပြစ်တယ်ဆိုကျိုးလေးထိပ်ပြားလေးမှဝေ့တယ်မဟုတ်လား ဝေ့တယ်ဆိုတော့ရှေ့ပိုင်းရယ်အလယ်ပိုင်းရယ်နောက်ဆုံးလွတ်တော့မှာဆိုတာပိုင်းလေအဲ့ဒီလိုမျိုး तू ကဒါတခုခုကိုပြစ်တင်ဖို့လုပ်နေတာမညံကိုပြစ်တင်ပါဘုရားတို့ဒီပါလဲသူတို့ဒီကနေပြီးတော့ဒီလွန်ပြန်ရင်တွေကိုပြစ်တင်တယ်မဟုတ်လားပြစ်တင်တာတကတကူတကူပြီးတော့မှလဲကဘာကြီးပတ်နေပြီးကကြမှာဟိုတဲ့အာကာသာတွေပြစ်တင်လိုက်တာလေဒါကဘာကြီးပတ်တာလကပတ်တာမဟုတ်ဘူးအရှင်ယူနေတာဟုတ်တယ်မဟုတ်လားသူတို့တဲ့ပြီးဆိုတဲ့ခါကျမှတခါတည်းအပေါ်အာကာသာတွေထည့်လိုက်တာအဲ့ဒါနဲ့အတူတူပဲခင်ဗျာမဲ့ဆိုတာနော်ဥပမာပေးရရင် ဒီလဲမှတ်နေတဲ့ဟာတယ်ဆိုတာအခုနကဒီသင်္ခါရုပ္ပခါမှာမှတ်နေတာလဲနေတာပဲတကယ်လို့ဒီပုဂ္ဂိုလ်ဟာသူညံရင့်ပြီပါရမီနဲ့သူညံရင့်ပြီဆိုလို့ရှိရင်သင်္ကာရုပ္ပကညံထက်ကိုတက်သွားရောတက်ပြီးလို့ရှိရင်အဲ့ဒါဇက်တိုက်သွားတော့တယ်ရက်လို့မရတော့ပြီးပြီသူကသွားတော့မှာဒါကြောင့်ဒီဟာကိုအထက်ညံ၃ခုကိုသူကဥထာဏဂါမိနိဥပဒနာလို့ခေါ်တယ်ဒါတော့သင်္ခါရုပ္ပကညံရင့်တန်လာတော့အခါ အလွန်လျင်မြန်ထူးခြားသည့်အသိဉာဏ်များဖြစ်လာ၏တဲ့နော်ဒါလျင်မြန်တယ်ဆိုတာစောစောလေးကတိပုံထက်ဖြစ်သည်မြအာယုန်တွေကိုတိတဲ့ဟာကပုံမြန်လာတာပြောတာတနည်းကြည်အားဉာဏ်ပိုကြီးလာတာဘလောက်မြန်မြန်ဘလောက်သေးသေးမြင်အောင်ကြည့်နိုင်ပြီမှီအောင်လိုက်နိုင်ပြီလို့ဆိုလိုတယ်အရှိန်နဲ့ပြေးလာတဲ့ကဲ့သို့ထင်ရတတ်၏ဆိုလိုတာကတော့ဒီအရင်တုန်းကမှတ်လာတဲ့အသိဉာဏ်အရှိန်အားထက် အခုနောက်ဆုံးအချိန်လေးဟာတိတိတာတာကြီးကွာသွားပြီတခုခုကနေခွာထွက်သွားတော့မှာ ခွာထွက်သွားတော့မှာနော်စဉ်းစားကြည့်လေအခုဒါနယ်တစ်ခုကနေနယ်တစ်ခုကူးတော့မှာအချိန်လေဒီမှာလဲနေတဲ့အချိန်ဆိုတော့အရှင်ကရလာပြီဆိုလို့ရှိရင်ဒီတစ်ခုကလွှဲရတော့မယ်လေလွှဲထွက်ရတော့မယ်အဲ့ဒီဟာကိုပြောတာဒါတော့ဒါကိုပြောချင်တယ်အရှင်နဲ့ပြေးလာတဲ့ကဲတို့ဆိုတာကတော့ဟောဘက်ကကြည့်ရင်သူ့ရှိကိုပြေးလာတယ်လို့ကိုဘက်ကကြည့်ရင်လွတ်ထွက်သွားတော့မှာဒါကိုပြောတာအရှင်နဲ့ပြေးလာတဲ့ကဲတို့ထင်ရ၏ ဖြစ်ပုံမှာဖြစ်ဆဲပစ္စုပန်မြင်ဆဲကြားဆဲစသည့်အာယုန်တစ်ပါးပါးကိုရှုသည့်နေစဉ်မမြဲသည့်အနိစ္စသဘောဆင်းရဲသည့်ဒုက္ခသဘောအစိုးမရသည့်အနတ္တသဘောဤသုံးပါးတို့တွင်တစ်ပါးပါးကိုအာယုန်ပြည့်လျင်မြန်စွာသိနေ၏ဦးဇင်းခုနပြောဘူးလားနော်ဒီချိန်ရောက်ပြီဆိုတော့ဘာသိလဲတိတာကိုမှအတိချင်းကိုရှေးတော့ကနေဘယ်လိုမှမတူအောင်ကိုသိတာကဲတလောက်မြန်နေတဲ့အချိန်ကြီးနေဖြစ်နေတဲ့ဟာကိုထင်ထင်ရှားရှားကိုတခါတည်းလှင်းလင်းမြန်မြန်ကိုသိတာ ဒါဘာမှမသိဘာမှမမြင်ဘူးဆိုရင်တော့ဘာမှမဟုတ်တာသိကြတယ်လေနော်အဲ့ဒီနေရာကိုပြောတာ ပြောချင်တာကအဲ့နေရာဒါကြောင့်အဲ့တော့မှတ်နေတဲ့ဟာကဥပမာထားပါတော့ရုပ်တော်လကောင်းနာမ်တော်လကောင်းနော်ထားပါတော့ခန္ဓာ၅ပါးနဲ့ပြောကြပါစို့ယူဘက်ခန္ဓာဝေဒနာခန္ဓာသင်ညက်ခန္ဓာသင်္ကာရခန္ဓာဝิญဉ်နဲ့ခန္ဓာခန္ဓာ၅ပါးနဲ့ပြောရင်ဒီ၅မျိုးတစ်မျိုးမျိုးကိုရှုနေတယ်ရုပ်နေနေဆိုရုပ်တော်လကောင်းနာမ်တော်လကောင်းရှုနေမယ် ရှုနေပြီလို့ရှိရင်အဲ့ဒီရှုနေတဲ့မိမိရဲ့အားအကောင်းဆုံးအချိန်လေးကိုပြောတာအဲ့ဒီအားအကောင်းဆုံးအချိန်ကလည်းပဲမိမိကအနိစ္စလက္ခဏာသဘောနဲ့ရှုနေတာလားနော်ဖြစ်ဖြစ်ဖြစ်ဖြစ်တဲ့အဖမှန်ထထနှိမ့်စစ်လို့ဒုက္ခသဘောနဲ့ရှုနေတာလားအစိုးမရတဲ့ငါကောင်မဟုတ်တဲ့အတ္တသဘောကိုမြင်ပြီးအနတ္တအနေနဲ့ရှုတာလားဒီသုံးမျိုးမှလည်းတစ်မျိုးမျိုးပဲသုံးပါလုံးမဟုတ်ဘူးနော်တကယ်ထင်တဲ့အချိန်ကအားအကောင်းဆုံးနဲ့ထင်တာမိမိဘာကိုပိုသဘောကြတယ်လဲဘာကိုပို့ပြီးတော့အားဖြစ်ခဲ့တယ်လဲ ဘာတွေနဲ့ပိုပါရမီဖြည့်ခဲ့တယ်လဲဘာတွေနဲ့ပိုဦးစားပေးကျင့်ခဲ့တယ်လဲအဲ့ဒီဟာနဲ့သွားမှာအနေဒါရုပ်နန်းနှစ်ပါးတစ်ပါးပါကိုအရှုကအာယုံကိုမိမိဒီဘက်ကမြင်တဲ့ဉာဏ်ကအနေစာဒုက္ခအနတ္တသုံးပါးတစ်ပါးပါနဲ့မြင်မယ်နော်ထင်ထင်ရှားရှားမြင်မယ်သေးသေးရှားရှားမြင်မယ်ဒါဟုတ်အဲ့ဒါလိုမြင်လိုက်တဲ့ဟာဒီတဲ့၃ချိန်၂ချိန်ကနေဘယ်နှချိန်ထိမြင်မလဲတနည်း၃ချိန်ထိမြင်နေတယ်၂ချိန်ကနေ၃ချိန်တချို့ညံထည့်ရင်၂ချိန်နော်ညံမထည့်တော့၃ချိန်မြင်ရတယ် ညံတက်တဲ့လူကြတော့အတန်းကျော်တက်တာပေါ့ဗျာဟုတ်တယ်မို့လားအဲ့ဒါပဲညံတက်တဲ့လူအတန်းကျော်တက်တယ်လို့ညံတက်တဲ့လူကလည်းပဲ၃ချိန်ဖြစ်ရမှာ၂ချိန်ပဲဖြစ်သွားတယ်ဒါအဲ့တော့အလားတူပေါ့နော်၃ချိန်၂ချိန်သုံးဖို့၃ချိန်ဖြစ်မယ်နောက်ဆုံးဖြစ်သောတတိတာနုပဒနာဝီထိ၂ချိန်၃ချိန်တို့၌ဆိုဆိုလိုတာက ပုံစံတူ၃ခုလုံးကဒါပဲဒီဟာကိုပဲဒီ object ပဲရှိမှာဒီရုပ်ကိုထားပါတော့ရုပ်ကိုအနိစ္စလို့ရှိတယ်ဆိုရင် နောက်တစ်ချိန်လာတာလဲရုပ်ကိုအနိစ္စနောက်တစ်ချိန်ပြန်ဖတ်ပြန်ပြီးတော့ repeat လုပ်ရင်လဲအနိစ္စအာသေဝနပစ္စည်းလေ repetition ပြန်လုပ်တာဒါကိုပဲတစ်ခါတည်းစစ်တဲ့စစ်တဲ့စစ်တဲ့သုံးချိန်တစ်ခါတည်းပြန်လုပ်တာပြောတာအဲ့ဒီလိုမျိုးနော်တတိတာဆိုတာအတူပုံစံတူလို့ပြောတာနှစ်ချိန်သုံးချိန်တို့၌ပါဝင်သောသင်္ခါရုပ္ပခါသည်နောက်ဆုံးပြောတာနော်နောက်ဆုံးလေးခေါင်ထိတ်သို့ရောက်သောကြောင့်နဲ့ခေါင်ထိတ်ကို ပါဠိလိုတိခါပတ္တပါဠိလိုအေးသင်္ခါရုပ္ပခါရဲ့ဒိတ်ဆုံးလေး ဝှေ့တယ်လို့တခါတည်းဝှေ့ရမ်းနေတဲ့ဟာလို့ပြောမှဆိုနောက်ဆုံးတပတ်ကလေးကိုပြောတာနော်နောက်ဆုံးတပတ်ကလေးအဲ့ဒီတခါလေးကိုတိခါပတ္တဥသင်္ခါရုပ္ပခါလို့ခေါ်တယ်ပြောရင်တော့သင်္ခါရုပ္ပခါရဲ့ဒိတ်ဆုံးအပိုင်းလေးနောက်ဆုံးအပိုင်းလေးကိုပြောတာထိတ်ဆုံးပိုင်းဒါကြောင့်အဲ့ဒါကိုခေါင်းထိတ်ကိုခေါင်းထိတ်သင်္ခါရုပ္ပခါပြီးတော့နောက်ကအနုလောမပြီးတော့ဂုတ္တရဘူးတဲ့ဤညံ၃ပါးသည်ဟုတ်ဌာနမိသော မက်နဲ့ဆက်ဆက်လျက်မက်တို့ရောက်စေတတ်သောကြောင့်ဥဋ္ဌာဏဂာမိနီဝိပဿနာမြည်ဤတဲ့နော်အဲ့ဒီသုံးခုကိုပေါင်းပြီးတော့ဘာညာလို့ခေါ်လိုက်တယ်လဲအဲဘာဝိပဿနာခေါ်လဲဥဋ္ဌာဏခေါ်ဤတဲ့အဲ့ဒါကြောင့်အဲ့ဒီဥဋ္ဌာဏဆိုတာလေးကိုဆက်ပြီးတော့ဖတ်ကြည့်လေအောက်ကမက်ဒီဥဋ္ဌာဏဆိုတဲ့ဟာလေးကို င်းပြီသူကဒီလိုပါနာမည်ကိုနာမည်ခေါ်ဆိုတာကိုပြန်ပြီးတော့သူ့ရဲ့ terms ကိုပြန်ရှင်းတာပဲเนาะဒီဝေါ်ဟာရတွေသိအောင်လို့ဟုတ်ဌာနာဂာမိနေဝိပဿနာလို့ပါဠိကရမခွဲရင်သုံးလုံးဖြစ်သွားတာပေါ့နော်ဟုတ်ဌာနာဆိုတာပါဠိဗမာလိုပြောရင်ထတယ်လို့အဓိပ္ပာယ်ရှိတယ်နော်ပြောမယ်ဆိုတော့ထသွားတာလို့ပြောတာပါပဲဗမာလိုပြောရင်တော့ဘယ်ကနေထသွားတာလဲဒါလေးသိဖို့နော်ဘယ်ကိုသွားမှာလဲဆိုတာလေးပေါ့ဆိုတော့ဒီနေရာမှာဟုတ်ဌာနာဆိုတာကထတယ်လို့အဓိပ္ပာယ်ရှိတယ် ဘယ်ကထတာလဲဆိုရင်ဝိပဿနာဉာဏ်ရှေ့မှာမဲ့ဉာဏ်ကိုမရောက်သေးခင်ဂုတ္တရဘူးထီအောင်ကသူ့ရဲ့အာယုံ object ဒီသင်္ခါရအာယုံဘာအာယုံလဲယုံနာအာယုံတွေပဲเนาะယုံနာကိုသင်္ခါရဒီယုံနာတွေကိုကြီးပဲဖြစ်တယ်ဖြစ်တယ်ဖြစ်တယ်ဖြစ်တယ်ဒီယုံနာဒီဒီယုတ်ဒီနာဒီယုတ်ဒီနာဒါတွေကြီးပဲရှုတော့ဒီယုံနာသင်္ခါရယုံနာကိုသင်္ခါရလို့ခေါ်တယ်ဟုတ်တယ်မို့လားဖြစ်ဖြစ်အဲ့တော့ဒီဒီဂုတ္တရဘူးကိုရောက်ပြီဆိုတဲ့အချိန်ကစပြီးတော့ဒီယုံနာဆိုတဲ့အာယုံကိုဖြတ်ပစ်ခဲ့တာ ဖြတ်ပြီးကမှအောင်နိဗ္ဗာန်ဘက်ကိုသူကဒီလိုအာယုလွှဲယူသွားတာလွှဲယူသွားတဲ့အခါကျတော့မက်ကိုရောက်တဲ့အချိန်ကရောက်လို့ရှိရင်ဒီမက်ကိုရောက်ပြီဆိုရင်ဒီတောင်းလျှောက်ဒီဘက်ကတစ်ချိန်လုံးရှူရင်းနဲ့အာယုပြုတ်ခဲ့တဲ့သင်္ခါရကလွတ်သွားရောလွတ်သွားတဲ့ခါကျတော့ထသွားတယ်နဲ့တူတူဖြစ်သွားတယ်ဒါကြောင့်မက်ဆိုတာကအဲမက်ကိုဟုတ်ဌာနလို့ခေါ်တယ်ဘာကြောင့်လဲဆိုရင်ဒီဘက်ကသင်္ခါရကြီးကနေပြီးတော့ထသွားတာနဲ့တူလို့နော်ဒါကြောင့်ဒီမက်ကိုရောက်ဖို့အတွက်ဒီမှာကူးတော်မဲ့ဝိပဿနာ ကုရမဝိပဿနာကမက်ကိုသွားတဲ့ဝိပဿနာကိုဟုတ်ဌာနဂါမင်းဝိပဿနာလို့ခေါ်တယ်ဒီကြားလေးမှာဒါလေး the bridge လေးတစ်ခုရှိတယ်ဒီ bridge ကိုပြောတာစောစောလေးကဘယ်နှခုလဲဖတ်ခဲ့ပြီလေဖတ်ကြည့်ပါဦးတိခါပတ္တတိခါပတ္တအဲအဲ့ဒီမှာခေါင်းထိပ်သင်္ခါရုပ္ပခါရဲ့အနုလောမရဲ့ကုတ္တရဘအဲအဲ့ဒီနေရာလေးပြောတာအဲ့ဒီနေရာအဲ့ဒီနေရာလေးမနေ့ဖြစ်မှဟောနောက်တစ်ပတ်ပါအနောက်တစ်ပတ်မဟုတ်ဘူးဦးဇင်းတို့နောက်တစ်ပတ်တရားပွဲရှိတယ်နောက် December first weekend မှာနော်ဦးဇင်း ဆုံးသတ်မယ်ပေါ့အဲ့တော့အဲ့ဒီနေရာလေးမှာဒီဝိပဿနာရဲ့နောက်ဆုံးအပိုင်းလေးဟာဒါလေးကသင်္ခါရကိုရှုတာဒါပဲဟေ့လို့ပြောတာပြီးရင်မက်ကိုကူးရောကူးတဲ့ခါကျတော့မက်ကိုလည်းရောက်ရောသင်္ခါရအာယုံမပြုတော့သင်္ခါရအာယုံနယ်ပယ်ကနေထသွားတာနဲ့ဒီလိုမက်ကိုဟုတ်ဌာနခေါ်တယ်အဲ့ဒီမက်ထဟုတ်ဌာနလို့ခေါ်တဲ့မက်ကိုသွားနေတဲ့ရှုနေတဲ့ဝိပဿနာနောက်ဆုံးအပိုင်းလေးကိုဟုတ်ဌာနဂါမိနိဝိပဿနာမက်ဟုတ်ဌာနလို့ခေါ်တဲ့မက်ကို သွားနေတဲ့ဝိပဿနာဒါကို ပြောတာသဘောပေါက်ပြီနော်အဲအဲ့တော့ဒီဟုတ်ဌာနမှာလည်းပဲနောက်ဆုံးပိုင်းလေးကပရိကဥပဇာနုလို့ကုတ္တဘူရောက်ပြီဆိုတော့ကုတ္တဘူရောက်တာနဲ့တပြိုင်နက်သင်္ခါရအာယုံမပြုတော့ဘူးနော်ဒါတော့ကုတ္တဘူဆိုတာကဒီပုရုဇဉ်ဒီဘက်ကအနွယ်ကိုသူဖြတ်ပစ်ခဲ့တာဖြတ်ပစ်ခဲ့တာဖြတ်ပစ်ပြီးမှအဲအရိယအနွယ်တဲ့ကိုဝင်သွားပြီဒါပေမဲ့ခက်တာကသူ့ကိုပြောမယ်ဆိုလို့ရှိရင် သူကဒီကိလေသာကို ပိုင်ပိုင်နိုင်နိုင်မပယ်တတ်နိုင်သေးတဲ့အတွက်မက်ဆိတ်လို့လည်းသူခေါ်လို့မရဘူးတခါသင်္ခါရကိုလည်းအာယုံမပြုတ်တော့ဘူးသူအာယုံပြုတ်တာကနိဗ္ဗာန်ဖြစ်နေတဲ့အတွက်ကြောင့်ဝိပဿနာစိတ်လို့လည်းမပြောနိုင်ဘူးသူကဟိုမဟုတ်ဒီမဟုတ်ဖြစ်နေတာနော်ဒါကြောင့်မလို့ तू ကဒီစိတ်အနေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့ဒါကာမဟောစရာကုသိုလ်ထဲမှာပဲကာမဟောစရာဇောပဲရှိတယ်ကုသိုလ်ဇောတွေပဲရှိသေးတယ်အဲ့ထက်မှထည့်ရတယ် နော်စိတ်အနေနဲ့သို့တော်လည်းပဲအာယုံကနိဗ္ဗာန်ရောက်နေတယ်အဲ့ဒါမျိုးသူကခက်တာအာယုံကနိဗ္ဗာန်ကိုရောက်နေတယ်ဒါပေမဲ့မဲ့လို့လည်းတတ်နေတဲ့စွမ်းအားမရှိသေးတဲ့အတွက်ကြောင့်မလို့သာသူက message လို့လည်းနာမည်ပေးလို့မရဘူးဒါကြောင့်သူက message မဟုတ်ဝိပဿနာမဟုတ်ဖြစ်နေတာနော်တကယ်လို့လည်းပဲ good truth ကိုရောက်ပြီးဟေ့ဆိုမှဖြစ်တော့ဒီပုဂ္ဂိုလ်ကနောက်ကိုပြန်မလှည့်တော့ဘူးသူအရိယာနယ်ကိုတေချာပေါက်သွားပြီဒီတစ်ဘက်ကဒါကြောင့်ခမရတို့လည်းပဲနော်ဟောဘက်ရောက်သွားမှဆိုလို့ဒီတစ်ဘက်ဒီနားတွေမှာရကြအောင်နော်ကဲဒါတို့ ချမ်းမြအေးကြီးဘေးမဲ့မြည်သည်ရွှေပြည်ထုံးချောက်လမ်းမကောက်ပဲရောက်ရပါလို ထိုးထိုးဘဝရှင်လေရလေဒုက္ခဘေးဒံယမအဘောမတွေ့ရပါဘူး မင်္ဂလာကိုရေကာတာတိုင်းရစေသောယနေ့ယခုပြုပြုသည်မြမြတ်ဘာကကိုမိဘဆရာမျိုးသဟာနှင့်ကိုမဆောင်ချက်ကိုဆောင်နှက်ကအရင်စားရှိသည်မြလုံးစုံဘုံ30တိဖြစ်ဖြစ်သည်မြဝေနေရတို့ရကြပါစေဘေင္ဝေသည် မြာထွေသာဓုခေါ်စေတော်အမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြယူတော်